မြန်မာသက်ကရက်1383ခုတကူလာဇန်3ရက်ခရစ်သက်ကရက်2012ခုနှစ်မတ်လ25ရက်တနင်္ဂနွေနေ့ဒီနေ့နောက်ထပ်မာသမယသုတ်တံတစ်ခုကိုကူးပါမယ်ဒီနေ့ကူးမဲ့သုတ်တံကကလဟဝိဝါဒသုတ်တံနဲ့ပမာလို့ကလဟဝိဝါဒသုတ်တံထပ်ဆိုကြည့်ပါ ကလဟဝိဝါဒ ပါဠိလေးတွေလည်းမှန်မှန်ကန်ကန်ဆိုရအောင်ပြီးသွားတာကတမ္မာပရိဘာဇနိယသုတ်ခုလက်ရှိကဒုတိယကလဟဝိဝါဒသုတ်တံကလဟဆိုတာကယံဖြစ်တာဝိဝါဒကကြားဘူးပြီးသားပဲဝိဝါဒဖြစ်တယ်ဆိုတာညင်းညခုံညတာယံဖြစ်တာညင်းတာခုံတာကိုဆိုလိုတယ်ဒါတော့လောဘစိတ်များတဲ့ပုဂ္ဂိုလ်တွေအတွက်မြတ်စွာဘုရားရှင်ကကလဟဝိအံသမ္မာပရိပါဇနိယသုတ်တန်ကြီးကိုဟောပြီးတော့ ဒေါသစရိုက်များတဲ့ပုဂ္ဂိုလ်တွေအတွက်ကနော်နောက်ထပ်ကလဟဝိဝါဒတုတ်တံကိုဆက်လက်ပြီးတော့ဟောတော်မူတယ်ဒါကြောင့်ကလဟဝိဝါဒတုတ်တံရဲ့မြန်မာလိုအတူချုပ်အဲ့ဒါအနှစ်ချုပ်မြန်မာပြန်လေးကိုအလုံးဝိုင်းပြီးတော့ပူဇော်ကြရအောင်ဒါမှမှတ်မှတ်သားသားလေးဖြစ်အောင်လို့နံပါတ်1ကနေမေဒီနမိတဘုရားရှင်မေတာကနေပြီးတော့ပထမဆုံးကစားလိုက်ခိုက်ရန်ဖြစ်မှု ငင်းခုံမှုဝန်တိုမှုငိုကြွေးမြည်တမ်းမှု ပူဆွေးစိုးရိမ်မှုဂုံတိုက် ချောပြစ်မှုမန်မှုမှုအလွန်ထောင်လွှားမန်မှမန်မှုမှုတို့သည်အဘဲကြောင်းကြောင့်ဖြစ်ပေါ်လာရပါသည်။ဖော်ပြပါ။

Yeah. ဒီမြန်မာပြန်ကဘဂုတ်ကမာဝိတုဒ္ဓရမတဥ္စရောဘုရားကြီးရဲ့အကျဉ်းချုပ်အနှစ်ချုပ်လေးပေါ့နော်ဂါထာတွေမှာစလုံးတွေရှိပေမဲ့လူရင်းကိုချုပ်လိုက်ရင်အဲ့ဒီလောက်ကလေးကြံခဲ့တယ်ဒါပေမဲ့အဲ့ဒီကျဉ်းချင်းကလေးကလူသမ ्या အတိတ်ပဲတွေကိုအဲ့ထက်မှာအကုန်ပြတ်သိပ်ပြီးတော့ထည့်ထားတာဒါကြောင့်သူ့ရဲ့မြန်မာပြန်ကိုစာတိုင်းကြီးပြန်ပြန်တော့လဲနားထောင်လို့မကောင်းစာဆန်လွန်းတယ်နော်ဒါတော့ပြည်ပြည်လေးနဲ့လွယ်အောင်လို့ဆရာတော်ကြီးကပြန်ပေးတာဒီဆရာတော်ကြီးတွေရဲ့ကျေးဇူးကြောင့်ဦးဇင်းတို့ဒီလိုလွယ်လွယ်ကူကူလေးသင်လို့ရတာ ကံကောင်းပြီဒီနေ့ကလဟဝိဝါဒတုတ်တံနဲ့ထပ်ခေါ်ကြည့်ပါဦးကလဟဘာဖြစ်လဲလဲဆိုဥစဉ်တော့ခဏခဏရံဖြစ်ခဏခဏစကားများနေတော့ဒီစကားလုံးမှတ်မိအောင်ဆိုခိုင်းတာရံဖြစ်ရင်ကဲအဲ့ဒီတုတ်တံပြန်ပြီးတော့ရွတ်ကြပြီးတော့လည်းနောက် refer လုပ်လိုက်တော့မှာပဲနော်အဲ့တော့ဒီလူတွေရံဖြစ်ကြစကားများကြနတ်တွေမှာလည်းရှိတာပဲ နော်ဒါတော့နတ်ပြမာတွေမှာလည်းသူတို့ဒီလိုဟာမျိုးတွေရှိကြတဲ့အခါကျတော့အဲ့ဒီလိုဇေယိုက်ဒေါသဇေယိုက်ရှိနေတဲ့ပုံကိုယ်တွေအတွက်ဘာကြောင့်ဖြစ်တာလဲလို့သူဇေယိုက်နဲ့သူစဉ်းစားနေတဲ့အခါမှာနေမိတဆိုတာဖန်ဆင်းတဲ့ဘုရားရှင်ကသူတို့ဒီအကြောင်းတွေသိကျင်တယ်သူတို့ဒါတွေသိကျင်တဲ့အတွက်ကြောင့်မလို့သူတို့ကိုစားနော်သူတို့သိကျင်နေတာကို ကိုစားအနေနဲ့ဖန်ဆင်းထားတဲ့ဘုရားရှင်ကပဂတိဘုရားရှင်ကိုမေးတာနော်အဲ့ဒါတော့ ဒီတစ်ခါမေးတဲ့အခါမှာ question တစ်ခုတစ်ခါတလေအဖြေကဂါထာတစ်ခုလည်းဖြစ်ခြင်းဖြစ်မယ်နှစ်ခုလည်းဖြစ်ခြင်းဖြစ်မယ်အဲ့ဒါလိုနီးနဲ့ဗဂတိဘုရားရှင်ကနေဖြေပေးတယ်ဒါကြောင့်ကလဟဆိုတာယံဖြစ်တယ်နော်လက်နဲ့ကိုယ်နဲ့ဖြစ်တယ်ဝိဝါဒကညင်းခုန်တယ်အဲ့ဒီလိုညင်းခုန်ခြင်းခက်ရန်ခြင်းခက်ရန်ဖြစ်ခြင်းစတဲ့မကောင်းမှုတရားစိုးတွေကိုတရားစိုးတွေကဘလို့အဲဒီလိုဒေါသစိတ်များတဲ့ နော်တဲ့နတ်ပြမာတွေပေါ့နော်ဒါတွေကဘာကြောင့်ဖြစ်တယ်လဲဆိုတာကိုသူတို့စဉ်းစားမိလို့သူတို့သိကျင်တဲ့အကြောင်းအရာကိုကြိုက်သွားအောင်လို့နော်အဲ့ဒါမေးတယ်မေးတဲ့အခါကျတော့ပထမဆုံးနိမိတဘုရားရှင်ကနေပဂတိဘုရားရှင်ကိုလျှောက်ထားတဲ့နံပါတ်1ဂါထာပြီးတော့မြန်မာပြန်အဲ့ဒါတော့အရှိတိုင်းလေးဖတ်ကြည့်ရအောင်နော်သူဓမ္မစာကိုလည်းပူဇော်ပြီးသားဖြစ်အောင်အားလုံးဦးဇင်းနဲ့အတူတူရွတ်ဆိုရအောင်ကုဒောဘဟုတာ လကဟာဝိဝါဒာတောကသဟမစ္စရာစမာနာတိမာနာသဟဘေတုနာကုတောဘုဒ္ဓတေတဒိင်္ဂဗျူဟိနော်ကုတောဘုဒ္ဓလက်အဲ့ဒါပြောင်းပြန်ဖြစ်နေတယ်ကလဟာလို့ဖြစ်ရမယ်နော်နည်းနည်းစာရိုက်တာမှားနေအဲ့ဒါလေးနည်းနည်းပြင်လိုက်ပါ ကိုယ့်ဘာသာကိုစစ်တော့စစ်ခဲ့တယ်မတွေ့ဘူးဒီကြမှာတွေ့အတန်ကတစ်မျိုးဖြစ်နေကလဟာနော်အဘောကကလဟဆိုတဲ့စကားလုံးကိုပြောတာ ကလဟာဝိဝါဒအဲ့လိုဖြစ်ရမယ်လကဟာဖြစ်နေတော့ပြောင်းပြန်ဖြစ်နေတယ်စလုံးကပြောင်းပြန်ဖြစ်နေတယ်ဆိုကြည့်တော့ဟုတ်ပါဘူးလို့ကြည့်လိုက်တော့ပြောင်းပြန်ဖြစ်နေတယ်ကိုင်းထပ်ဆိုပါအောင်ကုတောဘဟုတာကလဟာဝိဝါဒပရိဒေဝဒောကသဟမစ္ဆရာသ မာနာတိမာနာသဟပေတုနာသကုတောဘဝုတာတေတဒိင်္ဂဗျူဟိဂေါတမနွယ်ဘွားရှင်တော်မြတ်ဗျာကိုလက်ထီပါခယံဖြစ်ပွားခြင်းတို့သည်၎င်းခယံမဖြစ်ခင်ဆန့်ကျင်ဘက်ကိုပြောဆိုညှင်းခုံရခြင်းသည်၎င်းငိုကြွေးမြည်တမ်းခြင်းစိုးရိမ်ပူဆွေးခြင်းတို့သည်၎င်း မနာလိုဝန်တိုးခြင်းတို့သည်၎င်းဂုံတိုက်ခြင်းတို့သည်၎င်းမာမူခြင်းအလွန်မာမူခြင်းတို့သည်၎င်းဤရှိပါသောတရားတို့သည်အဘယ်ကြောင့်ကြောင့်ဖြစ်ပါကုန်သနည်းတောင်းပန်ပါဤထိုကြောင့်ကိုဟောတော်မူပါလော အောက်ကဖြေဆိုကြစို့ပိယဗဟုတာကလဟာဝိဝါဒာ ပရိဒေဝဒောကသဟမစ္စရာသမာနာတိမာနာသဟပေတုနာသမစ္ဆေရယုတ်တာကလဟာဝိဝါဒာဝိဝါဒဇာတေတုစပေတုနာနိမြန်မာပြန်ပဲဆိုလိုက်ကြစို့နေမိတယုတ်ပွားမြတ်စွာဘုရားကိုလက်ထီပါခယံဖြစ်ပွားခြင်းတို့သည်၎င်း ခယံမဖြစ်ခင်ဆန့်ကျင်ဘက်ကို ပြောဆိုညှင်းခုံရခြင်းသည်၎င်းငိုကြွေးမြည်တမ်းခြင်းစိုးရိမ်ပူဆွေးခြင်းတို့သည်၎င်းမနာလိုဝန်တိုခြင်းတို့သည်၎င်းဂုံတိုက်ခြင်းတို့သည်၎င်းမာမူခြင်းအလွန်မာမူခြင်းတို့သည်၎င်းချစ်အပ်သောတတဝါသင်္ခါရလျင်အမွန်အစဖြစ်ကြောင်းရှိကုန်၏ခယံဖြစ်ခြင်း ငင်းခုန်ခြင်းတို့သည်မနာလိုဝန်တိုခြင်းဟုသော အကြောင်းနှင့်လည်းရှင်ကုန်၏အငင်းအခုန်ဖြစ်ကုန်သည်ရှိသောဂုံတိုက်ခြင်းတို့ ဖြစ်ပေါ်လာကြကုန်၏အဲ့ဒါလေးပထမသွားကြစို့နော်အဲ့တော့အကျဉ်းချုပ်ကပြောမယ်ဆိုလို့ရှိရင်တော့မြတ်စွာဘုရားတဲ့ကိုလက်ထီပါခက်ရံဖြစ်ပွားခြင်းတို့ဒီလည်းကောင်းကိုထိလက်ရောက်ပေါ့ နော်ကိုထစ်လျောက်ခတ်ရန်ဖြစ်ခြင်းတို့ဒီလည်းကောင်းအဲ့ဒီကိုထစ်လျောက်တယောက်နဲ့တယောက်ရိုက်ကြပုတ်ကြမလုပ်သေးခင်ပါဇက်နဲ့ညင်းခုန်ခြင်းတို့ဒီလည်းကောင်းလူဆိုတာညင်းလို့မရရိုက်တော့တာ哦အဲ့ဒါပြောတာအဲ့တော့ဒီခတ်ရန်မဖြစ်ခင်တယောက်နဲ့တယောက်ဆန်းခြင်းပစ်တယ်ပြောဆိုညင်းခုန်ခြင်းတို့ဒီလည်းကောင်းပြီးတော့ငိုကြွေးမြည်တမ်းခြင်းစိုးရင်ပူဆွေးခြင်းတို့ဒီလည်းကောင်းမနာလိုဝန်တိုခြင်းတို့ဒီလည်းကောင်းဂုံးတိုက်ခြင်းတို့ဒီလည်းကောင်းမမှုခြင်းအလွန်မမှုခြင်းတို့ဒီလည်းကောင်းအဲ့ဒီ၈ပါးဘာကြောင့်ဖြစ်ပါသလဲ လို့ပြောတာနော်ဒါကြောင့်အဲ့ဒီအကြောင်းကိုတပည့်တော်ကိုတည်တည်ချာချာသိအောင်ဟောပြတော်မူပါလို့နေမိတဖန်ဆင်းထားတဲ့ဘုရားကရှောက်တယ်ဒါတော့ပဂတိဘုရားရှင်ကနေအောက်ကအဖြေနံပါတ်1ကိုဖြေပါတယ်ပြောရမယ်ဆိုလို့ရှိရင်အဲ့ဒီအကြောင်း၈ပါးတွေဟာဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်ချစ်အပ်တဲ့တတ္တဝါသင်္ခါရလျင်အမွန်အစဖြစ်ကြောင်းရှိကုန်၏တဏီတက်တယ်လေးပြောချစ်လို့ဖြစ်တာလို့ပြောတာနော်ဒါကိုနှစ်သက်လို့ဖြစ်တာဒါသူ့ရဲ့အဖြေပဲ ဒါတော့ရံဖြစ်တာညှင်းခုန်တာတွေကနောက်ထပ်တခါဘာကြောင့်ဖြစ်သေးတယ်လဲဆိုရင်မနာလိုဝန်တိုးမှုအိတ်တာမစ္စရိယကြောင့်လည်းဖြစ်တယ်ပထမကချစ်လို့ဖြစ်တယ်ဒုတိယကမနာလိုဝန်တိုးလို့ဖြစ်တယ်နောက်တစ်ခါအငင်းခုံဖြစ်သည်ရှိသောဂုံးတိုက်ခြင်းလည်းဖြစ်တယ်ဆိုညင်းရင်ဂုံးတိုက်တာလည်းဖြစ်တယ်တဲ့အဲ့ဒါကသူ့ရဲ့စာကိုစာတိုင်းပြန်တာပဲဒါတော့ကောင်းပြီဒီနေရာမှာဦးဇင်းတို့ပထမ အဘိဓမ္မာလေ့လာခဲ့ဘူးလို့အဘိဓမ္မာကိုနည်းနည်းခက်ကြွန်းကြွန်းကျင်ကျင်လေးတတ်ရင်တော့နည်းနည်းပါးစပ်ကလှုပ်စီလှုပ်စီတော့ဖြစ်နေလောက်ပြီထင်တယ် question ကမြမပြည်မှာဒေါသမရှိဘူးနော်မြမကဘုံ20မြမဘုံ20အရူပက16ဘုံရှိတယ်ရူပ4ဘုံအလုံး16နဲ့4နဲ့ပေါင်း20အဲ့ဒီထက်မှာရုပ်ကြီးပဲတက်တက်ရှိတဲ့အတ္တညတကတော့စိတ်မှမရှိပဲရုပ်နဲ့ဒီတိုင်းရွှေတုံးရွှေခဲကြီးလို့သွားဖြစ်တာကိုသူကနန္တရားစိတ်မရှိတော့ သူ့မှာစိတ်ဖြစ်เสียဒေါသဖြစ်เสียအကြောင်းရှိသေးရလားမရှိတော့ဘူးဒါဆိုတော့သူ့တော့နှုတ်ထားလိုက်တော့ဒါတော့16ပုံကြံတယ်အဲ့ဒီ16ပုံမှာလဲသူတို့ကဇန်တရားကိုတက်တဲ့အခါမှာဗျာပါဒနိဝရဏဒေါသကိုပယ်ပြီးမှတက်လို့ရတာဆိုတော့ဗြဟ္မဘုံကျန်တဲ့16ဘုံမှာဘယ်ဘုံမှာမှဘယ်ဗြဟ္မာမှာမှဒေါသမရှိဘူးဒါပေမဲ့အဲ့ဒီဒေါသကအကျွမ်းမဲ့ပယ်စွန့်ထားတာမဟုတ်ဘူးဇံကြောင့်မလို့သူကခွာထားတာဝိက္ခံပနဗဟံလို့ခေါ်တယ်ဗါတယ်လေ ဗဟန်၃ပါးရှိတယ်ဒရေငါဗဟန်ဆိုတာခဏခွာထားတာဝိက္ခာပနဆိုတာဇန်တက်တန်းနဲ့ခွာထားတာဇန်ရှိသလောက်ခွာနေတယ်ဆိုလိုတယ်သမုတ်စေတာဆိုတာကမဲ့နဲ့အကျွတ်မဲ့ပယ်တာဒါတော့သူတို့ဇန်ရှိနေသေး၍ဒေါသမရှိဘူးဒါဆိုဒေါသမရှိရင်ဘာလို့ဟောနေတော့ကဲအဖြစ်အဲ့ဒီမှာ question တက်လာတာနော်သူတို့မှသူတို့မြမဘုံမှာဒေါသမှမရှိပဲမြမာတွေအတွက်ဒေါသမရှိဘူးဒါပေမဲ့နတ်တွေကြတော့ရှိတယ်ကာမဘုံသားတွေဒါတော့မြမာတွေအတွက်မရှိပေမဲ့နတ်တွေကရှိသေးတယ်ဒါတကြောင် ပြီးတော့လည်းမြမာဖြစ်နေတဲ့အခိုက်တာလည်းသူတို့ကဒေါသမရှိတာမြမာမဖြစ်ခင်တုန်းကလည်းဒေါသရှိခဲ့တယ်မြမာတက်တန်းကုန်လို့ပြန်ပြီးတော့လူပြည်ဆင်းရင်လည်းနတ်ပြည်ဖြစ်ရင်လည်းဒေါသပြန်ပေါ်လာမှာပဲအဲ့ဒါကိုဆိုလို့တယ်ဒါတော့သူ့ရဲ့ဇယိုက်ကမြမာဖြစ်ဖြစ်ခင်ဒေါသဇယိုက်များတဲ့မြမာတွေကဒီဒေါသရဲ့အရှိန်အငွေ့ကိုဇန်နဲ့ခဏထိမ့်ချုပ်ပြီးမြမာဖြစ်တက်တန်းကုန်ရင်အရိယာမဖြစ်သလိုတက်တန်းကုန်ရင်တိယပုရုဇဉ်နဲ့နတ်ပြည်ကိုသလကောင်လူပြည်ကိုသလကောင်သူကဆင်းမှာ အဲ့ဒီကျရင်သူ့ရဲ့ရှိတဲ့ဒေါသတက်ကဒါလေးကိုကြော်ပြန်ပေါ်လာမှာသဘောပေါက်ပြီလားအဲ့ဒါကိုဘုရားသိလို့ဒါကြောင့်ဒီနေရာတွေကိုထပ်ပြောရတာနော်ဒါကြောင့်မလို့ तू ကဗြဟ္မာမဖြစ်ခင်တုန်းကတော်လကောင်းဗြဟ္မာဖြစ်ပြီးပြန်ပြီးတော့ဒီပုရိသင်ဘဝနဲ့နတ်ပြည်နဲ့လူပြည်ကိုဆင်းရင်သူ့ရဲ့ဇယိုက်ကအတွင်းကဓာတ်ခံတိုင်းပြန်ပေါ်လာမှာဖြစ်တဲ့အတွက်ဒီဒေါသတွေသူတို့ပြန်တွေ့ကြအောင်ပါဒီအတွက်ဒီဒေါသဇယိုက်တို့မြတ်စွာဘုရားထည့်ပြီးတော့ဟောထားတာဒါတော့ကျမ်းဂန်မှာထာဂရဖွင့်ဆိုချက်တွေဘာတွေမှတော့မပြဘူး ဒါပေမဲ့မာစီဆတော်ကြီးကအဲ့ဒါထောက်ပြတာနော်အဲ့တော့ဦးဇင်းတို့ဒီစာပေကျမ်းဂန်တွေကိုဖတ်တဲ့အခါမှာနောက်တနည်းတွေ့လိုက်ဦးမယ်ဒီမာစီဆတော်ကြီးရဲ့ဉာဏ်ပညာစူးရှာပုံကအဲ့ဒီကြမှာတော်တော်တွေ့တာဦးဇင်းတို့ကတာမညာအဖွင့်ကျမ်းကိုကြည်ပြီးတော့ရှိတဲ့အတိုင်းပဲပြောတတ်တယ်ဒါတော့ဒီဆရောကြီးတွေမာစီဆရောအထူးသဖြင့်မာစီဆရောကြီးနော်သူကစာပေကိုအဲ့လိုလေသူများမမြင်တဲ့အကွက်ကိုကူးကူးကက်ကက်မေ့ကြံပြီးတော့နေတဲ့အကွက်ကိုထောက်ထောက်ပြတာ အဲ့ဒါတော်တော်ကြီးကအံ့ဩဖို့ကောင်းတယ်ဆိုတော့ကြီးရဦးဇင်းမာစီတင်နန်းချောင်းမှာရှိတဲ့ချိန်တုန်းကအခုဆွစ်ဇာလန်မှာရှိတယ်ဥဥဒ္ဓမာတယ်သူကအဲသူကသူ့မူရင်းကချက်ကဆလိုဗက်ကရကနော်သူတို့ကကပြားတယ်ဆိုတော့ဆွစ်ဇာလန်မှာရောက်ဦးဇင်းတို့ရှိတဲ့ချိန်တုန်းကသူဘာလုပ်လဲဆိုရင်သူကဗမာစာလေ့လာဦးဇင်းတို့အင်္ဂလိပ်စာလေ့လာဒါတော့သူခေါင်းရင်းမှာမာစီဆရာကြီးရဲ့ပုံနဲ့တာမညဆရာဘုရားရဲ့ပုံနှစ်ပုံရှိတယ်ဦးဇင်းကအမှတ်တမသူခန်းထဲမှာစကားပြောရင်းနဲ့ မဲဟောဒီဆရာကြီးနှစ်ပါးရဲ့ပုံဘယ်လိုမြင်တယ်လဲလို့အမှတ်တမဲ့မေးလိုက်တာဒါတော့ကိုကမေးတာတော့အမှတ်တမဲ့မေးတာပဲဒါပေမဲ့ तू ကတိတိကျကျကြည့်ပြီးဘာပြောတယ်လဲဆိုတော့မဆီဆရာဘုရားကြီးရဲ့ပုံကလေးနှစ်တည်ငြိမ်ပြီးစူးရှထက်မြက်တဲ့ဉာဏ်ရှိမယ်ဆိုတဲ့ပုံပေါက်တယ်တဲ့သူ့ရဲ့မျက်နှာအနေထားဟုတ်တယ်လားဦးစင်းတွေ့တယ်လားဇရာကြီးမှာဘယ်တော့မှမပြုံးတာမတွေ့မတွေ့ဘူးနော်ချိုးသားတဲ့ဇကားနေတာခေါ်ခြင်းခေါ်မယ်ပြောခြင်းပြောမယ်ဒါပေမဲ့ ပြုံးပြီးတော့ဗဇက်ဒီလိုရွက်ပြီးပြုံးနေတဲ့အပြုံးမျိုးကိုမတွေ့တာဓာတ်ပုံတွေထဲမှာနော်နည်းနည်းပါးပါးဆိုတော့ကြီးချင်းတော့ဒါနည်းနည်းပြုံးတာရည်တာလေးတော့ရှိမယ်အင်မတန်ရှားပါတယ်ဓာတ်ပုံတွေမှာဦးဇင်းတို့တော့ဒါအဲဒီတော့အနိကမနေတော့မသိဘူးသို့သော်ဓာတ်ပုံတွေရှိသမျှလိုက်ရှာတယ်ဇော်ရကြီးရဲ့ပုံကတီးငိမ်လေးနဲ့တဲ့ပုံပဲပေါက်တယ်သူရဲ့ဆန်းကျင်ဘက်ကြတော့တာမညာဆရာတော်တာမညာဆရာတော်သူတို့ပေါ်အကုန်ပြုံးနေတာနော်ပြုံးပြုံးလေး ဆိုတော့သူကြတော့မေတ္တာဓာတ်အားကောင်းတဲ့ပုံပေါက်တယ်တဲ့မျက်နာကနုနေလို့မှန်တယ်နော်ဒါမျက်နာကနေသူ့ရဲ့အတွင်းကိုပြောနေတာဒါကြောင့်လူရဲ့မျက်နာအတွင်းသရုပ်ဒီအတွင်းဓာတ်ခံကိုပြောတယ်ဆိုအဲ့ဒါကိုပြောတာဦးစင်းကမေတော့ကတော့အမှတ်တမဲ့သူပြောမှကြည့်လို့တော့ဟုတ်နေတယ်ဒါကြောင့်ဦးဇင်းတို့ကစာပေကိုတကယ်ဖတ်တဲ့အခါမှာနော်ပါဠိပညာရှင်နေနေဖတ်လာပြီစကောလာဖြစ်နေဖတ်ပြီဆိုတဲ့အခါကျအဲ့ကြမှာမာစီဆရာဘုရားကြီးရဲ့ဉာဏ်ပညာပိုးမှန်တယ် ဒါကြောင့်ဆထသံဃာနာတင်တဲ့ချိန်တုန်းကမစိုးရင်ဆိုတော့ဘုရားကြီးကပြောတာမာစီဆိုတော့လို့ဒန်းတူသူ့ထက်သားတဲ့ပုံကောမပြောနဲ့တဲ့ဒန်းတူတောင်နောက်ထပ်ရှာလို့မတွေ့တော့ဘူးဒါလို့မစိုးရင်ဆိုတော့ဘုရားကြီးကမာစီဆိုတော့ဘုရားအဲ့ဒါလိုချီးမွမ်းခဲ့တယ်အခုဦးဇင်းဒီစာကိုပြန်တွေ့တဲ့အခါမှာနော်ကျမ်းကအဖွင့်ရှိလို့ဆရာတော်ကြီးကပြောတာထင်တယ်လို့အဖွင့်ကျမ်းရှာတာမတွေ့ဘူးနောက်တနေ့ကဒီတော့တာမှတွေ့သေးတယ်နော်ဆရာတော်ကြီးဘုရားကြီးရဲ့ထောက်ပြတဲ့အကွက်တွေကတိတ်ပြီးတော့အာအုံးဖို့ကောင်းတာပါဠိစာပေမှာ အဖွင့်ချမ်းဟာဒါမှားနေတာဖြစ်ရမယ်ကျင့်စဉ်နဲ့မကိုက်ဘူးဆိုတော့ထောက်ထားတာဥစဉ်တို့ပြီးကြတဲ့ကြံတွေ့လိမ့်မယ်နော်ဒါကြောင့်ဒါလည်းပဲဥစဉ်ဒီဆရာဘုရားကြီးရဲ့တရားတွေကနေယူပြီးတော့မှပြောပြတာကိုယ်တိုင်သိလို့များတတိထားမိလို့ပြောတယ်များမထင်နဲ့အောင်ဒါကြောင့်ဥစဉ်တေချာအောင်လို့မကြီးဆရာတော်လို့ထည့်ထားတာနော်ကောင်းပြီဒါတော့ဒီဒေါသကိုခုနကသူ့ရဲ့ဖြစ်နိုင်ကြီးเนาะမြန်မာမဖြစ်ခင်တော်လကောင်မြန်မာဖြစ်ပြီးတဲ့ခါမှာတော်လကောင်ပြန်ပြီးတော့ဖြစ်နိုင်လို့ဒါကိုမေးတယ်လို့ဒါမှတ်ထားပါเนาะ နောက်ပြန်ပြီးတော့ဖြေတဲ့အခါမှာတော့ဒီအကြောင်းပြီးခဲ့တဲ့ဒီကိလေသာ၈ပါးဖြစ်တာဟာဘာကြောင့်ဖြစ်တယ်လဲဆိုရင်ဒီဟာတွေဖြစ်လာရတာဒီအခုနကရံဖြစ်တာတွေစကားများတာတွေငိုကြွေးတာမြည်တတ်တာမနာလိုတာဂုံတိုက်တာမန်မူတာနောက်သူတို့ဘာတို့ကိုထိန်သေးတာဒီပြဿနာရှင်မျိုးကိလေသာ ရှင်မျိုးဟာနံပါတ်1သင်္ခါရဝတ္ထုတက်ရှိလူဖြစ်ခြင်းဖြစ်မယ်တိလိစ္ဆာန်လည်းဖြစ်ခြင်းဖြစ်မယ်တက်မဲ့သင်္ခါရပစ္စည်းအဲ့ဒါတွေအပေါ်မှာစွဲလန်းသောချစ်ခင်သောနှစ်သက်သောမြတ်နိုးသော ပိယကြောင့်တဏိတဏဆန္ဒကြောင့်ဖြစ်တယ်ဒါအကြောင်းတစ်ခုပြီးတော့ဒုတိယကညင်းခုန်ခတ်ရန်ဖြစ်တာဒီမနာလိုဝင်တိုလိုလည်းဖြစ်တယ်အဲတယောက်နဲ့တယောက်ညင်းခုန်ပြီဆိုလို့ရှိရင်ဂုံးတိုက်တာလည်းဖြစ်လိမ့်မယ်လို့အဲ့ဒါဒီလိုဖြေသွားတယ်ဒါတော့ဦးဇင်းတို့ကဒါကိုဒီတိုင်းဟိုလဲအဖွင့်ကျမ်းနေမှာဘယ်လိုဖွင့်တယ်လဲဆိုရင်အခုနကချစ်စရာခင်စရာ တွေ့တာစရာဆိုတာနှမျိုးရှိတယ်တရှိတတ္တဝါတွေကိုလည်းပဲလူလူချင်းလည်းဖြစ်တယ် လူကနေတိလိษံတိလိษံကနေလူကိုကိုကလူကကြီးပဲသူတို့ချစ်တယ်မထင်နဲ့နော်တိလိษံလေးတွေအိမ်မှာအခုခွေးလေးတွေမွေးထားတယ်ခွေးလေးတွေမွေးထားတာခွေးနဲ့လူနဲ့အာသားသမီးလို့တန်ရုပ်စင်တွေ့လူကခရီးသွားတော့တနေရာတယောက်အပ်ထားကြတယ်ဟာအစာမစားဘူးဘာဖြစ်လို့လဲတခင်မရှိလို့အတူတူပဲအဲ့တော့ဟာနင်ခွေးကဒီလိုဖြစ်ပြီးတဲ့ဆိုတော့တခါတော့မှလူငကောတော့လူတယောက်ဆိုလို့ရှိရင်ဖလော်ရီဒါရောက်နေသုံးလေးရက်ပဲရှိသေးတယ်သူခွေးကဒီမှာအစာမစားဘူးဒီတိုင်းမှာတက်မိုင်းမိုင်းနေတယ်ဆိုတော့ vacation သွားတာ ဆယ်ရက်သွားတာ၃ရက်နဲ့ပြန်လှည့်ခဲ့ရတယ်အဲ့ဒါခွေးတန်ရောက်စဉ်နော်ဒါတော့ခွေးကလည်းလူအတန်ရောက်စဉ်ရှိတယ်လို့လူကလည်းခွေးတန်ရောက်စဉ်ရှိတယ်အဲ့ဒါပြောတာသိရှိသိရှိရဲ့ဒီတိုင်းမဲ့နတ်ကလည်းဖြစ်ပြီးမှလူကိုတန်ရောက်စဉ်ရှိသလိုလူကလည်းနတ်ပြန်ဖြစ်တာရှိတယ်ဒါတွေကထားတော့ပြောနေခီးဆုံးမှာမဟုတ်လို့ပြီးတော့သက်ရှိတွေကနဲ့သက်မဲ့သင်္ခါရဝိတုဆိုတာသင်္ခါရဝိတုလို့ဆိုဥစဉ်အသုံးပြုနေတဲ့ပစ္စည်းမှန်သမျှပြောတာကိုယ်ပိုင်ဆိုင်တဲ့လေယာကျွမ်းတော့ကိုယ်တိုက်တာနော်ဒီလိုကိုအသုံးဆောင်ပစ္စည်းအကုန်လုံးဒီသင်္ခါရဝိတုပစ္စည်းခေါ်တယ် ဆိုတော့အဲ့ဒီလေအပေါ်တွေမှာချစ်ခဲ့နှစ်သက်တွေ့တာခြင်းဆိုပြီးတော့နှမျိုးရှိတယ်ဒါတော့အဲ့ဒီဟာတွေကိုမိမိတို့ချစ်ခင်နှစ်သက်ပြီးတွေ့တာပြီးမြန်နှုတ်ပြီးလိုချင်ပြီးဆွဲလတ်နေပြီးဆိုလို့ရှိရင်အဲ့ဒီမိမိချစ်ခင်နှစ်သက်မြန်နှုတ်တဲ့ပစ္စည်းတွေသင်္ခါရဝတ္ထုတွေကိုလူတွေကိုတပါသောလက်တွေကိုသူများလက်ကိုရောက်သွားမှာဆိုလို့အခုလောလောဆယ်လဲတချို့ရောက်နေပြီနောင်လဲရောက်ဖို့အခြေအနေရှိတယ်ဆိုရင်ပြဿနာဖြစ်တော့မယ်နော် ပြီးတော့တစုံတယောက်သောအကြောင်းကြောင့်အဲ့ဒီကိုလိုချင်တဲ့တွေ့တာတဲ့နှစ်သက်တဲ့မြန်လို့တဲ့ပစ္စည်းကနော် ပစ္စည်းတော့မလို့ထင်ရင်တော့လကောင်းလောလောဆယ်လည်းပစ္စည်းနေပြီလို့တွေ့ရရင်တော့လကောင်းပစ္စည်းပြီးပြီလို့တွေ့ရရင်တော့လကောင်းအဲ့ဒီလိုအရေးတွေမှာအဲ့လိုလိုပြတ်အဲ့ဒီလိုဟာမျိုးတွေတွေ့လာပြီဆိုရင်နံပါတ်1ညင်ဟိုခက်ရဖြစ်တော့မယ်နံပါတ်2ညင်းညခုံကြတော့မယ်နော် ခရံဖြစ်တယ်ဆိုတာလည်းတဦးနဲ့တူကနဲ့စပြီးတော့နောက်ဆုံးကျတော့အဲမိသားစုချင်းတခါတည်းတူဖွဲ့ချင်းအာရက်ွက်လိုက်မြို့လိုက်ရွာလိုက်တိုင်းပြည်လိုက်နောက်ဆုံးကဘာစစ်ဖြစ်တာကြည့်အဲ့ဒါဖြစ်တာပဲနော်ပြီးတော့ဝိဝါဒစကားတွေပြောကြတော့မယ်နော်ကိုယ်တိုင်ပြောလို့ရရင်ရမရရင်ရှင်းနေငါမယ်ခုံရုံးတက်မယ်နော်အဲတဏ္ဍငါနဲ့တဏ္ဍငါဆိုတခါ international ကုတ်ထိတက်မယ်ဟုတ်တယ်မဟုတ်လားအဲ့ဒါစကားညင်းတာပဲပြီးတော့ပရိဒေဝနော်အဲ့ဒါတော့ ကိုကဆုံးရှုံးခဲ့ပြီဆုံးရှုံးပြီဆိုလို့ရှိရင်လည်းပဲဒါလေးကိုတတတတတတနဲ့ဖော်ပြီးတော့မှငိုကြွေးလိမ့်မယ်တောကနော်စိတ်ထဲမှာတလုံးနှွေးနှွေးနဲ့ပူဆွေးမှုဖြစ်လိမ့်မယ်မစ္ဆေရဝင်တိုလိမ့်မယ်ဒါတော့ဒီမိမိပိုင်ဆိုင်ထားတဲ့ပစ္စည်းတွေဆိုလို့ရှိရင်သူတို့ဘာတွေမတွေ့မမြင်စေချင်တဲ့အတွက်ကိုကဖုံးမယ်၊ကွယ်မယ်၊သိမ့်ပိတ်ထားမယ်၊တောကထားမယ်ဒါမျိုးတွေပေါ့နော်အဲ ငါငါဥစ္စာငါတကာငါအကြောင်းစသည်ဖြစ်ပေါ့ဗျာဒါတွေကလည်းပဲအရင်မက်ဆေ့တွေကငါမျိုးပြောခဲ့ပြီးသားတွေပါဒါမျိုးတွေမိမိအနေနဲ့စိတ်ထဲတွေမှာဖြစ်လိမ့်မယ်ပြီးတော့မှအာမိမိပိုင်ဆိုင်ထားသမျှတွေလို့သူတို့ဘာနဲ့မပတ်သက်အောင်နော်မိမိကိုယ်ကိုမိမိဖွဲ့ပြီးတော့မှထိမ့်သိမ့်ဟာအကုန်လုံးတိုးဝက်ထားလိမ့်မယ်ဒါမျိုးတွေဖြစ်လိမ့်မယ်ပြီးတော့ကမိမိဘယ်သားအနေနဲ့ဆိုလို့ရှိရင်ကိုယ့်ဘက်ကိုပါအောင်ဒီလူတွေကိုယ့်ဘက်ကိုပါအောင်ဟောလူကကိုယ့်ရှိကိုပါပြီးတော့သူတို့ချင်းကွဲအောင်ဂုံးလဲတိုက်လာလိမ့်မယ် ငါလူသူကငါဘက်သားဖြစ်လာရေးအတွက်သူတို့ချင်းမတက်မှကိုရှိလာမှာဒါဂုံးတိုက်တာပြောတာပြီးတော့မှသူတို့ချင်းအချင်းချင်းကွဲအောင်လုပ်လိမ့်မယ်ပြီးတော့မှတခါနော်ဒီလိုကောင်းတဲ့ပစ္စည်းဒီလိုဟာမျိုးမှာငါတို့ပဲတုံနေတဲ့စသဖြင့်မာမနာထောင်လွှားလိမ့်မယ်နော်မမနာထောင်လွှားပြီးဒီပစ္စည်းဒီလိုဟာမျိုးဒိုပဲရတယ်ဆိုပြီးတော့မင်းတို့တွေငါတို့လိုမရနိုင်ဘူးမပြည့်နိုင်ဘူးမသုံးနိုင်ဘူးငါတို့လိုမတတ်မသိဘူးဆိုသူတို့ဘာကြတော့အထင်သေးမှုဖြစ်လိမ့်မယ်ဒါပြဿနာတွေဖြစ်လာတဲ့ဟာတွေအဲ့တော့အတိမာနလို့ခေါ်တယ် ဒါတော့အဲ့ဒါတွေဟာမိမိတို့ဒီစောစောလေးတုန်းကပြဿနာတွေအကြောင်းပြုပြီးတော့သင်အဲဒီတက်ရှိပစ္စည်းဝတ္ထုတွေပုံမှာသော်လည်းကောင်းသင်္ခါရဝတ္ထုတွေပုံမှာသော်လည်းကောင်းမိမိတို့ကကိုကနေလက်လွတ်ဆုံးရှုံးတော့မယ်ဆိုရင်တော့လည်းကောင်းเนาะသူတို့ဘာတွေပိုင်ဆိုင်သွားတော့မယ်ဆိုလို့ရှိရင်တော့လည်းကောင်းပစ္စည်းတော့မယ်ဆိုရင်တော့လည်းကောင်းအဲ့ဒီရှစ်မျိုးတစ်မျိုးမျိုးဖြစ်လာတတ်တယ်တဲ့ဒါအကြောင်းကိုပြောတာဆိုလိုတာကပိုင်တဲ့ပစ္စည်းတွေပုံမှာချစ်ခင်ဆွဲလန်းတတ်မဲ့မှုရှိပြီဆိုရင် အောက်ကရှစ်မျိုးဖြစ်လာတယ်ပြောတာ နော်ပြီးတော့အဲ့ဒီရှင်မျိုးဟာတဲ့နောက်ထပ်တစ်ခါအဲဝင်တူချင်းမှတပါကျန်တဲ့9မျိုးလောက်လည်းဖြစ်သေးတယ်နော်ကျန်တဲ့9မျိုးဆိုတာကတော့အချင်းချင်းလှည့်ဖြစ်တာပဲဆိုကြပါစို့ဗျာဒါကတော့အဲတိတ်တော့မထူးလာပါဘူးနည်းနည်းလေးပဲနော်အချင်းပဲချုပ်လိုက်ကြပါစို့နောက်ပြီးတော့မှတစ်ခါဂုံးတိုက်တယ်ဆိုတာဟာညင်းခုန်ခြင်းကြောင့်လည်းဖြစ်တတ်တယ်နော်ဂုံးတိုက်မှုသည်ညင်းခုန်မှုရှိရင်လည်းဖြစ်တတ်တယ်တဲ့ညင်းခုန်မှုဆိုတာအကြောင်းကြောင့်လည်းဖြစ်တတ်တယ်ဆိုတော့ဒါအဲစာကအဲ့ဒါလို့ပြောတယ် ဒါတော့ဒီနေရာမှာအထက်က၈မျိုးကို ဖြစ်တဲ့အခါမှာအကြောင်းကို၃ခုလောက်ခွဲပြတယ်နော်အချုပ်မှတ်ထားမယ်ဆိုလို့ရှိရင်ဂုံတိုက်မှုသည်ချစ်ဖွယ်ဝတ္ထုပစ္စည်းကြောင့်၎င်းဝန်တုံမှုကြောင့်၎င်းညှင်းခုံမှုကြောင့်၎င်းဒီဂုံတိုက်မှုသည်အကြောင်း၃မျိုးကြောင့်ဖြစ်တယ်လို့ပထမပြတယ်ဒါတော့ဂုံတိုက်ခြင်းသည်အကြောင်း၃မျိုးကြောင့်ဖြစ်လို့ရတယ်နံပါတ်၁ ချစ်ဖွယ်ပစ္စည်းဆိုတာကိုယ်ပိုင်ထားတဲ့ကိုချစ်ခင်ခြင်းစရာလိုခြင်းစရာပြောတာချစ်ခင်နဲ့တဲ့လိုခြင်းစရာဝတ္ထုပစ္စည်းကြောင့်လည်းဖြစ်တယ်နော်ဝန်တုံမှုကြောင့်လည်းဖြစ်တယ်ငင်းခုန်မှုကြောင့်လည်းဖြစ်တယ်သူကအကြောင်း၃မျိုးကြောင့်ဖြစ်တတ်တယ်တဲ့နောက်ခက်ရန်ဖြစ်မှုငင်းခုန်မှုငိုကြွေးမှုစိုးရိမ်မှုမန်ထောင်မှုသူတို့ဘာအထင်သေးပြီးတော့မိမိကိုယ်ကိုအထင်ကြီးမှုမာနဤ၆မျိုးကတော့တဲ့ချစ်ခင်နှစ်သက်ဖွယ်ရာဝတ္ထုပစ္စည်းကြောင့်လည်းဖြစ်တယ် ဝင်တူမှုကြောင့်လည်းဖြစ်တယ်အကြောင်းနှမျိုးကြောင့်ဖြစ်နိုင်တယ်တဲ့ပြီးတော့နောက်ဆုံးတစ်ခုကတော့ဝင်တူမှုသည်နော်ဝန်တုံမှုသည်နောက်ဆုံးတစ်ခုကျတော့ချစ်ခင်နှစ်သက်ဖွယ်ဝတ္ထုကြောင့်သာလျင်ဖြစ်တယ်လို့အဲ့ဒီလိုမျိုးသူ့ရဲ့ဖြစ်နေတဲ့အကြောင်းတွေကိုအဲ့ဒီလိုလဲခွဲပြတယ်ဒါတော့ကောင်းပြီဒီနေရာမှာပြန်ပြီးတော့အကြောင်းတွေကိုကြည့်မယ်ဆိုရင်ဒီအကြောင်းရှင်မျိုးကချစ်ခင်မှုကြောင့်တော်၎င်းဝန်တုံမှုကြောင့်တော်၎င်း ဒီငင်းခုံမှုကြောင့်တော့လည်းကောင်းအဲဒါတွေဖြစ်နိုင်တယ်ဆိုတာလေးပဲမှတ်ထားပါနော်ဒီပြင်ကတော့အဲအဓိကအချက်တွေကိုပဲမှတ်ထားလိုက်ပေါ့နော်ဒါတော့အဓိကအချက်ကဘာလဲဆိုလို့ရှိရင်ဒီဟာတွေရဲ့အဓိကအကြောင်းအချက်ဒီချစ်ခင်ပွဲပထမကချစ်ခင်မှုကြောင့်ဖြစ်တယ်ဒါကအဓိကပဲနော်ချစ်ခင်မှုကြောင့်လည်းဖြစ်တယ်ဝန်တုံမှုကြောင့်လည်းဖြစ်တယ် ညင်းခုံမှုကြောင့်လည်းဖြစ်တယ်ဒီအကြောင်း၃ပါးကိုမှတ်ထားလိုက်ဒီအကြောင်း၃ပါးကြောင့်အထက်ကတွေဖြစ်တယ်လို့ဒါကြောင့်ဒီနေရာမှာပထမဒီပြောရမယ်ဆိုလို့ရှိရင်ဦးဇင်းတို့အမြဲတမ်းလည်းပြောနေကြမကြမကြလည်းဒါတွေပဲဘာဖြစ်လို့လဲဆိုရင်ကာမဘုံသားတတ္တဝါတွေဟာကာမဝတ္ထုပစ္စည်းတွေဝတ္ထုကာမပစ္စည်းတွေကိုမိမိတို့သုံးဆွဲနေကြတာဖြစ်တဲ့အတွက်ပဝန်းကျင်မှာတွေ့သမျှမြင်သမျှပစ္စည်းတွေကို ချက်ကနှစ်သက်ဇွလန်းခြင်းဆိုတာတတ္တဝါတိုင်းမှာရှိတယ်။ဒါတော့တတ္တဝါတိုင်းမှာရှိတော့တတ္တဝါတိုင်းမှာဟာတတ္တဝါဆိုတာကာမဘုံနဲ့မဟုတ်ဘူးဗြဟ္မဘုံနဲ့လည်းပါတာပဲအကုန်လုံး။ဆိုတော့အဲ့ဒီဟာတွေကအများဆုံးဖြစ်နေတယ်ဖြစ်တဲ့အတွက်ကြောင့်မလို့ပြောမယ်ဆိုရင်ဂုံတောင်းမဂုံနိုင်ဘူး။ဒီအကြောင်းအရာတွေကဒါတော့ဦးဇင်းငကောတော့ကလည်းပြောခဲ့ပြီးသားပါ။သူကဒီနေရာမှာအဓိကအကြောင်းပြောချင်တာကဒေါသကို ဒေါသစိတ်များတဲ့ပုံကိုယ်တွေဟာဘာတွေကြောင့်ဖြစ်တယ်လဲလို့ဒါကဒီတုတ်တန်ရဲ့အဓိကလိုရင်းဒီတုတ်တန်ရဲ့ဖြည့်ရှင်းရမှာဒေါသစိတ်များတဲ့ပုံကိုယ်တွေဒေါသစိတ်ဘလို့နီးနေဖြည့်ရှင်းမလဲဒီတုတ်တန်ရဲ့လိုရင်းကတော့ဒါပဲဒါတော့ဒီနေရာမှာတချို့ဒီဒေါသလို့တိုက်ရိုက်မပါပဲဖြစ်နေတယ်ဒေါသဆိုတဲ့စကားလုံးမပါဘူးဒါပေမဲ့ဒေါသမပါပေမဲ့ဒေါသရဲ့ဆွေတွေမျိုးတွေညီတွေအကိုတွေကာစင်တွေကတော့အကုန်ပါလာတယ်အိတ်သားတို့ မက်ဆီရီယာတို့ဆိုတာဒေါသနဲ့အတူတူတွဲဖြစ်တာမဟုတ်လားလို့သူတို့ကာစင်နေပဲဦးဇင်းတို့ပြီးတော့မှတက်တဲ့ခါကျရင်ဒေါစတုတ်၄ပါးလို့ခေါ်တယ်ဒေါသအိဒါမက်ဆီရီယာကိုကုဆာဒီလေးမျိုးကသူတို့ညီကိုတွေကဲဆိုတော့အိဒါမက်ဆီရီယာပါလာပြီဆိုမှတော့ဒေါသပါတာနဲ့ဘာထူးလဲလို့ဘာမှမထူးဘူးဒါတွေကဒေါသကြောင့်နှုနှုတဲ့ဒေါသနဲ့ရစ်တဲ့ဒေါသဒါပဲကွာတယ်ဒါပဲကွာတယ်ဒါတော့အဲ့ဒီမာတွေဖြစ်တဲ့ခါလည်းဒီဒေါသဆိုတာနဲ့တခါပိယဆိုတာချစ်တာတဏှာပဲ ပြန်ကြည့်မယ်ဆိုရင်လောဘနဲ့ဒေါသကပြန်ပြန်ပါသွားတယ်အကြောင်းတစ်ခုမဟုတ်တစ်ခုသူကချိတ်နေတာနော်ပြောမယ်ဆိုရင်ကိုလိုချင်တာကိုလိုချင်တဲ့အချိန်တုန်းကလောဘနဲ့လိုချင်တယ်လောဘနဲ့လိုချင်လို့ရရင်ရမရရင်ဒေါသနဲ့ဖြစ်စည်းတယ်ဒါပဲပထမလိုချင်တာလောဘကိုလိုချင်တာကိုမရရင်မရတာကိုရအောင်လို့ဒေါသနဲ့ဖြစ်လဲဖြစ်စည်းခြင်းဖြစ်စည်းမယ်ထိုပုဂ္ဂိုလ်ကိုလည်းပဲဒေါသနဲ့တုံ့ပြန်ပြီးရအောင်ယူခြင်းလဲယူမယ်ဒါကြောင့်လောဘနဲ့ဒေါသက အမြဲတမ်းကပ်ကပ်ပြီးတော့ဖြစ်နေတာဒါတော့ဒီဒေါသတွေကြောင့်မလို့သူတို့ဘာတွေပစ္စည်းရပစ္စည်းကြောင့်လှုပ်တယ်လှုပ်တဲ့အတွက်ကြောင့်မလို့အဲ့ဒီဟာတွေကမိမိတို့လူတွေမှာဘာဖြစ်လဲဆိုအဲ့ဒီရဲ့ reaction အဖြစ်နဲ့ပြန်ပြီးတော့ဒေါသဖြစ်တဲ့ပုံကောမှာအခုဟောဒီဖြစ်တဲ့အချိန်မှာလည်းပဲဒေါသဆိုတာဒုသနဖြစ်စည်းခြင်းဘာတဲ့လဲဖြစ်စည်းခြင်းလို့မှတ်ထားနော်ဖြစ်စည်းခြင်းပစ္စည်းအောင်လှုပ်ခြင်းပစ္စည်းစေခြင်းနှမျိုးလုံးပါတယ် ဒါတော့ဘာကိုဖြစ်တာလဲဆိုတာကိုအရင်သိရမယ်ဒေါသဒီကိုဒေါသဘယ်မှာရှိလဲကိုမှရှိတာဟုတ်တော့မလားဒါတော့ကောင်းပြီကိုဒေါသကိုဘိုက်ထဲထည့်လဲနှလုံးထဲထည့်လိုက်တော့ကဲကိုဒေါသဟာနှလုံးထဲမှာရှိရဲ့နှလုံးထဲကဒေါသပေါက်ကွဲပြီဆိုရင်ဘယ်သူရင်ခံဟမ်အဲ့ဒါကိုအရင်တွေးရမှာကိုကလူတူးတယောက်ကိုမနာလိုတဲ့စိတ်ဝန်တိုးတဲ့စိတ်ဒေါသဖြစ်တဲ့စိတ်ပြီဆိုရင်ဟိုလူကတော့သိချင်မှသိမှာ ဒါပေမဲ့ကိုယ်စိတ်ထဲကဘာဖြစ်နေပြီလဲပေါက်ကွဲကုန်ပြီတုံလှုပ်ကုန်ပြီခြောက်ချားကုန်ပြီအဲ့ဒီကနေပြီးတော့ဒီပူလောင်တဲ့ဒေါသကတဖြည်းဖြည်းနဲ့အပူအားကောင်းတော့သွေးတွေလက်ပတ်မှုကမြန်လာပြီးနှလုံးခုန်မြန်ပြီးပြီးတော့မျက်နှာတွေနီပြီးရဲပြီးနားတွေပါးတွေနှာခေါင်းတွေပြောင်းပြီးကဲဆိုတော့စောစောလေးတုန်းကငြိမ့်နေတဲ့သွေးပုံမှန်ခုန်နှုံနဲ့ဖြူနေတဲ့ကြည်နေတဲ့မျက်နှာတွေအသားအရည်တွေသွေးတွေဟာဒေါသကြောင့်နီညိုပုတ်မဲပြီးတော့တုံလှုပ်လာတာဘသူအရင်ခံ အဲ့ဒါကိုစဉ်းစားမိပြီစီအဲ့ဒါဘသူ့ကိုအရင်ဖြစ်စီတာလဲဆိုကိုယ်စိတ်အေးချမ်းမှုကိုအရင်ဖြစ်စီခံလိုက်ရတာကိုကသူ့ကိုစိတ်ဆိုးတယ်ဆိုဟိုဘက်ကလူသိရလားမသိဘူးဒါကြောင့်မလို့ဒေါသဒီလဲပဲဦးဇင်းတို့ကဒီနိုင်ငံမှာခေါ်တာကနှလုံးယောဂါကို heart attack ဖြစ်တာကိုသူက silent killer လို့ပြောတယ်ဦးဇင်းကမဟုတ်ဘူးဒေါသကို silent killer emotion ရှိရင်နှလုံးယောဂါသမားသေးတယ်မဟုတ်လားဒါဆိုတော့လောဘလည်းပဲ silent killer သူရဲ့မူရင်း original cause ကနှလုံးမဟုတ်ဘူးနှလုံးထဲမှာအခြေပြု base လုပ်ပြီးတည်နေတဲ့စိတ်ပဲစိတ်ထဲမှာလောဘ or ဒေါသအဲ့ဒါ silent killer အစစ်ပဲဒီ cause ကိုရာဦးထိတ်ချုပ်စမ်းပါဒီနေ့ပဲဒီမလာခင်တော့ကဗမာအမျိုးသမီးတယောက်နဲ့ရတဲ့ဖို့တယောက်နော်ဒီပြီးတော့ယောက်ျားဗျာအမနဲ့ဒေါသဖြစ်တယ်ဗျာဒေါသအကြီးတယ်ရှင်ဗျာနည်းနည်းပြောပေးစမ်းမပါညာနဲ့အဲ့ဒါနဲ့ပဲပြောလိုက်ရတယ်နော် အဲ့တော့လူတွေမှာ stress တွေများမယ်နော် pressure တွေများမယ်ဆိုရင်လူတွေကအလုတ်ကွာရောအချိန်တွေကပိုလို့ရနားချင်းကနဲ့လာအိမ်ရောက်တော့လည်းပဲအစင်းစင်းမဖြစ်တာနဲ့ဒေါသအချိန်လုံးပေါက်ကွဲတယ်ဒါတော့ဒေါသပေါက်ကွဲပေါက်ကွဲပါများလို့ရှိရင်လူတွေကစိတ်ချမ်းသာအေးအေးလေးဒီဒီစိတ်ကိုအေးအေးအနာပေးခွင့်စိတ်မှာအနာယူခွင့် break ပေးတဲ့အချိန်ရှိသေးရလားအလုတ်ထုံးကအလုတ် pressure အိမ်ရောက်တော့လည်းဒီ pressure မပြတ်ဘူးဆိုတော့အဲ့တဲ့အဲ့ဒီဒေါသအပူကြီးနဲ့အဲ့တော့အဲ့လို့အေးစီစီမပြောတော့ဘူး မပြောတဲ့အတွက်နောက်တစ်နေ့မအိပ်ပြောတော့ပြီးပြောမရတဲ့ဒီကိုလုံးကြီးဒီစိတ်ကြီးနဲ့နောက်အလုပ်တစ်ခါသွားသွားနောက်တစ်ခါသွားသွားသွားသွားသွားသွားသွားအထက်အထက်သွားပါများတော့ဒီစိတ်ကမရှိနေတော့ဘူးမရှိတော့မရှိတော့တဲ့စိတ်သည်ဘု து ကိုအယပြဒနာစပေးဟွန်းမင်းကိုစပေးမှာလို့အဲ့ဒါကြောင့်ဒါတော့မင်းဒီကတော့ဒီကိုနဲ့ဒီစိတ်ကိုနော်အေးချအောင်ဆိုတော့ကိုပဲရှိတယ်ဒါတော့ငါတို့ကဒီနည်းနဲ့ meditation ကိုလုပ်တယ် ဒါတော့ meditation လုပ်တယ်ဆိုတာကကိုက self research လုပ်နေတာငါစိတ်ငါကိုငါဖာနိုင်ဘာတွေဖြစ်နေတယ်လဲဆိုတော့တို့က outside အနေနဲ့ research လုပ်ပေမဲ့ inside ကို research လုပ်တာအမတန်ရှားပါတယ်ကိုဘာသာကိုအတွင်းကိုကြည့်ပြီးတော့ research လုပ်တာနည်းတယ်ဦးဇင်းတို့ကမွေးကလေးကစအပြင်ကြည့်လာတာဟုတ်တယ်မဟုတ်လားအပြင်ကြည့်နော်မမြင်ရမြင်မှန်တက်ကြည့်မမြင်ရရင် telescope နဲ့ကြည့်နားထောင်ကြည့်မရဘူးနော်အဲဒီလိုလုပ်ကြည့်မရဘူးတယ်လီဖုန်းနဲ့နားထောင်ကြည့် အဝေးကြီးတစ်ကမ္ဘာလုံးပတ်ကြားရတယ်ဒါတော့ဝေးတစ်ထစ်ဝေးအောင်အပြင်ကိုသာလျင်ရှာတာအတွင်းရှာရင်လားမရှာဘူးပြဿနာပဲမှာလဲအတွင်းမှာဒီမှာကဲတကယ် real cost ကဒီထက်ရောက်နေတာဆိုတော့အပြင်သွားရှာနေတာ research ကအပြင်မှာပဲလုပ်တယ်ဆိုတော့ဒီဟာတွေပြဿနာတွေတကယ် cost က real cost ကဒီမှာဆိုတော့ we create our own suffering ဒီပြဿနာဘာလို့ကြောင့်ဖြစ်ကိုယ်ပဲလောက်တာကဲ ဆိုတော့ပြဿနာ creator ဘယ်သူလဲကိုပဲဒီပြဿနာတွေကိုပဲ create လုပ်နေတာဒါပေမဲ့ဦးဇင်းတို့ကဒါပဲလာတယ်သူများပဲသွားထိုးတာကိုမကျင်တဲ့တော့ဒါတော့လက်ညှိုးထိုးလို့မရတော့တနက်နဲ့သွားပြစ်တယ် shooting လုပ်တယ်ဆိုတော့ဒီ shooting လုပ်တဲ့လူတွေသူရဲ့မကျင်တဲ့ချစ်ကြောင့်သူတို့ဘာကိုသွားပြစ်တာဆိုတော့သူဒေါသထွက်သွားလို့ကျန်တဲ့လောကကြီးငြိမ်းသွားသလားမငြိမ်းတဲ့အပြင်မှာကိုယ့်ရဲ့ရှိသမျှနောက်ကမိမသားသမီးလေယောက်ျားဆွေမျိုးအကုန်ဒုက္ခရောက်ဒါတော့ this is not the right way to solve the problem ဟုတ်တော့မလားသူများတည်လို့ကိုတော်သားငိမ့်ပေမဲ့ငိမ့်တယ်လို့ထင်ရပေမဲ့တကယ်တော့ကျွန်တော်ပိုးပို့ပူတော့ပူသွားတာနော်ဒဲအိုးတဲ့နေတာပူတယ်လို့ထင်ပြီးအောက်ကိုခုံချဘယ်ထက်ကြပိုးဆိုးတယ်ကိုဆိုးတယ်ဒါကြောင့်ကိုကိုကိုရိတ်မိပဲစီဒါတွေကကိုပြဿနာတွေကိုပေးမပြဿနာဒါကြောင့်ဒီအဲ့ဒီလိုမျိုးဒေါသ တနည်းမနာလိုဝန်တို့မှုသူ့ရဲ့ညီဆွဲပွားတွေဖြစ်ပြီဆိုရင်သူ့နောက်ကွယ်မှာပြဿနာတစ်ခုကလာတော့မယ်ဒါပေမဲ့လူတွေကဖြစ်လာတဲ့ဘဝနဲ့လဲနဲ့လျော့ဗြမာလဲဗြမာလျော့တရားလဲတရားလျော့မိမိတို့ဖြစ်လျာဘဝမှာမိမိကလိုချင်တာအေးအေးချမ်းချမ်းငြိမ်းငြိမ်းချမ်းချမ်းပြီးဘဝကနေပြီးဘေးရန်ကင်းပါချမ်းသာတာရချင်တာဒါပေမဲ့လူတွေကချမ်းသာကိုတကယ်ရရလားမရဘူးထုံလုံးရစ်ပတ်နဲ့ပဲဟင်းပူပူကြီးတောက်ပြီးတော့မြို့ချလိုက်ရတယ်လို့ပဲခိုင်ဘာပူပူတဲ့အခါကျတော့ရှာကျွတ်မှဆိုလို့မြို့ချလိုက်တာ လဲရင်ဘလို့နေလဲဆိုဒီပူတာနဲ့မြှုပ်လိုက်ပြီးပြီကဲကျိုးတို့ဘွားပူတာနဲ့မြှုပ်လိုက်ရတာနဲ့ပြီးသွားပြီးတော့သေသွားတာပဲဘာမှမသိဘူး live ကပါလဲဘာမှကိုမသိဘူးကဲဒါနဲ့ပြီးသွားတာဟာရှာရှာရှာရှာရှာရှာတယ်ရှာတဲ့ခါကျတော့ရှိမှဖြစ်မှာဆိုတဲ့အနေနဲ့ရှာတယ်ဦးဇင်းတို့ဒီဒီဒီတုတ်တန်ကိုပြောတဲ့ခါမှာမှတ်ထားဖို့ကတန်တရာကထွတ်မြောက်ရွတ်တွေပြောတာနော်လူလောကကြီးပွားရေးနဲ့သွားကြည့်ရင်ပြောင်းပြန်ကြီးဖြစ်သွားလိမ့်မယ် ဒီဘုန်းကြီးကလည်းမရှာဒီလိုဘာနေစားမလဲရှင်များတို့ဘာနေလူမာတော့ရှင်ဘုရားအဲ့လိုတော့လာမလုံးနဲ့ဒါကအခုပြောတာကအဲ့ဒီရှာသမျှဒီလဲပဲဒုက္ခပါဆိုတာမြင်အောင်လို့ထောက်ပြတာဟိုဟာကဟိုဘက်ဒါကဒီဘက်မှတ်ထားအောင်ဒါတော့ရှိလို့ရှိတယ်ရှိတာတွေကချမ်းသာအောင်မပေးနိုင်လို့ဒါဆိုရင်ဘာလဲချမ်းသာစေဆိုတာကိုဦးဇင်းတို့ကအခုထွက်လန်းကို liberation ကိုရှာနေတာတကယ်လွတ်မြောက်ရေးကိုရှာတာတကယ် real peacefulness ကိုရှာနေတာတကယ်နော် တန်တိဒုက္ခအစစ်ကိုရှာနေတာဆိုတဲ့ခါကျတော့အဲ့ဒီမှာဒီတက္ကပညာသုတ်တယ်မှာမြတ်စွာဘုရားကိုတရားကြီးကဆင်းပြီးတော့ဒီလိုလိုကာမဘုံသားလူတတ်တော်အများတွေဟာတဲ့အေးချမ်းချမ်းပြီးပြီးတော့စားတော့နေထိုင်ပြီးကကြမှာချမ်းသာခြင်းပါတယ်ဒါပေမဲ့လူတွေကချမ်းသာခြင်းတို့မချမ်းသာဘူးတတ်တော်တွေကမချမ်းသာဘူးဘာကြောင့်ဖြစ်တာလဲဆိုတော့အဲ့ဒီထက်မှာမာစီဆရာကြီးကဒီတက္ကပညာသုတ်တံကိုဟောတော့ကဒီအဲ့ဒီထက်မှာလူရင်းချက်ကလေးကိုသူကဟိုကြပြားလေးဆောင်းပုတ်ကလေးစီထားတာရှိတယ် နော်အောင်နာလေးမှာဟိုဘက်ကစာမျက်နှာနံပါတ်9မှာအဲ့ဒါလေးကြပြားလေးဖတ်ကြည့်စမ်းဘယ်လောက်ကောင်းတယ်လဲကာမဘုံသာဘေးရန်ပလျက်အေးမြချမ်းသာ နေလိုပါလေဣဒ္ဓမစ္စေသူရှုပ်ပွေ၍ထင်ကြီးမကြဆင်းရဲရသည်ထပ်ဆိုပါဦးကာမဘုံသာနတ်လူများတို့ကောင်းစားပြည့်ဝ ဘေးရန်ပလျက်အေးမြချမ်းသာနေလိုပါလေဣဒ္ဓမစ္စေသူရှုပ်ပွေ၍ထင်းကြီးမကြဆင်းရဲရဘယ်သူလဲလာရှုပ်တာအာဣဒ္ဓမစ္စရိယရှုပ်ပွေလို့လူတွေဒုက္ခရောက်တယ်တဲ့ကဲတရားမင်းအဖြူဖရာပြန်ဖြေတာဒါဟုတ်တယ်မဟုတ်တယ်ဦးဇင်းစတိုရီလေးတစ်ခု ပြောပြမယ်နော်ပြောပြီးသားပါပဲဦးဇင်းတို့မြတ်စွာဘုရားရဲ့ ဝမ်ကွဲညီအနုရုဒ္ဓနော်ဒီခတ္တရမင်းသမီးပဲသူတို့ညီကိုတယ်ကာဇင်တွေတို့တယ်အနုရုဒ္ဓမှာညီမတယောက်ရှိတယ်နော်ရောဟိနီတဲ့အဲ့တော့သူသူတို့ကဒီမင်းသားဘဝနေပြီးတော့သင်္ကန်းဝယ်လာပြီးတော့အဲ့ဒီကနေတခါတည်းတိုင်းပြတ်ထွက်သွားတာနော်ဟိုရောက်ဒီရောက်တစ်ချိန်သောအခါကာလမှာသူ့ရဲ့ကပိလုနေပြီးတော့ပြန်ရောက်တယ်နေရောတော်အောင်ကြောင်းပြန်ရောက်နေရောတော်အောင်ကြောင်းပြန်ရောက်တော့တန်ဃာတွေလည်းပါတော့အဲ့ဒီမှာ ဒီပြင်လူတွေကတော့ဆွေတွေမျိုးတွေဆိုတော့ကို့မောင်ကို့အကိုကို့ဦးစင်းကို့ဆွေမျိုးတွေရောက်တော့သူတို့မင်းညူမင်းသားမင်းမျိုးတွေလာရှက်ခိုးကြပေါ့လေဝှချကြတယ်ဒါပေမဲ့သူညီမမပါဘူးသူညီမပါပါတော့ရှင်နုတို့တာမေးတာပေါ့နော်မေးမှာပေါ့လေဟိုသူညီမလေးဘာဖြစ်နေလဲဟာဒီလိုပဲသူရားနာတွေပေါက်နေတယ်ဆိုတော့အဲ့ဒါနဲ့သူညီမအဲ့ဒီတော့ဒီရားနာတွေပေါက်တဲ့ဒါတော်တော်ကြီးဆိုးတယ်နော်ဘူးကြီးတွေပေါက်ဒီဟာပြီးကြီးတွေဒီစိုးစိုးနဲ့ဖြစ်နေတဲ့နူနာလိုဟာကြီးဖြစ်သွားတာ အဲ့တော့ तू ကလူကြားတဲ့ဝင်ရမယ်ရှစ်တော့မင်းသမီးလည်းမင်းသမီးကိုချောချောလှလှတွေကြားတဲ့ဝင်ရမယ်ဆိုတော့ရှစ်တော့ तू ကမလာဘူးဒါဆိုလို့ရှိရင်နင်ကဘာဖြစ်လို့ဒီဟာလေးကိုကုသိုလ်ကောင်းမှုလုပ်ပြီးတော့မှပြောင်းမလုပ်တယ်လဲပေါ့ဗျာကံနဲ့မကုတယ်လဲပေါ့ဒါကံကြောင့်ဖြစ်ကံနဲ့ကုကြရမှာဟုတ်ဘလို့လုံးမှာလဲတဲ့ဘာလို့ရမှာလဲဆိုကျောင်းဆောင်လူတဲ့ဘလို့ဟာမျိုးလဲစွန်းစားကျောင်းဆောင်ပတ်စာမရှိဘူးတဲ့ကဲမင်းသမီးပတ်စာမရှိဘူးညီးတယ်ဟမ်မမကန်ကန်လောက်တဲ့မင်းသမီးဆိုတော့လည်းလက်စားတာမရှိလို့နေမှာပေါ့လေ အဲ့ဒါဆိုနင့်လက်ဝက်လက်စားတွေရှိတာပဲတဲ့နင့်လက်ဝက်လက်စားတွေယရနာတွေကိုရောင်းချပြီးတော့လှူပေါ့သူ့အကိုကပြောတယ်အဲ့ဒါနဲ့ဟုတ်သားပဲဆိုပြီးတော့သူသူ့အကိုပြောတဲ့အတိုင်းပဲအဲ့ဒါလက်ဝက်လက်စားတွေထူခွဲရောင်းချပြီးတော့ရောင်းချလို့ငွေရပြီမဲ့ဘယ်သူကဆောက်ပေးမှာလဲအဲ့ဒါတော့မပူနေတဲ့ငါတို့မှာညီကိုမောင်တို့မှာကာဇင်တွေရှိတယ်ဆိုတော့အဲ့ဒီဟာတွေကိုငါခိုင်းပေးလိုက်မယ်ဆိုသူကခိုင်းလိုက်တယ်သူဆွေသူမျိုးတွေကမင်းလှုပ်ဆန်းကွာဆိုပြီးတော့သူကဦးစီးပြီးတော့မှလှုပ်လိုက်တော့ဆွမ်းစားကြောင်ကြီးပြီးသွားတယ် ပြီးသွားတော့အဲ့ဆွမ်းသားကြောင်းကြီးပြီးတော့ရေသေးချတဲ့ပုံမှာမြတ်စွာဘုရားပင့်ဆွနေပါတယ်ကတ်တဲ့ခါကျတော့မြတ်စွာဘုရားတိတော့တိတာပေါ့နော်အလှရှင်မပါဘူးဒီထဲမှာအဲ့တော့ဟာတဲ့ဘသူလှူတာတုံးဒီကြောင်းကြီးကဆိုတော့ဟာတဲ့ရောဟိနီလှူတာရောဟိနီဆိုတာလည်းသူကစင်မဲ့သူဝန်းခွက်ညင်မအသူကဘယ်မှာတော့သူမပါဘူးဗျာဘာဖြစ်လို့မလာတာတုံးအနူနာတွေဖြစ်နေလို့တဲ့ဒီမှာဒီခန္ဓာကိုယ်မှာတခါတည်းယာနာတွေပြည်တွေဒုစုံစုံနဲ့ဖြစ်နေတော့အဲ့ဒါကိုသူရှက်လို့မလာဘူးဆိုတော့သွားခေါ်လိုက်ပါတဲ့လာဆိုတော့အဲ့တော့ ရားခေါ်တယ်ဆိုတော့လည်းသူကမနေရဘူးပေါ့လာတာပေါ့နော်လာတော့ဘာဖြစ်လို့မလာတာလဲဆိုတော့ဒီပြီးတော့ဒါတွေဒါတွေဖြစ်နေလို့ဆိုတော့သူခန္ဓာကိုယ်ဖြစ်နေတဲ့အကြောင်းပြောပြအဲ့ဒီမှာမြတ်စွာဘုရားနေပြီးတော့အေးတဲ့နင်အဲ့ဒီလိုဖြစ်တာဘာကြောင့်လဲသိရလားတဲ့ဒီတော့မသိဘူးတဲ့နင့်ရဲ့ဒေါသတွေကြောင့်ဖြစ်ခဲ့တာတဲ့ဘာတွေကြောင့်ဖြစ်อืมခန္ဓာကိုယ်မှာအဖုတွေအဖိနေပေါက်ရင်တော့အဲ့ဒါဒိဋ္ဌိဓာတ် ငါတော့အဖူတွေအဖေတွေပေါက်ပြီဆိုတော့ငါအရင်ပေါ်တော့ငါဒေါသနဲ့တခုခုတော့လုတ်ခဲ့ပြီထင်တယ်ဆိုတော့ကိုယ့်ရင်တော့ဖြင်းဖြင်းဖြင်းဖြင်းနဲ့ကိုယ့်ရင်တော့တတိတာထားပြီတော့နင်ဒေါသတွေကြောင့်ဖြစ်ခဲ့တာတဲ့ဖေဟာတပည့်တော်မသိရပါဘူးတဲ့အဲ့ဒါတော့နင်အဲ့ဒီဒေါသတွေကိုဖြင်းနေဖြောက်နေအောင်ကြိုးစားအဲ့တော့နော်သူကအဲ့ဒီမှာစောစောကတည်းလို့တော့နော်ကြောင်းကြီးပြီးခဲ့တဲ့အချိန်ကစကြောင်းလာဝေယဝိသတ်လုတ်တဲ့အချိန်တုန်းကတော့လက္ခဏာတော့ပြလာတယ်ဘာလဲဆိုရင် ဒီเจ้าကြီးမှာဒါစေတနာတွေလည်းဖြစ်နော်တန်ဃာတွေနေဖို့ဆိုတော့ဝိယဝိစတွေလှုပ်ပါညာဖို့ပြသွားလုံမယ်ပုံကိုလူတဲ့เจ้าဆိုတော့အဲ့ဒီချိန်ကစလို့အကျိုးကတော့ပေးနေပြီအနာတဖြည်းဖြည်းခြောက်လာတယ်ဒါမှမပြောင်းသေးဘူးမပြောက်တော့လည်းပဲသူကဒါမိမ့်မချင်းစဉ်းစားကြည့်ပေါ့ဗျာနော်လှမဲ့ပြုမဲ့အရွယ်ရှစ်မှာပေါ့လူကြတဲ့ဘယ်ဝင်ခြင်းမလဲအဲ့တော့အဲ့ဒီမှာမြတ်စွာဘုရားကဒီနောက်ကအကြောင်းပြန်ပြောပြတယ်နော်ဒီပြဿနာဟာဒေါသကြောင့်ဖြစ်တာဆိုတော့ဒီချိန်တုန်းကသူကဗာရဏသီပြည့်ရှင်ဘုရင်ကြီးရဲ့မိဘခေါင်းကြီးဖြစ်ဘူးတယ် မိဘခေါင်းကြီးဖြစ်ဘူးတော့မိဘခေါင်းကြီးကနေအမ်ဘာလဲဆိုတော့ဘယင်ကြီးကကာချီသေးလေးတယောက်ကိုတော်တော်ချော့အကလည်းကောင်းတော့အဲ့ဒီကာချီသေးမလေးကိုဘယင်ကြီးကသိဥစားပေးတာဆိုတော့မိဘခေါင်းကြီးကသူ့ဘယင်ကြီးကဟောဘက်တော်တော်ကြီးဥစားပေးတော့သူကမကြိုက်ချင်ဘူးမကြိုက်ချင်တော့မနာလိုကအိဒါစမနာလိုတော့ဗာစအိဒါစတယ်သူကမိဘခေါင်းဆိုတော့ဟုတ်တယ်လေဘယင်ကြီးကဟောဘက်ကိုဥစားပေးလို့နေတဲ့ခါကျတော့သူကဘယင်ကြီးလည်းမပြောရဲ့ မပြောရတာဒီကောင်မှတော့ငါပညာပြမှာဖြစ်တော့မယ်ဆိုတာစိတ်ထဲကကြံပြီကြံတဲ့အခါကျတော့အဲ့ဒီခုနကချောချောလှလှကာကြီးဒီမလေးကိုသူ့ရှိတစ်ဖက်လက်နဲ့ခေါ်နောက်ကနေပြီးတော့မှအဲ့ဒီသူနေတဲ့အိယာတွေကိုသွားပြီးတော့ခွေးလျားသည်ခေါ်တယ်ခွေးငယ်ခွေးငယ်သည်လို့လည်းခေါ်တယ်သိတယ်မလားကောက်ကောက်ကလေးတွေနောက်ပေါ်မှာပြီးအားကြီးပေါ်တယ်နောက်အခုဆိုတပေါင်းဆိုနောက်လာဆိုအဲ့ဒီအသီးတွေကလေတွေတိုက်လို့ကျွေတော့မှာနော်အားကြီးရတယ်ဦးဇင်းတို့လက်ခံမှုတယ်ရပြီဆိုတခါတည်းအပြင်းကြီးတွေထားပြီးတော့မှတခါတည်းစပ်ပြစ်စပ်ပြစ်နဲ့အဖျားလေးတွေနဲ့ထိုးသလိုရတာ နော်တက်ခက်တာပဲအဲ့ဒါဘာလို့လဲဆိုအဲ့ဒါလေးတွေစူးပြီးဆိုတော့သွားပုတ်လို့မရဘူးဖျားဖျောက်မိခင်ပြီးအသားလေးအုပ်ချအဲ့ဒါမှကျွတ်ပါလာတာတို့မို့ဆိုရင်ကုတ်လေးဝင်လေကုတ်လေးဝင်လေသူအဲ့လိုဖြစ်တာဒါဦးစင်းတော့စူးဘူးလို့သိတယ်ဘလောက်ရတယ်လဲဆိုတာသွားမထိနဲ့နော်ဖျားဖျောက်မိခင်ပြုတ်ပြီးဆိုမှအုပ်ချလိုက်ဆွဲနှုတ်ပြီးသားဖြစ်သွားတယ်အဲ့တော့အဲ့တော့အဲ့ဒီဟာကဖြစ်တော့အိယာဘော်တွေမှာရောရှိတဲ့အဝတ်အကောင်လုံးကိုဖြူထားတာဖြူထားပြီးတော့ तू ကမရှိတဲ့အချိန်ဆိုတော့အကောင်လုံးမွေးတော့ဖြူပစ်လိုက်မှာပေါ့ ပြီးတော့သူရှိတဲ့အချိန်ကမှမိဖုရားကသူ့ကိုရည်စရာလိုလိုနဲ့အဲ့ဒီအမုံနဲ့သူကဖြန်းလိုက်တာနောက်တယ်လိုလိုနဲ့ပြီးတော့မှဟောပြောဒီပြဟာအဲ့ဒီမှာတခါတည်းရတော့ရတော့ပုတ်ပုတ်လေးဝင်ပုတ်လေးစုလေးဟာအဲ့ဒါဟောကြတော့တခါတည်းအိယာဘောအကုန်လုံးအဝတ်တွေဟိုတော့အိယာဘောပြက်လဲလဲတော့တခါပြန်စုပြန်ရောတခါအိယာအဝတ်တွေလဲလဲပြန်တော့နောက်ထပ်အဝတ်ကတခါပြန်စုသူကအသက်အသက်အသက်ပြန်ပြန်စုတာအဲ့ဒီကနေအဲ့ဒီကကြီးဒီမှာလေးကအကုန်လုံးဟောအဖုတွေပေါက်ပြီးတော့အရေကုန်ကြီးပါလန်ထွက်ပြီးတော့အဲ့ဒီမှာသူ့မှာအရေပြားယောဂဖြစ်သွားတာ နော်အဲ့တော့အဲ့ဒီဝကြွေးကြောင့်အခုသူဒီဘဝမှာလာပြီးတော့မှအခုလိုဖြစ်ရတာနော်ရာဘူးကြီးတွေပေါက်အခုလိုမပြောက်ဘူးဒါတော့ဘာဖြစ်တာလဲဆိုရင်အခုနကကာကြည်တေမာလေးကိုမနာလို့တဲ့အိတ်သာအိတ်သာဒီဒေါသပဲဟုတ်တယ်မဟုတ်လားမနာလို့မရှိစိတ်နဲ့စိတ်ထဲမှာတခါတည်းပြင်းပြင်းပြင်းပြင်းပြင်းပြင်းနဲ့ဖြစ်နေတာဆိုတော့ဒေါသအနုသာအိတ်သာပဲဒါတော့ဒီပြဿနာဘသူကစဒေါသကစတာပဲဒါကြောင့်မလို့မြတ်စွာဘုရားကဒေါသကိုပဲဒေါသကိုနှုတ်ဒေါသကိုရှော့လို့မြတ်စွာဘုရားပြောတာ ဒါတော့အဲ့ဒီချိန်ကစပြီးတော့ तू ကလည်းပဲရော်ရင်ဖြစ်ပြီးတဲ့အခါ तू အကြောင်းလည်း तू သိတဲ့အခါကျတော့ဘိုးပြီးတော့ကုသိုလ်ကောင်းမှုတွေလုပ်ပြီးအဲ့ဒီချိန်ကစမြတ်စွာဘုရားဟောလိုက်တော့ तू တရားတွေဘာတွေလဲဟောပြီးတဲ့အခါကျတော့သူ့ရဲ့ခန္ဓာကိုယ်သူ့အကျွတ်တရားလဲဒါသူ့အမှားလဲ तू သိတယ်ဆိုတော့အဲ့ဒီအချိန်ခါမှာသူ့ရဲ့ကံဟောင်းကလွတ်တဲ့အတွက်ကြောင့်မလို့အခုနအနာယောဂတွေကငကွာလည်းတဖြည်းဖြည်းခြောက်လာပြီးဆိုပျောက်ပြီးတော့အရည်တွေကွာကြပြီးတော့မှဝင်းဝင်းဝါဝါရွှေဝါရောင်လေးပြန်ပေါက်တယ်တဲ့နော်ဒါသူတသက်လုံးပဲ ဒီเจ้าတော်ကြီးမှာအမြဲတမ်းကုသိုလ်ကောင်းမှုလုပ်ပြီးတဲ့ခါကျတော့တည်တဲ့ခါကျတော့နောဤနေဆိုပြီးတော့အမတန်ချောအမတန်လှတဲ့နတ်သမီးကြားဘူးတယ်မဟုတ်လားလို့ရှင်မန်းတင်မောင်တော်ဆိုထားတယ်တပြားရှိသေးတယ်လေနတ်သားလေးယောက်ရဲ့ကြားထဲမှာသွားပြီးတော့မှအလဲတဲ့ထဲမှာသွားဖြစ်တာဆိုတော့နတ်တွေကလည်းသူတို့ရဲ့ဘော်ဒါသူတို့ပိုင်တဲ့အတွင်းမှာဝင်ခဲ့ရင်သူတို့အပိုင်သူတို့ရတယ် ဒါတော့ तू မတ်တရက်ဘွားကနေပေါ်လိုက်တဲ့အချိန်ကမှ तू ခြေကန့်ထားတဲ့နေရာသည်လေးဘစ်လေးတန်လက်သားလေးဦးပိုင်တဲ့နေရာရဲ့အလဲတဲ့တဲ့မှာရောက်တော့ဟာ तू ကလည်းရမယ်ငါရမယ်ဆိုအာလက်သားတွေအကုန်လုံး तू ရမယ်ငါရမယ်အကုန်ညင်းကြတာဆိုတော့ तू ကပိုင်တဲ့နဲ့ငါကပိုင်တဲ့နဲ့ငါဘက်ကိုလဲတဲ့ငါဘက်ကိုပုံနေတဲ့ဟာဘေးကြီးတိုင်းကြထွားကြပြူကြပြူကြဘယ်သူမှဘယ်လိုမှတေးတိုင်းကြည့်တော့သူတို့ကလဲတဲ့တဲ့ဖြစ်နေတာဒါပေမဲ့ဒါကငါရမှဖြစ်မှာဆိုတဲ့စိတ်နဲ့သူတို့ချင်းရွာကယုံမှာ ရွာကောင်စီနဲ့မရတော့မြို့တက်မြို့တက်လို့မရတဲ့ခါကျတော့ဟမ်တိုင်းတယ်ပေါ့တိုင်းတယ်လို့မရဘူးဆိုမှတော့ဘဟုဟိုက်ကုတ်တိတက်ပြီးတော့ဘဟုဟိုက်ကုတ်တိလည်းမရသေးဘူးဘာဖြစ်လို့လဲစတုမာရဲနဲ့တာဝရဲသားနှစ်ပုံလုံးကိုအုပ်ချုပ်ထားတဲ့တရားမဲ international ကုတ်တိအခုတက်ရမှာနော်ဦးဇင်းတို့ပုံမှာပြန်နိုင်နိုင်မနိုင်လို့မဖြစ်ဘူးနော်အခု international ကုတ်တက်ပြီဆိုတော့ဘာဖြစ်လို့လဲတရားနှစ်နိုင်ငံပိုင်ထားတာဟုတ်ဗျဟိုဘက်ရဒီဘက်ရစတုမာရဲရတာဝရဲသားသူ့ရှေ့သွားမှပြီးတော့မှာ အဲ့ဒီတော့အဲ့ဒီမှာအဆုံးဖြတ်ခံမှုသွားတဲ့ခါကျတော့ gain မင်းတို့ပြဿနာပြောစမ်းဆိုတော့ဒီနတ်သမီးပြဿနာဆိုတော့နတ်သမီးလည်းပါတော့ဒီရောနေနတ်သမီးကသူပိုင်တဲ့နဲ့ကိုပိုင်တဲ့နဲ့အငင်းပွားတာအဲ့ဒီတော့ gain နဲ့တယောက်ပြဿနာတယောက်ဖြစ်နေတဲ့အခြေအနေကိုပြောပြတဲ့ခါကျတော့ပထမပထမနတ်သားကသူ့ရဲ့ခံစားချက်ပြောတော့အဲ့ဒီရောနေနတ်သမီးကိုမြင်တဲ့အချိန်ကစပြီးတော့မှစစ်မြေပြင်မှာစစ်တက်ဖို့တိုက်တိုက်တော့မှဆိုလို့ရှိရင်ဘာတိလဲဒိန်ဒိန်ဒိန်နဲ့စီကြီးမတူးလား စစ်စီကြီးတည်တယ်အဲ့ဒီစစ်စီကြီးများတီးထားသလိုသူ့ရင်ထဲမှာလည်းပဲဒိန်ဒိန်ဒိန်နေခံစားနေရပါတယ်တဲ့သူစီကြီးမြေသလိုခံနေရတာတဲ့အမှသူယောဂလည်းမသေးဘူးနော်နောက်တစ်ယောက်ကြတော့ဘလို့ဖြစ်တယ်လဲဆိုတဲ့အခါကျတော့နောက်တစ်ယောက်ကြတော့အမတန်မြင်မာတဲ့တောင်ထက်ကနေစီးကြလာတဲ့ရေတကုံကြီးလို့ဆိုတော့နေရာဂရာဖော်ကြီးလို့နေမှာပေါ့နော်အဲ့ဒီလိုမျိုးဒီရေကြီးကိုထိမ့်မနိုင်သိမ့်မရအချိန်ပြင်းပြင်းနဲ့စီးနေတာတဲ့อืม သူလည်းမလွယ်ဘူးဗမာပြည်မှာဝတ္ထုတောက်ရေးတာကြားဘူးတယ်အပြင်းစားအချစ်ဆိုပြီးတော့ပြောတာသူပြောတာနေမှာဘာဖြစ်လို့လဲထိတ်လို့ကိုမရဘူးတော်တော်ကိုပြင်းနေတဲ့စားတဲ့အဲ့လိုပြောတာနော်သူယောဂမသိဘူးရေတကုန်းကြီးတားကြည့်ပါလားတားလို့ရလားဒါလောက်ပြင်းတဲ့အချိန်ပေါ့အပေါ်ပြန်ပင့်တင်ကြည့်လေပြန်တင်လို့မရဘူးသူအောက်ပဲကြာမှာအဲ့လောက်ပြင်းတယ်သူကလည်းနော်နောက်တစ်ယောက်ကျတော့ဘာပြောလဲဆိုရောညိနာသမီးကိုတဲ့ကြီးလိုက်တာတဲ့ကြီးလိုက်တဲ့ချိန်ကစမျက်လုံးကပိတ်လို့မရတော့ ပိတ်လို့မရတော့ကြည့်ချင်ရင်ကြည့်ရင်ဆိုတော့ကနန်းမျက်စိတွေ့ဘူးလားသူ့ဘာသာသူဆိုအိမ်လေးထဲမှာဒီလိုလေးနေတာနော်သူကြည့်ချင်တဲ့ခါကျတော့တောက်ခနဲ့ဆွတ်ထွက်သွားတာပြန်ပိတ်လို့ကိုမရတော့ဘူးတဲ့အဲဒါလောက်ဒီမျိုးလုံးကြီးပြူးထွက်ပြီးတော့အခုကိုဖိုးပြူးလဲတဒုက္ခသူကကိုဖိုးပြူးဖြစ်သွားပြီကိုမျိုးလုံးပိတ်လို့မရဘူးတဲ့အဲလောက်ဒီသူယောဂနော်အဲနောက်တစ်ယောက်ကြတော့လဲသူကသူကဘာလို့ဖြစ်တယ်လဲဆိုတော့ဖရထိတ်ဇေဒီကြီးတွေမှာစိန်ဘူးဆိုတာအမြင်ဆုံး အဲ့ဒီစိန်ဘူးကိုတက်ပြီးတော့အပေါ်ကိုနောက်ထပ်ဝလုံးထောင်ပြီးတော့အလံချိတ်အဲ့ဒီမြင့်တစ်ထက်မြင့်အောင်တက်ပြီးတော့ချိတ်တဲ့အလံကလေတိုက်တော့တစ်ဖြတ်ဖြတ်ဖြစ်မနေဘူးလားသူ့ရဲ့ရင်တွေအသေးတွေနှလုံးတွေကလည်းအဲ့လိုပဲယောဂါတွေကမသေးဘူးနတ်သားတွေကလူတွေမှဖြစ်တယ်မှတ်တာဗမာပြည်ကဝတ္ထုရေးဆရာတွေများအဲ့ဒီနတ်သားလေးယောက်ကြောင်းဝတ္ထုရေးလိုက်လို့ရှိရင်တော်တော်ကောင်းကောင်းဖြစ်မှာသူတို့ယောဂါတွေတော်တော်ကြီးတာအဲ့ဒီတော့ခုံရုံးက international ကုတ်တရားမင်းကြီးကသူတယောက်တည်းပဲ တို့မဒီမှာလို့9ယောက်တို့9ယောက်တို့9ယောက်တို့15ယောက်တို့မဟုတ်ဘူးနော်နော်သူကကန်းကိုလို့လဲရတယ်နော်အတီးပြုလို့လဲရတယ်တိမ့်ပိုက်လို့လဲရတယ်သူကသုံးခုလုံးသူကင်ထားတာအေးတဲ့နတ်သားမောင်အမောင်နတ်သားတို့ရေသူလောကလက်ရောက်ခံနေကို အမောင်နတ်သားတို့ရေမင်းတို့ကကွာမင်းတို့ပြဿနာတွေငါနားထောင်ကြည့်ပါတယ်တဲ့နားထောင်ကြည့်တဲ့ခါကျတော့မင်းတို့ကသေလောက်အောင်မဖြစ်သေးပါဘူး survive ဖြစ်ပါသေးတယ်တဲ့ ငါကတော့အဲ့ဒီနတ်သမီးမြင်ခဲ့ရစပြီးငါဒါကောင်မှမရရင်တော့တေတော့မယ်တဲ့မင်းတို့ရဲ့မင်းတို့ရဲ့တရားမင်းတေတာကိုမြင်ခြင်းသလားဟာအဲ့လိုတော့မဖြစ်လို့ပါနဲ့တရားမင်းအဲ့လိုတော့မလုပ်ပါနဲ့ကျုပ်တို့ကမသေးသေးပါဘူးအရှင်တရားမင်းကြီးပဲယူလိုက်ပါတော့တဲ့ကိုင်ကောင်းမူလားအဲ့ဒီတရားသူကြီးမျိုးဟွန်းတော်တော်ကောင်းတယ်ဒါတောင်သောတာပန်မလို့တော်သေးတယ်နော်သူယောဂအဆိုးဆုံးမရရင်ဘာဖြစ်မှာလဲอืมเนาะ အဲ့လိုယောဂမလွယ်ဘူးဆရာ तू ကပြီးရပြီးရ तू လည်းပြီးရကြောင်ဒုက္ခရောက်တာလေနောက်မရရင်သေမှာတဲ့နောက်တော့အမတန်လှပါတယ်ဆိုတော့ရောဟိနီကလည်းပဲအရင်ဘွားတော့ကကာကြီးဒီမာလေးကိုဒေါသနဲ့ကိုယ်လျာသည်တွေပုံချခဲ့လို့ तू မှဒုက္ခခံရတာဒါတော့စဉ်းစားကြည့်နော်ကံကြောင့်ဖြစ်တဲ့ဦးဇင်းတို့ဒီလှတာမလှတာတွေဘာဖြစ်တာညာဖြစ်တာနှိမ့်လဲမြင့်လဲဘဝတွေဒီလိုသွားနေတာတွေဟာနှိမ့်ကြတဲ့အချိန်ကမှဦးဇင်းတို့ လောက်ခဲ့တဲ့ဘဝဟောင်းကအကုသိုလ်တွေအကျိုးပေးပြီဆိုတာထင်ရှားတယ်ဒီအကုသိုလ်ကလွတ်ပြန်တဲ့ခါကျတော့လေလူဘဝမှာလည်းတခါပြန်တခါတည်းလှလှပပရွှေမင်းသမီးလိုဖြစ်ပြန်ရောကုသိုလ်ကောင်းမှုကြတခါနှပ်ပြတက်ပြန်တော့လေမလေးပေါ်လိုက်တယ်နော်ဗိမာန်ပိုင်ရှင်တယ်အဲ့ဒါမျိုးတွေဆိုတော့ကံဟာကောင်းပြန်တော့လေဒီလိုပဲမကောင်းပြန်တော့လေအဲ့ဒါလိုရှိတယ်ဒါတော့အခြေခံဘာတူလဲချစ်ချင်းမုန်းချင်းလောဘနဲ့ဒေါသပဲဒီသူတို့ပဲမှုရတာဒါကြောင့်တတ္တဝါတွေဟာကာမဘုံသာထပ်ဆိုကြည့်ပါဦး နတ်လူများတို့ကောင်းစားပြီဝဘေးရန်ပလျက်အေးမြချမ်းသာနေလိုပါလေအိတ်တာမက်စေသူရှုပ်ပွေ၍ကဲဘသူရှုပ်ပွေလဲအင်းအိတ်တာမက်စေအဲ့ဒါကြောင့်မလို့မြတ်စွာဘုရားသူ့ရဲ့ဝမ်ကွဲညမတော်ပါပဲအေးတဲ့နင်ဒေါသတွေလျှောဒေါသတွေဖြောင်းနင်ဒေါသကြောင့်သူဖြစ်ခဲ့တာလို့မြတ်စွာဘုရားပြောတာဒါကြောင့်ဝိသုဏု ဒေါသဆိုတဲ့အမျိုးဒီတဘွားထဲမှာလက်ရှိရှိနေတဲ့ဘွားအတွက်ဒုက္ခပေးတာလည်းပဲဒီဒေါသပဲတန်တရားကိုနောက်ထပ်နောက်ထပ်ရှေ့အောင်ရှေ့အောင်ဒုက္ခကြောရှေ့အောင်လုပ်တာလေဒီဒေါသပဲဒါကြောင့်အထက်ကပြောခဲ့တဲ့ညင်ညာခုံညာတကြပုတ်ကြငိုကြရီးကြဆိုတာပြဿနာအဆက်ကဒေါသပြီးတော့လောဘဒါတွေပဲအဲ့ဒါကြောင့်မလို့ဒီဟိုတဲ့ကပြောထားတာနောက်ထပ်ပါတော့နော်တူတူပြောရမယ်ဆိုရင် နောက်ထပ်တစ်ခုလေးရှိတာပဲဥပမာဝိသကာကျောင်းမကြီးလည်းသူလည်းသောတာပန်မှာပဲ ဒါတော့ तू ကလည်းပဲသောတာပန်ဆိုပေမဲ့နော်အပေကိုကြမဲ့လောဘကိုဒါပယ်တာအပေကိုမကြလောက်တဲ့လောဘဆိုတာကြံသေးတယ်ဆိုတော့သူမြေးလေးတယောက်ရှိတယ်သူတက်တီးတဲ့နော်သူမြေးလေးအမတန်လိမ္မာတာအဖွားချေရနင်းတယ်ဒီအဲ့တော့ဘာဘာသာရေးလိုမတန်အာကူရတဲ့မြေးကမကလေးကငငယ်ရွရွနဲ့တည်သွားတာတည်သွားတဲ့ခါကျတော့သူမြေးလေးတည်တယ်ဆိုတော့အမလေးသောတာပန်နော်အမနေတာမဟုတ်ဘူးအမလေးငိုကြီးကိုကြီးနေအဲ့ဒါသူတို့ရှင်မှာတော့အိန္ဒိယထုံးစံနေမှာပေါ့ဒီနေ့ဆိုတည်ပြီးလို့ရှင်ကြောပူအောင်မထားပဲတည်ပြီးလို့တည်ကြရင်ပိတ်ဖြူလေးပတ်ပြီးတော့တင်းကြိုင်းပို့ရတာလေ ဆိုတော့နေကင်းကြီးအဲ့ဒါလိုပဲသူတို့လက်ပိတ်ဖြူတွေပတ်ပြီးတော့မှဝတ်ပြီးတော့မှလိုက်ဖို့ဒါချစ်တဲ့မြီးလေးဆုံးရှုံးတဲ့ခါကျတော့အိမ်နေလဲစိတ်တင်ညက်ပူပန်နေမဲ့အတူတူဆူပြီးတော့သူကအဲ့ဒီမှာအိမ်မပြန်မဲ့ဘုရားကြောင်သွားတာမြတ်စွာဘုရားတော့တိပိသားဘောတခါတည်းကြောင်းလာတော့မြတ်စွာဘုရားဝဲချခေါင်းကြီးကငိုက်ဆိုင်ကြလို့မျက်နာမပြနိုင်ဘူးနော်ဒါတော့ဘုရားသိတယ်သူเจ้าမကြီးဘာဖြစ်လာလဲဆိုတော့သိတဲ့အခါကျတော့เจ้าမကြီးဘာဖြစ်တာတော့ဆိုတော့ဒီလိုတော့ဘုရားဒီလိုမြည်လေးချစ်တယ်မြည်လေးသူတက်ဒီလေးဆုံသွားလို့အဲ့ဒါအတုပပူပြန်လာတာတဲ့ နော်အမြလာတဲ့ခါကျတော့သူ့မှာလည်းမရှုံမပြနဲ့အတန်ကြားတာနဲ့ဘုရားလည်းသိနေတော့ဟင်းနဲ့ဓမ္မကြီးဒီမြီးလေးလိုမျိုးအမတန်လိမ်ပါတဲ့မြီးလေးများနောက်ထပ်ရရင်ဟောဒီတာဝတိပြည်ကြီးလောက်မြို့ကြီးမှာရှိတဲ့လူဦးရေလောက်ရရင်မလိုချင်ဘူးလားဆိုတော့လိုချင်တာပေါ့ဗျာဘယ်ပြောပါမလဲနော်ဘာပြောရပါမလဲသူမြီးများလိမ်မှာနောက်ထပ်လိုလိုချင်သေးတယ်နော်သူမြီးကလည်းသူကချက်တာကိုဆိုတော့ဒါတော့ကောင်းပြီဓမ္မကြီးတဲ့တာဝတိမှာလူဦးရေတွေကလည်းနဲနဲနောနောမဟုတ်ဘူးတနေ့တနေ့ဘလောက်သေးတယ်လဲဆိုတော့ဟာမနေ့ကလင်္ကလေးကစားလို့တခါတည်း နော်ညာနေမိုးချုပ်တွေလူတွေကညာလဲချနေရတာပဲနော်ချနေရတယ်ဆိုတော့ဒကမကြီးဒီကဲလို့တမျိုးလုံးကဒကမကြီးရဲ့မြီးလေးလို့အကုန်လုံးလိမ်မာနေတယ်ဒကမကြီးရဲ့မြီးတွေကြီးပဲဖြစ်ခဲ့လို့ရှင်ဒကမကြီးသင်းညံ့ထွက်ရပါအောင်မလားနော်ငိုရက်မြေကို6ပါအောင်မလား6ပါအောင်မလားဆိုမ6တော့ပါဘူးဆိုတော့ तू မ6တော့ဘူးတော့မဖြေတော့ဘူးတပည့်တော်သဘောပေါက်ပါပြီဗျာတဲ့။ကဲကိုပရိသတ်တွေသဘောပေါက်လား။ဝိသကာရတားရှောက်တယ်ဒီလိုသဘောပေါက်ပါပြီဗျာတော်ပါတော့ရက်ပါတော့တယ်ဗျာဒီလောက်ဆိုသူသိပြီပေါ့ နော်ဆိုလိုတာကဇကလုံးလေးသိကောင်းတယ်အဲ့ဒီဇကလုံးလေးများရရင်အဲ့ဒီတိုင်းတော့ကြစ်တာဥစဉ်ရေးတဲ့ဥစဉ်ပြလိုက်တဲ့စာအုပ်ထဲမှာရှိတယ်ရေသံဧကံပိယံဧကံတေသံဒုက္ခံပမာလူတဲ့တဲ့ပြောအချစ်တစ်ခုရှိဒုက္ခတစ်ခုရှိတယ်တဲ့ဖခင်ဒီတိုင်းဝိသကသုတ်တန်မှာဥဒန်းဟိုဒီဟိုရက်နဲ့မှာဟောတာတာရှိတယ်နော်ဒီဥဒန်းနဲ့မှာဒီဥဒန်းပါဠိထဲမှာရှိတယ်ဒီတိုင်းတဲ့တဲ့ပြောတာဒီစကလုံးနဲ့များဥစဉ်တို့ပြောရတာဗဇတ်တောင်ရှစ်တောင်ရှစ်ပါတယ်ဒါပေမဲ့ဖခင်ဟောတာဒါဆိုတော့ဖခင်တိုင်တယ်ပြီးတော့ဥစဉ်ပြောအောင်ပါသူပြောတာ ဒါတော့ဒီဂါထာမှာပထမဆုံးကပါဠိမှာကိုတန်းပါပြီးပါထားပြီးသားနော်ပိယဘဟုရနော်ဘဟုတာအချက်များလို့လေဘာများလို့အချက်များอืมကဲအချက်များရင်တော့သေချာတာကဘာများတော့မလဲဒုက္ခများတော့မယ်တခုရှိတာတောင်တခုလာမယ်လေအချက်တခုရှိဒုက္ခတခုရှိတယ်ဆိုဟာချစ်စရာတွေတွေ့တာစရာတွေမြန်နိုးစရာတွေလိုချင်စရာတွေများပြီဆိုတော့အသီးအသီးအသီးအသီးကကိုယ့်ရှိကို reaction ပေးမှာ နော်ရေရှင်ပေးလိမ့်မယ်ဒီအင်ကြီးလေးကိုလည်းချစ်ပါတယ်သဘောကျတယ်ကြိုက်တယ်ကိုသားလေးကိုလည်းချစ်တယ်သဘောကျတယ်ချစ်တယ်ဟိုလူလည်းချစ်တယ်အင်ကြီးကိုလည်းချစ်တယ်နွားလေးလည်းချစ်တယ်ခွေးလေးကလည်းချစ်တယ်ကားလေးကလည်းချစ်တယ်ဟောတူသေးရလားခွေးချစ်တဲ့ချစ်ကလေးချစ်တဲ့ချစ်ကားချစ်တဲ့ချစ်အိမ်ချစ်တဲ့ချစ်တဲ့နော်အင်ကြီးမိလောင်ရင်ဒိုနေတို့တဲ့ပါသွားရင်တစ်ခါငွေရအောင်မယ်ကားလည်းပါတယ်နှစ်ခါငွေရအောင်မယ်ကလေးလည်းပါတယ်သုံးခါငွေရအောင်မယ်ဟုတ်တယ်မဟုတ်လားအမလေးအင်ကြီးတော့ပါပါပြီတော့ဆိုပြီးတော့မှအဲ့ဒါလိုလေးများပြောမယ်ဆိုရင် နံပါတ်3ကဘာတဲ့လဲနံပါတ်3လေးဖတ်ကြည့်စမ်းပါအော် no no no သုံးဖို့ဆိုတာခုနဟို၈ပါးတဲ့ကနံပါတ်1နဲ့3တဲ့ကနော်အဲပရိဒေဝထုတ်ဖို့နှမျောလှတဲ့ဖြစ်အေးထုတ်ဖို့တယ်ဆိုတာသုံးသွားတဲ့ပစ္စည်းကိုပြောတာ သားဆုံးအမလေးငါသားလေးရဲ့သားလေးငငယ်ရွယ်သေးရလေးချင်းရဲ့ဘာဖြစ်တဲ့ဟဲ့ညာဖြစ်တဲ့သားလေးကိုတသားသာပြောတာအဲ့ဒါထုတ်ဖော်တာပေါ့အမလေးကျမအင်ကြီးတို့သွားပါပြီနော်သူတို့လည်းပြောတယ်လေဒီမှာ it's gone everything's gone ဟောအဲ့ဒါထုတ်ဖော်တာငါကားလေးတော့သွားပါပြီငါသားလေးတော့သွားပါပြီငါနွားလေးတော့သွားပါပြီနော်ဒါကြောင့်မလို့မကားတွေဘောတော့မများလာအချစ်လူလောကိ၌နွားရှိတော်သူ နွားကြောင့်ဘူးတို့ထုတ်တူအလား အဲသူမချလျင်ตาရှိတော်သူตาကြောင့်ဘူးဤကာရှိတော်သူကာကြောင့်ဘူးဤအဲ့ဒါပဲနော်များလားရှိလူလောကနေနော်နွားရှိတဲ့သူကနွားလေးတစ်ခုဖြစ်ပြီဆိုရင်နွားလေးပြန်မလာနွားနွားတွေစိတ်ဘူးရတာပဲလေတားရှိတဲ့လူလည်းတားကြောင့်ဘူးကားရှိတဲ့လူလည်းကားကြောင့်ဘူးနော်ဒါတော့ရှိအောင်ကလည်းရှားတယ်ရှိပြန်တော့လည်းအပူပေးပြန်တာဒါကြောင့်မလို့အဲ့ဒါပြောတယ်ပြီးပစ္စည်းပြန်တော့လည်းတသတာနဲ့ငိုရပြန်တယ်ဒါကြောင့်ဘာဖြစ်လို့လဲဆိုအဲ့ဒီဟာဒီအပေါ်မှာ တွေ့တာမှုရှိလို့တတ်မြတ်မှုရှိလို့ဒါတော့တည်သွားတဲ့လူကငိုအောင်လှုပ်တာလားအဲတည်သွားတဲ့လူကြောင့်ငိုတာလားကိုယ်တန်ရုပ်စေကြောင့်ငိုရတာလားဆိုအဲ့ဒါတခုပြဿနာတည်တိုင်းနာငိုမယ်ဆိုရင်ကိုတင်းကြိုင်သွားနားထောင်နေလေတင်းကြိုင်နဲ့မှာကိုငိုလို့မလဲဒီတိုင်းမှာဩငေသွားတည်ကြတယ်တည်ကြတယ်လောက်ပဲနော်ဒါတော့သူတို့လည်းဒီပြင်လူတွေလည်းတည်တာပဲ အခုဆိုလို့ဟိုမှာအလဲပိုင်းဒေတာတွေဘုံပေါက်ပြန်ပြီးသေးပြန်ပြီးဟာသေးပြန်ပြီးတဲ့ခါပေါက်လိုက်ပြန်ကွဲလိုက်ပြန်ပြီးနော်ခဏခဏသေးနေတယ်ဆိုတော့ဦးဇင်းတို့ဟောရိနာပရိသတ်တွေဘယ်နှခါငိုဘူးလဲဘယ်ငိုမလဲအဲ့ဒီလူတွေဘာမှလည်းသိလည်းမသိဘူးတန်ရုပ်စင်လည်းမရှိဘူးဟိုပုံကိုယ်တွေပေါ်မှာကိုရှိရရှိတဲ့တဏှာလောဘတန်ရုပ်စင်ပြီးရချစ်ချင်းလည်းမရှိဘူးဆိုတော့ချစ်ချင်းမရှိတဲ့အတွက်ဘာမရှိတော့ဘူးလဲဒုက္ခမရှိဘူးကဲသူတို့ပုံမှာကိုချက်လည်းမရှိသိလည်းမသိဘူးမြင်လည်းမမြင်ဘူး ဒါပေမဲ့ကိုဆွေကိုမျိုးကိုသားကိုမယားကိုဇနီးကိုအနီးကလူသေးပြီဟေ့ဆိုရင်တော့ဟာတခါတည်းခြေချိုးလက်ချိုးနှာနှက်အကုန်လုံးလှုပ်ရအောင်ဖြစ်တာဒါတော့တေချင်းတေချင်းတေလို့ဒါလည်းရင်ကိုကဒုက္ခရောက်မယ်ဆိုရင်ကျန်တဲ့လူတွေတေရင်လည်းဒုက္ခရောက်ပေါ့ဒါတော့ကျန်တဲ့လူတွေတေတော့ဒုက္ခမရောက်ဘဲနဲ့ကိုရဲ့အနီးကရှိတဲ့ဇနီးမယားလက်ယောက်ျားသားသမီးဆွေမျိုးတေမှဒုက္ခရောက်တယ်ဆိုရင်ထိုဒုက္ခသည်တေတဲ့လူကပေးတာမဟုတ်ဘူးကိုကနဲ့သူ့ကိုကတ်ထားလို့ ဖြစ်တာဘာရှိနေတယ်လဲဆိုတော့ပိယခေါ်သောတဏှာခေါ်သောလောဘခေါ်သောຢာကခေါ်သောအများကြီးပဲနာမည်တွေကခေါ်သေးရအဲ့ဒီဟာကြောင့်ဖြစ်တာဒါကြောင့်မူရင်းတောကဒုက္ခကိုပေးမဲ့ပိယတဏှာလောဘကိုသာဖြတ်လိုက်နောက်ထပ်ဒုက္ခဖြစ်ဆက်ရှိသေးရလားမရှိဘူးအဲ့ဒါပြောတာဒါကြောင့်ဒုက္ခချစ်ဒုက္ခသည်ဒီချစ်ချင်းဆိုတဲ့တဏှာလောဘတန်ရုပ်စေကြောင့်ဖြစ်၏အဲ့ဒါတွေရှိခဲ့မယ်ဆိုရင်ကျန်တဲ့ ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းတွေဆုံးရှုံးမှာဆိုလို့ပစ္စည်းမှာဆိုလို့သူများတိမှာဆိုလို့ရံဖြစ်မယ်ညင်းမယ်ခုံမယ်တောကဖြစ်မယ်ပရိဒီဝဖြစ်ရမယ်နော်ဂုံးတိုက်မယ်ဒါတွေအကုန်လုံးဖြစ်မယ်မာနကြီးမယ်ကိုရှိတဲ့သူသူများကိုမထီလေးစားလုပ်မယ်အဲ့ဒီရှစ်မျိုးဖြစ်လာလိမ့်မယ်လို့ပြောတာအဲ့ဒါပဲအကြောင်းရင်းကနော်ဒါကြောင့်ကောင်းပြီမိမိတို့မှာအဲ့ဒီလိုမျိုးအကြောင်းရင်းနဲ့ဝင်လာခဲ့ပြီဆိုလို့ရှိရင်တော့ဒီအကြောင်းဒီကိလေသာကြောင့်ကိလေသာရှစ်မျိုးဝင်လိမ့်မယ်နံပါတ်1ကိုထိလျောက် နော်နောက်ဆုံးကိုတယောက်ချင်းတူဦးချင်းကနေတိုင်းပြည်ကြီးအထိပါဆက်ဖြစ်တာမျိုးဖြစ်လိမ့်မယ်နော်ဒီနေရာမှာတခုရှိသေးတယ်ဦးဇင်းတို့စိုးစောဖတ်တော့မိမိတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုသူတို့ဘာလက်တို့ရောက်မြည်စိုး၍၎င်းဆိုတော့ရောက်မြည်စိုးတာနဲ့စောစောကတည်းလို့လောက်ကင်ထားတာတွေကလည်းဒါလည်းဒုက္ခတစ်ခုပဲဟိုမကြသေးသိမ့်မကြသေးဘူးအခု north pole မှာနော်ဘာတွေဖြစ်လဲဆိုတော့ကဘာကြီးက global warming ပြဿနာရှိနေတဲ့ခါကျတော့ရေခဲတွေပျော်ရောရေခဲပျော်တော့အခုဟိုတုန်းကရေခဲဖုံးတဲ့ ကဗမြောက်ဖျားအုတ်ထုတ်ကလေးလိုဖြူဖြူနေရာကရေခဲတွေပျော်တဲ့ခါအခုရေဖြစ်တယ်ရေဖြစ်တဲ့ခါကျတော့အဲ့ဒီဒေသကကဗရဲ့ထိပ်မှာဆိုတော့ဟိုဘက်ကလည်းနီးတယ်ဒီဘက်ကလည်းနီးတယ်သူကလည်းနီးတယ်ဆိုတော့ဒီထိပ်ကလေးကအလဲတက်တဲ့ဘိုးချစ်ကလေးမှာရေခဲကွဲပြီးအရေပျော်တော့ရုရှားကနေအစိုးကြီးသွားပြီးတော့မြေအောက်မှာရေအောက်မှာသွားပြီးတော့နယ်နိမိတ်သွားစိုက်ထားတာတန်ဟိုဘာခေါ်မလဲ magnetic နဲ့လေအပေါ်ကနေလှမ်းပြီးတော့ရှင်ငါတို့စိုက်ငါတို့စိုက်ပြီးပြီနော်သူအစိုးကြီးသွားစိုက်တာနော်ဝေတို့ကနေဒါတို့ကလည်းလှမ်းကြည့်ရင်သူ့ပဲနီးတာပဲ ဆိုတော့အဲ့ဒီလိုမျိုးအဲ့ဒီလိုမျိုးနော်လောကမှာကိုရစရာရှိအစိုးကြီးသွားပြီးတော့လောက်တာအစိုးကြီးသွားပြီးတော့စိုက်တာရေးအောင်မှာဒါတော့အခုကြည့်သူတို့ဘာလက်တော့ဘာဖြစ်လဲလဲရောက်မှာစိုးလို့သွားလောက်တာအခုရောက်မယ်ဆိုတော့ဟောကြမ်းတဲ့နိုင်ငံနဲ့အခု complain တယ်ဟေးဒါငါတို့နဲ့လည်းနှီးတယ်သူတို့ငါတို့ငါတို့ဘက်ကလည်းနှီးတယ်ဆိုကနေဒါတို့နော်ဝေးတယ်လည်းလှမ်းထောက်တဲ့ခါကျတော့ကဲဘာစပြီလဲဝိဝါဒစပြီဘာစပြီလဲအဲ့ဒီဝိဝါဒဟာအဲ့ဒီနေ့ပြင်းရင်ပြင်းမပြင်းရင်ပြစ်ကြတော့မှခတ်ကြတော့မှထုကြတော့မှ တနိုင်ငံနဲ့တနိုင်ငံလေကဲမရှင်းဘူးလားကို့ဘမာပြည်လဲကြည်လေ84ခုနှစ်ကတည်းဖြစ်တာဟုတ်လားကြာလာပြီဒီဆင်ဆင်မဖြူကျွန်းပြဿနာအခုမှပြီးတယ်ဖြစ်တဲ့ကြာလာပြီနော်ဘိုးတော်မင်းတရားကြီးလက်ထက်ကနေဘိုးတော်ဦးဝင်းလက်ထက်ကနေပြီးတော့စပြီးတော့ဖြစ်ခဲ့တဲ့ဒီကျွန်းပြဿနာဒီမြေပြဿနာဆိုတော့အဲ့ဒီလိုပြဿနာသူနဲ့ကိုယ်နဲ့ဖြစ်နေတာညင်းနေကြခုံနေကြအခုမှပြီးဒါသူနဲ့ကိုယ်နဲ့ပြောလို့မပြေလဲနောက်ဆုံး attention နဲ့ကိုယ့်ကိုတက်ရတယ်လေဒါဝိဝါဒမဟုတ်လား ဆိုတော့ဒီနေရာလေးငါပိုင်ရပါလို့ဤငါရပါလို့ဆိုတဲ့အခြေခံပဲဒါလဲဒီတွေကနေစကြတာဒါကြောင့်တူးချင်းတယောက်ချင်းမှဒီနိုင်ငံအထိအဲ့ဒီမှာအုပ်စုတွေဖွဲ့အလိုက်တွေဖွဲ့ပေါ့ဗျာမဟာမိတ်တွေဖွဲ့ပြစ်ကြခတ်ကြစစ်ကြီးကဘာတိဖြစ်တာလေအဲ့ဒါဟာအကြောင်းရင်းပဲနောက်ဆုံးတွေ့ကြည့်တဲ့ခါကျတော့လောဘဒေါလကောင်ဒေါသဒေါလကောင်တခုခုအခြေခံတာသူရဲ့တကယ် real cause ကအဲ့ဒါဖြစ်နေတာဒါကြောင့်မလို့ ဒီဆောင်ပုဒ်ကလေးမှာကာမဘုံသားလူနဲ့များတို့ကောင်းစားပြီးဝဘေးရန်ပါလိအေးမြချမ်းသာနေလိုပါလေကိုနေခြင်းသားကပြီးပြီးဝဝချမ်းချမ်းသာသာဘေးရန်ကင်းပါပြီးနေခြင်းနဲ့ဒါပေမဲ့လည်းပဲနေလိုပါလေအိတ်သာမစေသူရှုပ်ပွေ၍ဟောစတော့မယ်ပြဿနာစတော့မယ်ပြဿနာရှုပ်ပြီးပွေပြီးဆိုတော့လူတွေတူးချင်းမှတိမိသားစု မြို့နယ်ရက်ွက်တိုင်းနိုင်ငံတကဘာလုံးပြန်ပါသူရှုပ်ပွေ၍ထင်ကြီးမကြကိုထင်တာနဲ့ကြိုက်ပါသေးရဲ့လား မကြိုက်တော်ဘူးကဘာစစ်ကြီးများဖြစ်ပြီဆိုမှတော့တခါအကုန်လုံးဒုက္ခရောက်တာလေနော်အဲ့တော့အဲ့ဒီဒုက္ခတွေအဲ့လိုအသေးကြီးအဲ့လိုပဲကြည်ရင်ကြည်သလောက်ဒုက္ခရောက်တာထင်ကြီးမကြဆင်းရဲရသည်အဲ့ဒါနေပဲဘဝဆုံးသွားတာအဲ့ဒါနေပဲဘဝပြီးသွားကြတာဒါကြောင့်ဒီပြဿနာရှင်မျိုးရဲ့အခြေခံသည်အဲ့ဒီဟာတွေပဲတဲ့နော်ဒါတော့မိမိတို့သင်္ခါရဝတ္ထုတွေကိုပိုင်ဆိုင်ရခြင်းပိုင်ဆိုင်ဖို့အတွက်အသက်ရှိသင့်မဲ့တွေကိုပိုင်ဆိုင်ဖို့ချစ်ခင်နှစ်သက်တွေ့တာတဲ့ဒီ ခုနကပြရလို့ခေါ်တဲ့လောဘတဏှာကြောင့်သောလကောင်ဝင်တုမှုကြောင့်သောလကောင်ညှဉ်းခုမှုကြောင့်သောလကောင်အဲ့ဒီရှင်မျိုးဖြစ်ပါတယ်လို့ဒါကိုပထမဂါထာရဲ့အဓိပ္ပာယ်ဒီလောက်နေပဲထားကြစို့နော်တိတ်ပြောတာများရင်လည်းပဲရှည်လွန်းသွားမှာဆိုရတယ်။ကင်ပြီးတော့ဒုတိယအမေဂါထာနဲ့အဖြေဂါထာကိုသွားကြစို့ပေါ့နော်အလုံးနံပါတ်3ကိုဖတ်ကြအောင်။ပိယာတုလောကသမိန်ကုတော်နိဒာနာ ယေစာပိလောဘဝိစရန္တိလောကေအာသာစနေထာစကုဒောနိဒါနာယေတံပရာယာယနရတဝန္တိမြန်မာလိုဂေါတမ အောက်ကိုသွားလိုက်နံပါတ်၄စန္ဒာနိဒာနာနိပိယာနိလောကေယေစာပိလောဘဝိစရန္တိလောကေအာသာစနိဋ္ဌာစဣဒောနိဒာနာယေတံပရာယာယနရတ္တဝန္တိမုနိယုတ်ပွားမြတ်စွာဘုရား တတဝါသင်္ခါရဟူသောအာယုန်တို့သည်ဝါတတဝါသင်္ခါရတို့၌ချစ်ချင်းတို့သည်ကာမဂုဏ်တို့၌နှစ်သက်တောင်းတခြင်းဟူသောကာမိဆန္ဒကြောင့်ဖြစ်ကုန်၏ထိုမှတပါလောက၌တမ်းမြမှုလောဘကြောင့်လှဲ့လေခံစားကြကုန်သောတတဝါတို့၏လောဘသည်လည်း နှစ်သက်တမေချင်းကာမေသန္ဒသာအရင်ကံအကြောင်းရှိ၏လူနတ်ပုဂ္ဂိုလ်တတဝါဤမိခိုအားထားရာဖြစ်ကုန်သော ကာမဂုဏ်၅ပါးစားသော အကျိုးစီးပွားတို့၌တောင်းတခြင်းသည်၎င်းတောင်းတသည့်အတိုင်းပြည်ပြည့်စုံ ခြင်းသည်၎င်းထိုဤတနာဆန္ဒကြောင့်ဒါလျင်ဖြစ်၏ဒုတိယကပထမ အမင်းနဲ့အဖြေတော့ကဘာကြောင့်ဖြစ်တယ်လဲပိယကြောင့်ဖြစ်တယ်ဆိုတော့အဲ့ဒီပိယဘာကြောင့်ဖြစ်လဲလို့ထပ်မေးတာပဲနော်အဲ့ဒီပိယဘာကြောင့်ထပ်မေးတယ်လဲဒါကြောင့်အတူကြိုကလေးမှာပြောမယ်ဆိုရင်တော့ချစ်ပွဲအာယုံကာမဂုဏ်တို့နဲ့ချစ်ချင်းဒီ၎င်း၎င်းကိုဒီအာယုံတွေမှာပေါ့နော်အာယုံ၅ပါးတွေမှာဒီချစ်တဲ့အတိုင်းပဲနော်တွေ့တာတတ်မြတ်တဲ့အတိုင်းပဲနော်လှဲ့လေခံစားမှုဒါနံပါတ်တစ်ခုပေါ့လေနံပါတ်1နောက်ပြီးတော့မှတခါကြိုတင်တောင်းတခြင်းတဏှာနဲ့တောင်းတတဲ့အတိုင်းပြည့်စုံမှုအကြောင်းရင်းကို တောင်မေးတာပဲပထမကဘာဖြစ်လို့ဒီပိယဆိုတဲ့ချစ်ချင်းတွေ့တာမှုတွေဖြစ်ရတာလဲဒီတဏှာနဲ့ပဲတတ္တဝါတွေကနော်တဏှာတဏှာတပုံနဲ့တပုံတစ်ခုပြီးတစ်ခုလှည့်လည်ခံစားပြီးတော့နေတယ်အဲ့ဒါတွေကဘာကြောင့်လဲနောက်တစ်ခုကမိမိကကြိုတင်ပြီးတော့တောင်းတာတယ်တောင်းတာတဲ့တဏှာရဲ့တောင်းတာတဲ့တည်းပြည့်ပြည့်စုံသွားတယ်ရသွားတယ်လို့ဆိုလိုတယ်နော်အဲ့ဒါတွေကဘာလဲအကြောင်းရင်းဘာကြောင့်ဖြစ်တယ်လဲဒါကိုထပ်မေးတာဒါတော့အဖြေကားထားမှာကြတော့ဘာပြောတယ်လဲဆိုရင်ခုနက ဒီမိမိဒီတတ္တဝါတွေချစ်ခင်နှစ်သက်တဲ့သင်္ခါရတွေအဲတတ္တဝါတွေသင်္ခါရတွေပုံမှာတဲ့ဒုရမုတ်တတ္တဝါသင်္ခါရတို့ကိုချစ်ခင်တဲ့ကာမဂုဏ်တို့၌နော်ပြောမယ်ဆိုလို့ရှိရင်ဦးဇုံတို့စာလို့ပြောမယ်ဆိုလို့ရှိရင်တော့ကိုကချစ်ချင်စရာဖြစ်တဲ့အပြင်ဘက်ကဝိတုပစ္စည်းသိရှိတဲ့မဲ့ကတတ်တတ်ကိုရှင်မှာရှိနေတဲ့တဏှာလောဘကတတ်တတ်အဲ့ဒါလိုနှမျိုးရှိတယ်ဒါတော့ဒီစာမှာဦးဇုံတို့ခေါ်တဲ့အခါကြလို့ရှိရင် အပြင်ဘက်ကအာယုံအာရမဏိကလို့သုံးတယ်ဒါလေးကြားဘူးတယ်နော်အာယုံအာရမဏိကအာရမဏိကဆိုတာအတွင်းထဲမှာရှိတဲ့စိတ်တွေကိုပြောတာကိုယ့်ရှိမှာရှိတဲ့စိတ်တွေအာယုံဆိုတာကအပြင်ဘက်ကရှိနေတဲ့ဟာတွေဆိုတော့ဒီအာယုံရောအာရမဏိကရောနှစ်မျိုးလုံးကိုပြောတာနော်အပြင်ဘက်မှာရှိနေတဲ့ကာမဂုဏ်လိုချင်စရာဝတ္ထုပစ္စည်းတွေအာယုံအဲ့ဒီအာယုံတွေကိုမြင်တိုင်းမြင်တိုင်းလိုချင်တာကလောဘအာရမဏိကစိတ်ဒါတော့အဲ့ဒီစိတ်ကိုယ်တော်၎င်းအပြင်ဘက်ကပစ္စည်းကိုယ်တော်၎င်းဒီလိုဆိုလို့တယ်နည်းနည်းပဋ္ဌာန်းသဘောပေါ့နော်ပြီးဒီမှာသဘော အဲ့တော့အတွင်းဘက်ကိုကြည့်ရင်ကိလေသာအပြင်ဘက်ကိုကြည့်ရင်ဒီဟိုဘောတတ္တဝါတွေနဲ့သင်္ခါရဝတ္ထုပစ္စည်းတွေသိရှိဖြစ်ခြင်းဖြစ်မယ်တင့်မဲ့ဖြစ်ခြင်းဖြစ်မယ်ဒါပေမဲ့ကိုယ့်ရှိရရှိတာတော့ကိလေသာစိတ်တွေပဲအဲ့ဒါကိုပြောတာအဲ့ဒီအာရမဏိကဒီကိလေသာတွေအဲ့ဒီဟာတွေကတဲ့နှစ်သက်တောင်းတခြင်းဆိုတာကာမိဆန္ဒကြောင့်ဖြစ်တယ်နော် ကာမတဏှာကြောင့်ဖြစ်တယ်ထိုမှာတပါလောက၌တတ်မိမှုလောဘကြောင့်လှဲ့လက်ခံစားကြကုန်သောတတ္တဝါတို့ဤဒါလောဘကြောင့်တဏှာကြောင့်တဘွားမှတဘွားတဘုံမှတဘုံတဏှာမှတဏှာလှဲ့လဲနေကြတာ အဲ့တော့အဲ့ဒီလှည့်လည်နေတဲ့တတ္တဝါတွေကလည်းဒီတတ္တဝါတွေလှည့်လည်လောဘတည်လဲနှစ်တက်တတ်မဲ့ခြင်းကာမိဆန္ဒတာအကြောင်းရှိကာမိဆန္ဒတဏလောဘကြောင့်ပဲလှည့်နေကြတာတဲ့သွားနေကြတာလူနတ်ပုဂ္ဂိုလ်တတ္တဝါဤမိခိုအားထရာဖြစ်ကုန်သောတနည်းလူတွေကတတ္တဝါတွေကကို့မှာကာမဂုဏ်ပစ္စည်းဝတ္ထုတွေပေါ့ဗျာသုံးရမယ်လူတွေမှာဆိုလို့ရှိရင်မိမိတို့ရှိဒီအိုးအိမ်တိုက်တာလေယာချမ်းမြေအချွေရန်အတိုင်းဝိုင်းဆိုတာကလူတွေမှာတတ္တဝါတွေမှာရှိမှဖြစ်တာဟုတ်တယ်မို့လား ဒါတွေကိုမရှိရင်လည်းရှိအောင်ရှားတယ်ရပြီးရင်လည်းပိုပြည့်စုံအောင်ရှားတယ်ဒါတော့ဒါကိုလူချင်းတတ်မဲ့စရာကောင်းလို့တွေ့တာစရာကောင်းလို့ကာမဂုဏ်ပစ္စည်းဝတ္ထုလို့ခေါ်တယ်ဒါတော့လူတွေကအဲ့ဒါများများရှိရင်ခိုင်ပြီလို့တွေ့တာဘာလို့တွေ့လဲငါတို့တော့ဒီလောက်ဆိုရပြီအာဒီလောက်ဆိုတော့ခိုင်ပြီဒီလောက်ဆိုရင်တော့နေနိုင်ပြီဟုတ်တော့မလားဒါတော့များများရှိလေကိုကအဲ့ဒါလို့ထင်လေဒါတော့မိမိမှာဒီကာမဂုဏ်တပစ္စည်းတွေကိုများများရှိရင်အဲ့ဒီပုံမှာအမိပြုတ်နေတာတို့ကတော့ဒီလောက်ရှိပြီဒီလောက်ရပြီဒီလောက်ကြီးပြီဒီလောက်မြင်ပြီနော် အဲ့ဒီလိုမျိုးပြောတာအဲ့ဒါတော့ဒါတွေကိုမိမိအကျိုးစီးပွားကိုပထမအဲ့ဒါတွေကိုရဖို့အတွက်တောင်းတတဲ့ဟာဖြစ်တယ်တောင်းတပြီးတဲ့ခါကျတော့လည်းပဲတောင်းတတဲ့အတိုင်းပြည့်ပြည့်စုံတာဖြစ်တယ်အဲ့ဒီတော့အဲ့ဒီຢာတွေကဘာကြောင့်ဖြစ်တယ်လဲအရင်ကဟိုးအဝေးဆုံးအမြဖြားခန္ဓာတဏှာဆန္ဒပဲဘယ်သူလဲတဏှာဆန္ဒအဲ့ဒီကစတာဒါကြောင့်မလို့သူကမူရင်းလက်တယ်တော့ဘယ်သူလဲဆိုရင်အဲ့ဒါဖတ်ကြည့်နံပါတ်1ဘယ်သူလဲချက်ခင်ကာမဂုဏ် ခံစားမှုနံပါတ်2ကြိုတင်တောင်းတမှုတဏှာနဲ့တောင်းတတဲ့တိုင်ပြည့်စုံကောင်းပြီဗျာ။ကဲသင်္ခါရဝတ္ထုပစ္စည်းတွေပဲဖြစ်ဖြစ်သိရှိသိမဲ့ဆိုပါတော့နော်ဒါတွေကိုတွဲတာတာဘသူကြောင့်လဲဘသူလဲလို့မေးရင်ချစ်ကနှစ်သက်သည့်တိုင်းအဲဒီ ခံစားမှုပေါ့နော်ချစ်ကနဲ့တက်တဲ့အတိုင်းသူကအဲပစ္စည်းဝတ္ထုကိုတလကောင်တရှိသမဲ့ကိုတလကောင်တွေ့တာတတ်တဲ့ချစ်ခင်တတ်တဲ့တဏှာရဲ့အဲချစ်ခင်တဲ့လိုချင်တဲ့ပစ္စည်းတွေကိုခံစားတာရဲ့နော်ပြီးတော့မှတခါပထမကြိုတင်ပြီးတော့မှစိတ်ထဲမှာကြိုတင်ပြီးတော့ဖြစ်နေတဲ့တောင်းတမှုတဏှာရဲ့တောင်းတတဲ့အတိုင်းလှုပ်လို့ရသွားလို့ပြည့်စုံသွားတာရဲ့ဒီဟာတွေဖြစ်လာတာဘသူလဲလက်တယ်ဘသူလဲလို့မေးတဲ့ခါကျတော့သန္ဓလို့ခေါ်တဲ့တဏှာလောဘဘသူလဲလဲ အဲဒီနေရာမှာစန္ဒလို့ခေါ်တဲ့တဏှာလောဘကိုဦးဇင်းဘိုးလက်တန်းနဲ့လှုပ်ထားတယ်ဒါတော့ဗိဓမာတင်တဲ့ပုဂ္ဂိုလ်ကစန္ဒကကောင်းတဲ့ဘက်မှာရှိတာမဟုတ်ဘူးလားရှင်ဘုရားဘာကြောင့်မလို့တဏှာလောဘလို့ဒီနေရာသုံးတာလဲဒီလိုမေးမှဆိုလို့ဒီနေရာမှာကစန္ဒတဏှာဆနာစန္ဒကိုပြောတာဗါတယ်လေတဏှာစန္ဒဟောအဘိဓမ္မာမှာရှိနေတဲ့ကတဏှာဆန္ဒမဟုတ်ဘူးသူတမ္မာဆန္ဒကုသိုလ်ရင်းနဲ့ပတ်သက်တဲ့ဟာဒီနေရာမှာပြောချင်တာကတဏှာဆန္ဒတဏှာနဲ့တွေ့တာပြီးဖြစ်တဲ့ဆန္ဒနော်ဒါကြောင့် क्वे အောင်လို့ ။ဒါကြောင့်ဒီနေရာမှာမေဖို့ကိုလိုချင်တဲ့ခါကျတော့ကုသိုလ်ရေးနဲ့ပတ်သက်ပြီးဒီကုသိုလ်ကောင်းမှုလုံးမှဒီမေဖို့ကုသိုလ်ကောင်းမှုလုံးလို့ရမှာမဟုတ်လားကုသိုလ်ကောင်းမှုလုံးလို့ရမှာမေဖို့ရောက်မယ်ရမယ်။ဆိုတော့အဲ့ဒီလိုမျိုးခါကျတော့ तू ကတွေ့တားမှုမပါဘူး။နော်တွေ့တားမှုမပါဘဲနဲ့ကုသိုလ်ရဖို့အရေးအတွက်ဆန္ဒဖြစ်တာကြတော့ဒါကကောင်းတဲ့ဆန္ဒပွားရမယ်ဆန္ဒတိုးပွားအောင်လုပ်ရမှာ develop လုပ်ပေးရမယ်။နော်မရှိရင်လည်းရှိအောင်ရှိရင်လည်းတိုးပွားအောင်ကြည့်အောင်။ဒါကြတော့တဏ္မာဆန္ဒကောင်းတဲ့ဟာဒါပေမဲ့ဒီနေရာမှာတဏှာဆန္ဒကြတော့ပယ်ရမယ်ဟာဘာလို့ရမှာလဲ။ ဦးဇင်းတို့တိပယ်ဆိုင်ပွားဆိုတဲ့ထက်ကပယ်ရမယ်ထဲမှာပါတယ်ဒါကတဏှာဆန္ဒဟိုကတမ္မာဆန္ဒအဲ့မတူဘူးတမ္မာဆန္ဒသည်ကောင်းတဲ့ဘက်မှာရှိတယ်တဏှာဆန္ဒသည်တန်တရားရှည်စေမဲ့ဘက်မှာရှိတယ်ဒါတော့ဒီနေရာမှာတမ္မာဆန္ဒပြောတာမဟုတ်ပါတဏှာဆန္ဒပြောတာဒါတော့အဲ့ဒီတဏှာဆန္ဒနဲ့ပဲမိမိတို့ဒီမိမိတို့ရှာဖွေတဲ့ခါတွေမှာနော်ဆန္ဒ၅မျိုးရှိတယ်နံပါတ်1နော်ပရိယေတနာဆန္ဒဆိုတာမိမိတို့လူလောကလည်းလူဘဝလည်းရောက် ဒီပစ္စည်းတွေကိုကာမဂုဏ်ဆိုတာကသုံးမဆွဲမပစ္စည်းတွေအလုံးဘွားရက်ဒီအားလုံးဆိုင်တယ်နော်ဇာဝနေကျမ်းမာရေးပညာအကုန်လုံးကကာမတွေပဲဒါတော့ဒီကာမဂုဏ်ဆိုတာကမိမိတို့သုံးဆွဲဖို့နေဖို့ထိုင်ဖို့နော်ဒါတွေကိုလည်းပဲမိမိတို့ရှာတဲ့အခါမှာရောင်ရက်တင်းတိမ်ခြင်းမရှိဘူးဘလောက်ရရင်တော်ပြီလို့မရှိဘူးရပြီးရင်ရရင်ရှာလို့ရရင်အာရှာလို့ရတော့နေရှာထားလေဟမ်ဒီလိုပဲမဟုတ်လားကြည့်ပြီးမယ်ကိစ္စမရှိရှာတော့နေအသက်ကြည့်ပြီးမယ်ရရင်ရှာအောင်ဟုတ်တယ်မဟုတ်လား ဒါတော့ပင်စင်ပင်စင်ယူမဲ့ပုဂ္ဂိုလ်တွေလည်းပဲဒါပင်စင်ဆိုပေမဲ့လည်းပဲဟာသူတို့က extension လေးပေးရင်ပတ်စံလေးလည်းရလာလက်ကလေးလည်းမစုပါဘူးကောင်းပါတယ်ဆက်လွတ်လိုက်ပါအောင်ကုပ္ပတာကိုမခိုင်းဘူးလားอืมကုပ္ပတာကိုမခိုင်းလဲကြံတဲ့လူကခိုင်းပါပဲဘေးနာလူကဟုတ်တယ်မလားလို့ဒါတော့အဲ့လိုကုပ္ပတာကိုလည်းခိုင်းတယ်ဘေးကလူလည်းခိုင်းမယ်ဆိုရင်အဲ့ဒီလိုတင်းတယ်မှုမရှိဘူးရရင်လုံးပြောတာပฏิလာဘဆန္ဒရတယ်ရှာလို့ရတဲ့ခါကျတော့လဲရပြီရပြီဟာဘလောက်ရရင်တော်ပြီဆိုရခြင်းပုံမှာလဲတင်းတယ်မှုမရှိဘူးတဲ့ ပရိဘောဂဆန္ဒရတာတွေကိုသုံးဆောင်တော့လည်းပဲသုံးဆောင်လို့ကျင့်တဲ့အားရတယ်ဆိုတာမရှိဘူးတဲ့သုံးဆောင်ပြန်တော့လဲတဏှိတိဆန္ဒဟာဒီလောက်သိမ့်စီဟာကိုတော်အခမ်းပြီးတခမ်းပြီးတခမ်းကိုတော်တလုံးပြီးတလုံးဟာအဲ့ဒီကနေကိုတော်တလုံးနဲ့မရသေးလို့ရှင်ဟာဟိုကတခါတည်းဟိုဘက်ကသူများတွေပါငှားပြီးတော့သွားငှားထဲအောင်မရဘူးဆိုလို့ရှင်တော့တခါတည်းနောက်ထပ်ကိုင်းကြီးဝယ်ကိုတော်ဆောက်ထဲအောင်ဆိုတော့သိမ့်ရဆေးရတာမှလည်းပဲသိမ့်စည်းမှုမှလည်းဘလောက်ပြည့်ရင်တော်ပါပြီလို့တိမ့်တိမ်မှုဆိုတာမရှိဘူးတဲ့ ဒါနိတိဆန္ဒပြီးတော့ဝိသေသနာဆန္ဒပစ္စုပန်အကျိုးကိုမြော်ကို၍ကာမဂုဏ်တို့ကိုစွန့်ကြဲခြင်းပစ္စုပန်အကျိုးဆိုတာကဒါလေးရင်းနှီးထားရင်တော့ငါဘယ်လောက်တိုးလိမ့်မယ်ပေးထားအောင်ပါဒီကောင်တွေကိုပေးထားကမ်းထားရင်တော့ငါတို့တနေ့ကျပြန်ကြည့်လိမ့်မယ်ကိုကပစ္စည်းချမ်းသာတဲ့ပုဂ္ဂိုလ်ဆိုတော့လူမိုက်တွေကငါတို့လာပြီးစောင်းမြောင်းတိုက်မဲ့ခိုက်မဲ့ဆိုရင်ဒီကောင်တွေစောစောပေးထားကြွေးထားရင်ငါတို့အတွက်အဆောင်ရှောက်ကလေးတော့ရလိမ့်မယ်ငါတို့အတွက်ကဲကဲပေါ်ပြုတ်ပေါ်ပေါ့ဗျာဟုတ်တော့မလားလို့ဒီကောင်တွေပေးထားရင်ဆိုလိုတာလူမိုက်မွေးထားတာပြောတာ ဒီနေ့ကျရင်ဒီကောင်တွေငါစောင့်ရှောက်လိမ့်မယ်ဒီကောင်တွေကရက်ကွက်ထဲမှာလူဆိုးတွေပဲဒါပေမဲ့လူစုကိုပဲကိုကပတ်စံပေးပြီးတော့မှကြွေးမွေးပြီးတော့ခိုင်းထားတဲ့ခါကျရင်ဟဲ့ကောင်လေမင်းတို့စားကြဗျာတောက်ကြဗျာငါအိမ်တစ်ခုခုလေးဖြစ်လဲမင်းတို့ကြည့်မနေကြနဲ့ပြောဘူးလားအဲ့ဒါမျိုးပြောတာစွန့်ကြဲတယ်ဆိုအကောင်ပြောတာမဟုတ်ဘူးကိုဘွားကိုစည်းစိမ်အတွက်သူတို့ဘာတွေကနှောက်ချစ်လာတဲ့ခါမှာဒီလူတွေငါတနေ့ကျရင်ပြန်ပြီးတော့ကြည့်လေးဆွေးလိမ့်မယ်စောင့်ရှောက်လိမ့်မယ်ဆိုတော့ရည်ရွယ်ချက်နဲ့ပေးတာဒါနဖြစ်ဖို့ပေးတာများမထက်နဲ့ဒါကြောင့်အဲ့ဒါမျိုးလဲလှုပ်ထားရတယ်တဲ့ ဒါတော့အဲ့ဒါမျိုးမှာဒါတွေစန္ဒတွေနဲ့လှုပ်ထားတာဒါကိုတဏှာလောဘ၅မျိုးဒီနည်းစန္ဒ၅မျိုးလို့လည်းခေါ်တယ်နောက်တစ်ခါစန္ဒတဏှာက2မျိုးရှိသေးတယ်နော်အဲ့ဒီမှာစန္ဒတဏှာဟာဘလို့2မျိုးရှိတယ်လဲဆိုရင် ပထမရှေ့ပိုင်းမှာစပြီးတော့ဖြစ်ကစားမှာစလိုခြင်းမှုကိုနှုသောတဏှာစန္ဒလို့ခေါ်တယ်နော် အဲ့ဒီကနေပြီးတော့ရလာပြီရလာပြီရလာပြီဆိုတဲ့ခါကျတော့အဲ့ဒါတွေကအထက်ထက်အထက်ထက်အထက်ထက်ရလာတဲ့ခါကျတော့ရလာသောပစ္စည်းတွေဥပမာဆွဲပြီးရင်ဆွဲရင်ဆွဲပြီးရင်ဆွဲရင်ငါဟာငါဟာအဲ့ဒီမှာစီမံမှုခံခွဲမှုပေးမှုကမ်းမှုတွေယဉ်နှင်းမှုတွေမြုံနှံမှုတွေနောင်အတွက်တွေဘာတွေလုပ်ပြီးဆိုတဲ့ခါကျတော့အဲ့ဒါရင့်တဲ့လောဘတဏ္ဍဆန္ဒနော်အဲ့ဒီတော့ဒီရှေ့ပိုင်းမှာ ဖြစ်တဲ့ဆန္ဒကနောက်ပိုင်းရင့်တဲ့ဆန္ဒဖြစ်ဖို့တော့သူကလမ်းစာဖြစ်မနေဘူးလားဖြစ်နေတယ်ဟုတ်တယ်မို့လားထားပါတော့ဦးဇင်းတို့အခု ကဲကိုမမြင်ဘူးတဲ့ပစ္စည်းကိုအခုတခါမှမြင်လည်းမမြင်ဘူးကြားလည်းမကြားဘူးသိပ္ပံပညာရှင်တွေတောင်မှစေကုနှစ်တောင်အခုရေးမပြနိုင်သေးတဲ့လုပ်ငန်းတစ်ခုပစ္စည်းတစ်ခုကိုဦးဇင်းတို့ကလိုချင်တဲ့စိတ်ဖြစ်ရလားမဖြစ်ဘူးမဖြစ်ဘူးနော်ဒါပေမဲ့နော်ဟာကားကိုလေရေထဲမှာမဟုတ်ဘူးပြဇရွေးလေးနှစ်ကွက်လောက်ပြက်ခနဲ့ထွေးထိုင်တောင်မှမိုင်တရာလောက်ကအသာလေးပဲဆိုရင်ကဲဘလို့နေမလဲဒါလောက်ဈေးကြီးနေတဲ့ခေတ်မှာမလိုချင်ဘူးလား အေး ready ဖြစ်နေပြီဒီကဖြစ်မနေဘူးလားဓာတ်စီတကလန်လေးကလေးချက်ခွဲငါးချက်ဖြစ်နေမှာတော့ဇဒူးလေးနှစ်ချက်လောက်ပြက်ခနဲ့ထွေးတဲ့တာနဲ့တောင်မိုင်တရားလောက်သွားနေနေဆိုရင်လူတိုင်းမလို့ခြင်းဘူးလားပြောကာရှိသေးတယ်လူတွေကသဘောကျနေအဟုတ်များထွက်ခဲ့တော့ကောင်းပါပဲလို့နေမှာအဲ့ဒါရှိပြီးတကယ်ပေါ်ပြီလားဆိုတော့ရရင်တော့တကယ်လို့ဝယ်လိုက်ပြီးရင်အာကောင်းလိုက်တာကောင်းလိုက်တာပို့ဖို့မစွဲဘူးလား ဟမ်ကျန်တဲ့ကောင်ဝယ်နိုင်သေးရဲ့လားငါကောင်းမှကောင်းတာဇီရိုနှစ်ကွက်လောက်ထည့်လိုက်တာနဲ့တောင်မိုက်တရားပြည့်တယ်နဲ့ဒီလိုတွေပို့ပို့ပို့ပို့ပြီးတော့မစွဲဘူးလားအေးလောဘမှာရှေ့ပြေးနော်မကြဘူးတရားကိုကြားလိုက်တာနဲ့ကြိုက်နှင်းတဲ့ဆန္ဒသည်နှူသောတဏဆန္ဒနော်ဒါတော့မြင်လိုက်ကြားလိုက်တာနဲ့ပဲကြိုက်သွားပြီရလို့များတကယ်သုံးအောင်ဆွဲရပြီဆိုပို့ပို့ပြီးတော့ရင့်မလာဘူးလားအေးအဲ့ဒီရင့်တဲ့တဏလောဘဖြစ်ဖို့အတွက်ဆန္ဒဖြစ်ဖို့အတွက်ရှေ့ကအရင်ခံလေးကစခဲ့တာနှူးတရားကစခဲ့တာ ဟုတ်တယ်မဟုတ်လားအဲ့ဒါအဲ့ဒီအနုကလေးဟာအရင်ကြီးတွေဖြစ်ဖို့တနေ့ဒုက္ခတွေဖြစ်ဖို့အတွက်သူကစတယ်တဲ့ဇန္တတဏကစတယ်ယာကတဏမှာပေါက်ကွဲတော့တာပဲအဲ့ဒါနော်ဘသူကစဘသူဆုံးလဲတဏမှာစမယ်ရာဂရာဂဆိုတာဆွဲတာမဟုတ်လားအေးအဲ့ဒီဆွဲတဲ့အဆင့်ကြတော့ခွဲလို့မရတော့ဘူးဗျာအဲ့ဒါနော်စင်ကောနဲ့ကတ်ထားတယ်ဆွဲသေးတယ်စင်ကောနဲ့ကတ်ထားမှနော်ခွဲလို့ရကြင်ရအောင်ပဲ ရာဂနဲ့ရာခွဲလို့မရဘူးဒါကြောင့်မလို့ဘဝပေါင်းဒီဘဝကသေပြီးလဲနောက်ဘဝမှာပေါင်းရပါလို့ဤနဲ့နောက်ဘဝတောင်လှမ်းပြီးတော့မှဆရာရက်လိုက်သေးတယ်ဘယ်ကွဲမလဲကိုကဆရာစိုးကြီးရိုက်ထားတာဥစားနော်ကံကောင်းပြီအဲ့ဒီတော့အဲ့ဒီဆန္ဒတွေနေပဲရှာပုံရှာနည်းနှမျိုးရှိတယ်တဲ့ပါဠိလိုကအေတနတဏပါတယ်လေအဲ့ဒါကရှာမိတဲ့အခါမှာဖြစ်တဲ့ဟာရှာတဲ့တဏလို့မှတ်ထားနော်အေတိတတဏရှာလို့ရပြီးသားကိုစွဲတဲ့တဏပါတယ်လေ အဲနာမည်ကနည်းနည်းဆင်စင်လေးပဲဧတနာဆိုတာရှားတယ်လောဘလို့မှတ်ထားဧတိတာဆိုတာရှားလို့ယာပြီးတဲ့ပစ္စည်းကိုစွဲတယ်လောဘတဏှာလောဘနှမျိုးနော်မတူဘူးနော်ရှားတာကတလောဘရှားပြီးသားရတာကိုစွဲတာကတလောဘလို့နှမျိုးရှိတယ်နော် လောဘတွေအမျိုးမျိုးရှိတယ်အမလေးလောဘဆိုတာအမျိုးပေါင်းမြောက်များစွာရှိတယ်အမျိုးပေါင်းမြောက်များစွာရှိတယ်နော်ဒါတော့လောဘဆိုတာတာမင်းညာအပေါ် general topic ကြီး အောက်ကိုဆင်းသွားမယ်ဆိုလို့ရှိရင်ဂျူးမြစ်ထဲရှုပ်သေးတယ်သူကဟုတ်တယ်မလားလို့ညောင်မြစ်ထဲရှုပ်သေးတယ်အမျိုးအများများကြီးအများကြီးပဲဒါကြောင့်မျိုးကွဲပေါင်းမြောင်များစွာရှိတယ်အဲ့တော့အခုမျိုးကွဲပေါင်းမြောင်များစွာတွေကနေပြီးတော့မှအေတိတာတဏရဲ့ဖြစ်ပုံလဲခုနတိုင်ထပ်ပြောကြည့်ကြစို့ပฏิလာဘတဏတဲ့ရှားလို့ရပြီးသားရှားလို့ပฏิလာဘဆိုတာရှားလို့ရတာအာယဝတ္ထုကိုရှားပြီးရလာပြန်တော့လဲအာရတင်းတိမ်မှုမရှိရပြီးရင်ရခြင်းရင် အတော်မတအထက်ထက်ရလုံမှုကရလုံမှုတနာတယ်ပฏิလာဘဆိုတာကရပြီလို့တော်ပြီလို့ရလို့မရတာကိုပြောတာနော်အဲ့တော့အဲ့ဒီလိုမျိုးရပြီးရင်ရခြင်းရပြီးရင်ရခြင်းဖြစ်တဲ့တဏှာမျိုးဒါကပฏิလာဘတဏှာပရိဘောဂတဏှာရပြီးသားကိုသုံးဆောင်ပြန်တဲ့ခါကျတော့လည်းပဲဟာဒါလေးဒီလောက်စားပြီးရင်တော်ပြီဒီလောက်တောက်ပြီးရင်တော်ပြီဒီလောက်အဲဟိုရင်နန်းရှူကြည့်ပြီးရင်တော်ပြီရေလို့သုံးဆွဲတဲ့ခါမှလည်းတင့်တယ်မှုမရှိဘူးနော် အမျိုးအနွယ်တွေပြောင်းလာသည်နဲ့မြဒါလေးကအသက်ပဲဒါလေးကအာတစ်မျိုးပဲရေလို့တစ်မျိုးတစ်မျိုးတစ်မျိုးတွေကလိုက်တော့မကုန်မကုန်တော့သုံးဆွဲတယ်ဆိုတာရိုးသွားတယ်ဆိုတာရှိလားမရှိဘူးဟောင်းတာရိုးချင်ရုံပဲအသက်ရရင်သုံးဆွဲချင်တော့မယ်ဒါကိုဆိုလိုတယ်ပြီးတော့တန်နိတိတနာတဲ့အခုနပြောပြီနော်တန်နိတိဆိုတာသုံမိတာရသမျှကိုသုံမိတဲ့အခါမှာလည်းပဲဟာရှေရေးနောက်ရေးအလဲရေးဘာရေးညာရေးအရေးပေါင်းမြောင်များစွာကြည့်ပြီးတော့မှ သိမ်းစည်းလိုက်ရတာနော်သိမ်းစည်းရတဲ့ဘန်နေမှာလည်းအပ်တယ်ရင်းနှီးမြုပ်နှံမှုတွေလည်းထားတယ်ဟာဟိုမှာလည်းအအောင်ဒီမှာလည်းထဲအောင်ဟိုမှာလည်းအတိုးပွားဟာကလေးအတွက်နော်မြည်အတွက်ဟာနောင်အတွက်နဲ့အတွက်တွက်တယ်လည်းအများကြီးပဲအဲ့တော့အတွက်တွေတွက်တာများလေလေသိမ်းရတာများလေလေပဲနော်တွက်စရာများလေလေသိမ်းရတာများလေလေဆိုတော့သိမ်းရတာကနော်ဒီရှင်ငွေရတနာပစ္စည်းဥစ္စာတွေအကုန်လုံးရှိသမျှတွေသိမ်းရတာငါတို့တော့ပြစ်ပြီးကြက်ပြီးတော်ပြီးလို့ ရင်ရောင်ရည်တိတ်နေတယ်ဆိုတာမရှိဘူးဒီအိမ်နဲ့မဆိုင်နောက်တဲ့အိမ်ငါတိတ်မယ်ဒီကိုတော့မဆိုင်နောက်တကိုတော့ဟုတ်တော့မလားဤနီးနဲ့သာလင်လောဘတဏ္ဍာကခြေပြီးရင်တာခြေသွားတာလောဘကျုံသွားတယ်ဆိုတာမရှိဘူးဒါကြောင့်အဲ့ဒီလိုမျိုးကိုတဏှိတိတဏ္ဍာလို့ခေါ်တယ်ပြီးတော့ဝိသဇနာတဏ္ဍာပေးထားကမ်းထားတာဝိသဇနာဆိုတာစွန့်လိုက်တာပဲဒါပေမဲ့ဒီစွန့်ကအကောင်းဆုံးမဟုတ်ဘူးဒီကောင်းနေငါအခုကတည်းပေးထားကြွေးထားရင်တော့ငါတို့ပေးထားကြွေးထားတဲ့ဂျေဇုလေးနဲ့ငါတို့အိမ်တယောက်ယောက်ဓပြလေးတစ်ခုလေးဝင်ရင်တော့မင်းတို့ကောင်တို့ကြည့်မနေကြနဲ့ဗျာ ဒီလိုမျိုးနော်အေးငါအခုပေးထားတယ်ပေးထားတယ်ဆိုတာဒီလူကတော့အခုပေးထားမှာဒီနေ့ကျရင်ဒီကောင်တက်ချေရှိတယ်တမတာလေးဝင်ကြီးချုပ်ကလေးဖြစ်လို့ရှိရင်နော်အဲ့ဒါမျိုးအဲ့ဒါမျိုးနော်ဒီနေ့ကတတိတွေမပေးဘူးလားခိုင်အခုစကံဘင်းကလာလှူလိုက်တာသူတို့လှူတယ်လကားလှူတာမဟုတ်ဘူးနော်ဒီလူကတက်နိုင်ချေရှိတယ်ဆိုပြီးတော့လှူထားတာဒါခင်ဗျားတို့သိဆုံးမယ်ဆိုတော့သူတို့ဘာပြောလဲလဲသူတို့ရှိတဲ့ကုမ္ပဏီတွေဒီကောင်တွေလူကြီးတက်ခါကြမှာသူတို့ကတခါတည်း အဲ့ဒီခါကျတော့ तू က lobby ငှားစရာမလိုတက်ရ White House တက်လို့ရတယ်ဟုတ်တယ်မလားလို့အဲ့ဒီလိုမျိုးပေးတာကိုဝိသေသနာတဏှာခေါ်တယ်ကဲခင်ဗျားတို့ဒီနိုင်ငံစကားနဲ့ပြော lobby မလိုတော့တက်ရသမထတွေ့လို့ရတယ်အဲ့ဒါမျိုးပြောတာကို့အတွက်နောင်တွစ်ချေကြိုက်မဲ့ပေးထားကမ်းထားရင်းနှီးမြှုပ်နှံထားတာကိုဝိသေသနာတဏှာတဲ့ကဲကို့အတွက်ပြန်လာနိုင်ခြင်းမရှိရင်ဘယ်သူမှမပေးဘူးခွေးတောင်ရော့စားထားပြန်တခုလိုက်ညကြရင်ဟောင်းအောင်တော့ဟောင်းဒါလေးပြောတာ ကဲလူတွေကကိုကသူများပေးရင်အလကားမပေးချင်ဘူး return လေးကအများအားမျှော်တယ်ဘာလေးပြန်လာမလဲဆိုတာအဲ့ဒါကိုပြောတာအဲ့ဒီလိုမျိုးစိတ်နဲ့ပေးရင်ဘာပဲလှုပ်လှုပ်အဲ့ဒါဘာတဏဝိသေဇနတဏလို့ခေါ်ဤကဲဦးဇင်းတို့မှာတဏတွေကုန်သေးရလားမကုန်ဘူးအများကြီးအများကြီးမလေးဒါအချိန်ကြည့်ပြီးတော့ဒီလောက်တူခြုံပြောတာနောက်ထပ်ပြောအများကြီးရှိသေးတယ်ကဲဒါတော့လူကျင်သမျှနဲ့နော်လှုပ်သမျှတွေဒီဒီတဏတွေခြေလဲလို့ဖြစ်တယ်လို့ဒါမှတ်ထားဖို့ဗျာနော် ဒါကြောင့်ပြောမယ်ဆိုလို့ရှိရင်ဒီဖြစ်သမျှအကြောင်းရင်းတွေဟာဘသူအရင်ခံတယ်လဲဆိုရင်မှတ်ထားလိုက်ပါလွယ်လွယ်လေးမှတ်တာစန္ဒတဏအရင်ခံပါဘသူဒါလေးကဦးဇင်းတို့ရဲ့စိတ်ထဲမှာကြားလိုက်မြင်လိုက်တာနဲ့မမြင်သေးမကြားသေးရင်တော့မဖြစ်ပါမြင်လိုက်ကြားလိုက်တာနဲ့ ready ဖြစ်မသွားဘူးလားကြိုက်သွားပြီခုနဦးဇင်းပြောတဲ့ကားပဲကြည်ကြိုက်သွားပြီရရင်ကောင်းပါပဲဆိုတာစိတ်ထဲဖြစ်သွားတာပဲအဲ့ဒီတဏှာဒီဆန္ဒတဏှာခေါ်တာတကယ်ရရင်တော့ဒါ ရာဂတဏပေါ့ဗျာဆွဲပြီပေါ့နော်အဲ့ဒါလေးကအရာတိုင်းအတွက်သူကစတယ်နော်ဒါကြောင့်ဒီဟာတွေပြဿနာဘယ်သူကစဆိုနှုသောစန္ဒတနာကစတယ်အဲ့ဒီကနေအရင်အရင်တည်ပြီးတော့အကုန်ဖြစ်တာပဲစန္ဒတနာသည်မူရင်းဖြစ်ပါတယ်လို့အဲ့ဒါကိုမှတ်ထားပါဒုတိယဂါထာရဲ့အမေကိုအဲ့ဒီမှာအဆုံးသတ်လိုက်ကြစို့နော်ပြီးတော့ကနောက်ထပ်တတိယအမေဂါထာကိုအလုံးဖတ်ကြည့်ကြရအောင် နိဒာနောဝိနိစ္စယောစာပိကုဒောဘဟုတာောဒောမောဒဝိဇင်္စကထံကထာစယေဝပိဓမ္မသမနေနဝုဒ္ဓခောဓမ္မအနွယ်ဘွားရှင်တော်မြတ်ဖရာလောက၌ အောက်ကအဖြေသွားကြစို့သာတံအသာတံတိယမာဟုလောကေဓမ္မူပနိဒာယဘဟောတိသန္တောရူပေတုဒိဋ္ဌဝါဝိဘဝံဘဝံသဝိနိစ္စယံကုပ္ပတိဇံတုလောကေမုနိယုတ်ဘွားမြတ်စွာဘုရားလောက၌အကျဉ်းဒုက္ခ ဣဋ္ဌာယုံအနိဋ္ဌာယုံကိုမိမိကိုသာယာစေတတ်သောတရားမသာယာစေတတ်သောတရားဟု၍ဆိုကုန်၏ထိုသာယာစေတတ်မသာယာစေတတ်ဆိုအပ်သောဒုက္ခဝေဒနာဒုက္ခဝေဒနာဣဋ္ဌာယုံ အနိဋ္ဌာယုံကိုအမိပြု၍လက်ဥအစလိုခြင်းတတ်မြမှုဆံတနာဆန္ဒစာ၍ဖြစ်ပေါ်လာ၏ လောက၌တတဝါသည်ရုပ်ဝိထုပစ္စည်းတို့၌ဝါမဟာဘုတ်ဥပါဒာယုတ်တို့၌ပစ္စည်းခြင်းကို၎င်းဖြစ်ပွားလာခြင်းကို၎င်းမြင်ရသောကြောင့်တဏှာဒိဋ္ဌိဖြင့်ဆုံးဖြတ်ခြင်းကိုပြု၏နောက်တစ်ပုဒ်ကောဒောမောတဝိဇင်္စကထံကထာသဣတိပိဓမ္မာဒွါယမေဝတန္တေ ကထံဂတိညာနာပထာယသိခေညတဝါပါဝုဒ္ဓတမနေနာဓမ္မာ အမြင့်ဒေါသထွေခြင်း မှာအမေတကာထာအဖြေကနဂါထာဖြစ်ပါတယ်ဒါတော့အမေတကာထာမှာပါလဲဆိုလို့ရှိရင်အခုနကပြောပြီးတောင်းတတတ်တဲ့နှုတဲ့တဏှာဆန္ဒနော်တဏှာဆန္ဒကအရင်စဖြစ်တယ်လို့ဆိုခဲ့တယ်ဒါတော့ဖြစ်လာတာတွေကအကြောင်းရင်းကဒီနှုသောနော်ပထမအခန္ဓာကလေးပဲပြောကြပါဆိုပြီးအဲ့ဒါပိုကောင်းပါလိမ့်မယ်နော်ဖြစ်တော့ဖြစ်မြင်ကြတွေးကြပြီဆိုလို့ရှိရင် ဒီမြင်တွေ့တာကိုကြိုက်တာကဒီဆန္ဒတဏှာလေးရစတာဒါကြောင့်မာစီဆော်တော်ဘုရားကြီးကသူ့ရဲ့အဲဆောင်ပုဒ်လေးတစ်ခုမှရှိတယ်မမြင်ရရကိလေသာသူ့ဘာသူငြိမ့်သည်တဲ့မမြင်ရတဲ့ကိလေသာကိုပယ်စရာလိုသေးလားဟေးမမြင်ရတဲ့အရာဝတ္ထုတစ်ခုတို့ကိုကိုယ်ကကိလေသာမဖြစ်ဘူးသို့တော့မြင်ပြီဆိုရင်မြင်ပြီကြားပြီနားပြီစားမိပြီဆိုရင်တော့အာယုံကဆက်သွယ်မိပြီလေဟိုဘက်ကအာယုံဒီဘက်ကစင်စာတွေပေါ့နော်ဖမ်းမိပြီပေါ့ဆိုတော့မိပြီဆိုတာနဲ့တပြိုင်တည်းဟိုဘက်က back နဲ့ဆိုကြိုက်ရော ဒါတော့စင်စာဆိုတဲ့အမျိုးကိုစဉ်းစားကြည့်မိမိရဲ့မိမဲ့အကွင်းနဲ့စင်စာဖမ်းမဲ့အကွင်းဒေတာတွေကိုဝင်လာရင် तू ကဆွဲဖမ်းလိုက်တာပဲဆိုတော့စင်စာနဲ့တူတဲ့တဏှာစန္ဒသူ့ဒေတာသူ့အာသူ့ရဲ့ဟိုဖမ်းတဲ့ကွင်းပေါ့နော်ဒီထက်ကိုဝင်ပြီဆိုရင်အာယုံကိုသူဖမ်းလိုက်ပြီနောက်ခဏဆိုဖမ်းလိုက်တာဒါတော့မိလိုက်ပြီလို့ဆိုလိုတယ်နော်ပင့်ကူအဲလေးမှာကြံတဲ့အကောင်လေးတွေလာမိရင် तू ကချက်ချင်းသိတယ်နော် vibration နဲ့ပင့်ကူကသူ့ရဲ့ဘယ်နှမှာဘာအကောင်မိနေတယ်ဆိုတာချက်ချင်းသိတယ် အဲ့ဒီလိုမျိုးပဲဘုဇုံတို့ရဲ့စန္ဒတဏကငါးဘက်ငါးတန်အကုန်ဖြန့်ထားတာဘယ်ဘက်ကလာလာရှေ့ကလာလာနောက်ကလာလာနော်360ဒီဂရီနဲ့အကုန်မိတယ်အကုန်မိတယ်ဘယ်ဘက်ကလာလာဆိုတော့360ဒီဂရီနဲ့အကုန်ဖမ်းထားတာဆိုတဲ့အတွက်တစ်ခုခုကဝင်မြင်တဲ့ဘက်ကဝင်မလားကြားတဲ့ဘက်ကဝင်မလားကျို့တို့ဘယ်ဘက်ကဝင်အကုန်သိတယ်အကုန်မိတယ်စဉ်းစားတော်တော်ဒီသန္တတဏဆန်စဉ်းစားသည်ဘယ်အာယုံဝင်ဝင်သူကအရင်ကံဖြစ်တဲ့အတွက်ကြောင့်မလို့ဒီအာယုံ၅ပါးကိုစကြိုက်တာသန္တတဏ အဲ့ဒါဘာကြောင့်ဖြစ်လဲတဲ့အဲ့ဒါမေးတာပထမကဆန္ဒကြောင့်လို့ဖြစ်တယ်မဟုတ်လားဆန္ဒတဏ္ဍာတော့ဖြစ်တယ်ဆိုရင်ကောင်းပြီအဲ့ဆန္ဒဘာကြောင့်ဖြစ်လဲတဲ့နောက်တာမေးခွန်းကတက်သွားတာအဲ့တော့အဲ့တောင်းတရတဲ့တဏ္ဍာဆန္ဒရဲ့ဆုံးဖြတ်တတ်တဲ့တဏ္ဍာဝိနည်းစရာနော်တဏ္ဍာနဲ့ဆုံးဖြတ်တာလည်းရှိတယ်ဒိဋ္ဌိနဲ့ဆုံးဖြတ်တာလည်းရှိတယ်အဲ့ဒီဆုံးဖြတ်ချက်ချတဲ့ဝိနည်းစရာနှမျိုးလုံးပြီးတော့အမြင့်တွက်တတ်တဲ့ဒေါသလိန်လည်တတ်တဲ့မုသားယုံမတတ်တဲ့ဝိသိကိစ္စအဲ့ဒါနဲ့တွဲပြီးတော့ဖြစ်မဲ့သူ့ရဲ့လှုပ်ဖို့လှုပ်ဖက် နော်ပါတနာတော်၎င်းခိုးဝါကတော်၎င်းအဲ့ဒီအကုသိုလ်စုတွေကဘာကြောင့်ဖြစ်တယ်လဲလို့နော်ဒီတတရအမေကုန်းကိုအဲလာတယ်ပေါ့လေလာတော့အောက်ကအဖြေကဘာလာတယ်လဲဆိုလို့ရှိရင်ဒီနေရာမှာဒုက္ခဝေဒနာဒုက္ခဝေဒနာဆိုတာကကောင်းတဲ့အာယုန်နဲ့တွေ့ရင်အိဋ္ဌာယုန်နဲ့တွေ့ရင်ချမ်းသာမယ်အနိဋ္ဌာယုန်နဲ့တွေ့ရင်ဆင်းရဲမယ်နော်အဲ့ဒီအိဋ္ဌာယုန်အနိဋ္ဌာယုန်ကိုตาယာစေတတ်မตาယာစေတတ်တဲ့ဒုက္ခဒုက္ခဝေဒနာနော်အိဋ္ဌာယုန်အနိဋ္ဌာယုန်ကိုမှီပြီးတော့လက်ဥစဖြစ်တဲ့တဏှာဆန္ဒပဲနော် ဒုက္ခကိုလည်းဒီတဏှာကြောင့်ဖြစ်တယ်ဒုက္ခကိုလည်းဒီတဏှာကြောင့်ပဲဖြစ်တာဒါကြောင့်ဒီတဏှာဆန္ဒဒီဒုက္ခဒုက္ခဝေဒနာနှစ်ခုလုံးရဲ့သူလက်ရဲလက်တယ်ပြန်ဖြစ်နေတယ်ဒီနေရာမှာလဲဒါကိုဆိုလိုချင်တာဒါကြောင့်လက်ဥစလိုချင်တတ်မဲ့မှုတဏှာဆန္ဒစ၍ဖြစ်ပေါ်လာ၏ဟောဒီကဒါရဲ့အဓိကအဖြေသည်သူပဲလောကနဲ့တတ္တဝါသည်နော်ဒီအိဋ္ဌာယုံအိဋ္ဌာယုံကြောင့်မလို့ဒီဆန္ဒဖြစ်တယ်လို့ဆိုလိုတယ်နော် လောကနဲ့တတ္တဝါတွေရုပ်ဝတ္ထုပစ္စည်းတို့၌ဒုမဟုတ်မဟာဘုဥပါဒာယုတ်တို့ရဲ့ပစ္စည်းခြင်းကိုသော၎င်း ဖြစ်ပွားတိုးပွားခြင်းကိုသော၎င်းမြင်ရတွေ့ရရင်လည်းတဏှာဒိဋ္ဌိနဲ့ဆုံးဖြတ်ချက်ချတယ်ဒါကတစ်ခုနောက်ဒုတိယတစ်ခုကဒေါသထွက်တာလိမ်လည်ပြောဆိုတာယုံမှားတာနော်ဒီတရား၃ပါးကလည်းတာယာဘွဲမတာယာဘွဲဒုက္ခဒုက္ခရှိတော်သာလျှင်ဖြစ်ပေါ်တယ်နော်ပြောချင်တာကဒေါသရဲ့မူသားရဲ့ယုံမှားတာရဲ့ဟာတဲ့ဒုက္ခဒုက္ခရှိမယ်ဆိုရင်ဒီကောင်တွေရှိလိမ့်မယ်လို့ပြောတာ ဒုက္ခဒုက္ခကြောင့်ဖြစ်လာတယ်လို့ဆိုလိုတယ်။နောက်တကယ်လို့ကို့မှာယုံမှမှုဖြစ်ပြီဆိုရင်အထူးသဖြင့်ဘုရားတရားတော်နဲ့ပတ်သက်လို့ယုံမှမှုဖြစ်ပြီဆိုရင်ကိုကကိုဘာသာကိုလေ့လာတယ်ကြင်ကြံတယ်အားထုတ်တယ်ပေါ့ဗျာပြောရင်ကိုအတိုင်းတန်နဲ့ကိုလုပ်တယ်ဒါပေမဲ့ဘာအကျိုးမှမမြင်ဘူးဘာကလေးမှလည်းတရားအထုတ်လို့လည်းပဲနမိတ်ကလေးကဇန်အားထုတ်လို့လည်းနမိတ်ကလေးတောင်မထင်ဘူးဝိပဿနာအားထုတ်လို့လည်းဖောင်းပင်လေးတောင်မမြင်ဖြစ်ဖြစ်ကလေးတောင်မမြင်ဘူးနော်နှာသီးပြားလေးတောင်မထင်တဲ့အခါကျတော့တန်တရားဖြစ်လာတာပြောတာအဲဒီလိုဖြစ်ရင်တိခါသုံးမှများများဖြစ်လို့ပြောတာပြောချင်တာနော် အဲ့ဒီလိုမျိုးယုံမှမှုဖြစ်ရင်ဘုရားကတော့တစ္ဆာလေးပါးတရားတည်ပြီးတော့ဟောတာပဲဒါတော့ဘုရားကအတိအကျတစ္ဆာလေးပါးနဲ့တည်ပြီးတော့ဟောတာယုံရမ်းမှန်းပြီးဟောတာမဟုတ်ဘူးနားမလဲတာကတော့မတတ်နိုင်ဘူးတဲ့မင်းအပြစ်ပဲလို့ဆိုတာနော်အဲ့ဒါကဒီဂါထာရဲ့ဆိုလိုရင်းအချုပ်အတိပဲကောင်းပြီအတိပဲနည်းနည်းလေးဖွင့်ဆိုပြီးတော့ဟောဘက်မှာလေ့လာကြစို့နံပါတ်၈မှာခုနကပြောတဲ့တိုင်ဒီဆန္ဒတဏှာသည်ตายာဘွယ်မตายာဘွယ်ဒီနေ့ဒုက္ခဝေဒနာနဲ့ ဒုက္ခဝေဒနာကြောင့်ဘသူပေါ်တယ်လဲဆိုရင်စန္ဒတဏပေါ်တယ်ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာနှစ်ပါးကြောင့်လက်ဥအစစန္ဒတဏပေါ်တယ်ဒါကြောင့်ဒီตายဘွယ်မตายဘွယ်ဆိုတာတွေကဘသူတွေလဲအဲ့ဒါလိုလေ့တဲ့ခါသိရမယ်နော်ตายစရာကောင်းတဲ့အိဋ္ဌာယုံနဲ့တွေ့တဲ့ခါမှာတော့လကောင်းမตายစရာကောင်းတဲ့ဒုက္ခဝေဒနာအနိဋ္ဌာယုံနဲ့တွေ့လို့ဒုက္ခဝေဒနာတွေဖြစ်တဲ့ခါမှာတော့လကောင်းတဏှာဆန္ဒဖြစ်တယ်ဆိုတော့ตายစရာမตายစရာတွေဘသူတွေကိုပြောတာလဲဆိုတာခွဲပြီးတော့လေ့လာရမယ် တာယာစရာ၄မျိုးရှိတယ်တဲ့ကိုချမ်းသာတာကိုချမ်းသာခြင်းဒုက္ခစိတ်ချမ်းသာတဲ့သောမနတလိုရှိရတဲ့အိဋ္ဌာယုံအိဋ္ဌာယုံကိုလိုရှိတဲ့အနုတယအဲ့ဒီ၄ပါးဟာအဲ့ဒီ၄ပါးကို နော်မှီပြီးတော့တောင်းတခြင်းတဏှာဖြစ်တယ်တဲ့နော် နော်ဒီ၄ပါးကိုအမိပြုတဏှာဖြစ်နောက်မသားရစရာကောင်းတာတွေကလည်း၄ပါးပဲကိုဆင်းရဲတဲ့ဒုက္ခစိတ်ဆင်းရဲတဲ့ဒေါမနတအလိုမရှိအပ်တဲ့အနိဋ္ဌာယုံထိုအနိဋ္ဌာယုံကိုအလိုမရှိခြင်းပဋိက္ခ နော်အဲ့ဒီအကြောင်း၄မျိုးကိုနော်အကြောင်း၄မျိုးနဲ့တိုက်ဆိုင်လာပြီဆိုရင်အဲ့ဒီကလွတ်မြောက်ပါစေလွတ်မြောက်ပါစေဘယ်တော့မှလွတ်ပါမလဲလို့လွတ်ချင်တဲ့တဏှာဆန္ဒဖြစ်၏ဟုတ်တယ်မို့လားဒါတော့ဒီကောင်းတဲ့အာယုန်နဲ့တွေ့တဲ့ခါလဲအဲ့ဒါတွေကိုရကျင်တဲ့တဏှာဖြစ်တယ်မကောင်းတာတွေနဲ့တွေ့ရပြန်တော့အဲ့ဒါတွေကလွတ်ပါစေလွတ်ပါစေဆိုတဲ့ဆန္ဒမဖြစ်ပြန်ဘူးလားကောင်းတာတွေငါဘယ်တော့မှရပါမလဲအခုတော့ခံရတော့ဒါဘယ်တော့မှလွတ်ပါမလဲကောင်းတာတွေဘယ်တော့မှရပါမလဲလို့ဖြစ်တာကိုပြောတာဒါကြောင့်ကောင်းမကောင်းအာယုန်နှစ်ခုလုံးကို အကြောင်းခန္ဓာဘယ်သူလဲနောက်ကိုပြန်သွားတဏှာဆန္ဒဖြစ်မသွားဘူးလားတဏှာဆန္ဒဖြစ်သွားတယ်အဲ့ဒါကသူ့ရဲ့မူရဲ့ cause ပဲဒါကြောင့်ဦးဇင်းတို့ဒီဝေဘင်းပါဠိတော်မှာထင်တယ်ဦးဇင်းပြောခဲ့ပြီးသားနော်မာနိဒနာတုတ်တန်ထဲမှာဒုက္ခိဒုက္ခံပတ္တိယတိဗမာလူကဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကဒုက္ခကိုလိုချင်တယ်မလိုချင်ဘူးလားလိုချင်ရင်ဘာသူဖြစ်တော့မလဲတဏှာကိုင်ဒုက္ခလွတ်ချင်တာအေးဒုက္ခပြီးလို့ရှိရင်ဒုက္ခကငါဘယ်တော့မှရပါမလဲဒါလည်း တဏှာပဲကင်ဒါကြောင့်ဦးဇင်းတို့မျက်စိလဲသွားတတ်เสียကောင်းတာကဝေဒနာပြစ်เสียတဏှာဆိုတဲ့နေရာမှာရုပ်တည်ကြည့်လို့ရှိရင်ဒုက္ခဝေဒနာကြီးရနေတာဘလို့လို့တဏှာဖြစ်မှာတုံးလို့ပြောကြမှာဖြစ်ဘူးလားဒုက္ခဝေဒနာကြီးကိုဘယ်သူလိုချင်လို့တုံးလို့ရုပ်တည်စဉ်းစားကြမှာဖြစ်ဘူးလားကင်ဖြစ်တယ်နော်ဒုက္ခဝေဒနာဖြစ်လို့တဏှာဖြစ်တာကထားလိုက်ရှင်းတယ်ကောင်းတာကိုလိုချင်တာပေါ့တဏှာကကပ်မှာပေါ့ဒုက္ခဝေဒနာပဲဒုက္ခဝေဒနာကြီးဒုက္ခမှာဒီဆင်းရဲဒုက္ခတွေဖြစ်ပါတယ်ဆို ဒီဒုက္ခကြီးကိုဘယ်သူလိုချင်မှာတော့အဲစဉ်းစားစရာရုပ်တည်းဆိုတော့ထင်းစရာဒါပေမဲ့ဒုက္ခဖြစ်ရင်မလွတ်ရှင်ဘူးလားอืมချက်ချင်းစဉ်းစားကြည့်ငါဒါကြီးဘယ်တော့လွတ်ပါမလဲနဲ့တရှုံရှုံတမဲမဲနဲ့မဖြစ်ဘူးလားလွတ်ရှင်တာတဏှာနော်အဲ့ဒီကလွတ်ပြီးတဲ့ပြမှာလွတ်ပြီးရင်ငါလိုချင်တဲ့ဟာလေးသူချမ်းသာတဲ့ဟာလေးကိုဘယ်တော့မှရပါမလဲဒါလည်းတဏှာပဲအဲ့ဒါကြောင့်မလို့ဒုက္ခဖြစ်ခြင်းဒုက္ခကလွတ်ချင်တာလဲတဏှာရပြီးသားဒုက္ခကိုပိုးလိုချင်တာလဲတဏှာဒါကြောင့်ဒုက္ခိ အဲဒုက္ခိဒုက္ခံပတ္တိယတိဒုက္ခရောက်ရင်ဒုက္ခကို တောင်းတတဲ့တဏှာပဲနော်ဒုက္ခိဘိန်ယောပိဝတ္တတိအိစ္စတိတဲ့ချမ်းသာပြီးသားလူကလည်းပို့ပို့ပြီးတော့ချမ်းသာခြင်းနဲ့တဏှာပဲခိုင်ဒုက္ခဒုက္ခနှမျိုးလုံးကိုဘသူကအကြောင်းခံတဏှာပဲဒါကြောင့်မလို့ဝေဒနာပစ္စယတဏှာမမှားဘူးကိုစဉ်းစားတာတာမှားနေတာနော်တန်ကောင်းပြီရှေ့ကိုဆက်သွားကြစို့ဒီနေရာမှာနော်ကောင်းပြီအဲ့ဒီ သူ့ရဲ့အချုပ်ကဒုက္ခဝေဒနာဒုက္ခဝေဒနာကိုဘာကြောင့်ဖြစ်တယ်လဲဆိုရင်အဲ့ဒီဝေဒနာတွေအပေါ်မှာနောက်ခံကဘာသူရှိလို့လဲဆန္ဒတတာလေးရှိလို့နော်ဒါကဒုက္ခရောက်ရင်လွတ်ချင်တယ်ဒုက္ခရရင်ပိုချမ်းသာခြင်းတယ်အဲ့ဒီတော့အဲ့ဒီနှစ်ခုလုံးဒီတဏှာကအခြေခံတဲ့အတွက်ဆန္ဒတဏှာကြောင့်ဖြစ်တယ်လို့မှတ်ထားပါတဏှာဆန္ဒကြောင့်ဖြစ်တယ်ကောင်းပြီရုပ်ဝတ္ထုပစ္စည်းတွေကိုပစ္စည်းသွားတာတိုးပွားသွားတာမြင်တဲ့အခါမှာလည်းပဲနော်တဏှာဝိနည်းစရနေချတယ်တဲ့ ဒါတော့ရုပ်ဝတ္ထုပစ္စည်းဆိုတာမှာဒီနေရာမှာမိမိတို့ပိုင်ဆိုင်တဲ့ရုပ်ဝတ္ထုပစ္စည်းကိုလည်းဆိုင်တယ်လို့ဒီမူရင်းရှိနေတဲ့ဥပါဒါယုတ်တို့မဟာဘုတ်တို့အဲ့ဒါတွေနဲ့လည်းဆိုင်တယ်ဒါကြောင့်ရုပ်ဝတ္ထုပစ္စည်းပိုင်ဆိုင်တဲ့ရုပ်ဝတ္ထုပစ္စည်းတွေကိုပစ္စည်းချင်းတိုးပွားခြင်းကြောင့်မလို့တဏှာဝိနည်းဆရာတဏှာနဲ့ဆုံးဖြတ်တာလေးကိုနည်းနည်းလေးကြည့်လိုက်စီးပွားဥစ္စာပစ္စည်းကြောင့်နေတဲ့မှာနံပါတ်1ရက်တောက်တာဟုတ်တယ်မလားဒေတောက်ကြီးခြင်းနံပါတ်2အချိန်မဲ့အလဲပတ်သွားလာခြင်းအိမ်ကိုအချိန်မှန်ပြန်မှုရောက်သွားခြင်းနဲ့တိမ်သွားပြန်ခြင်းနဲ့အချိန်ပြန်ဒါ ကိုလူလောကမှာနေကြတဲ့လူတွေပဲဟုတ်တယ်မလားအိမ်ကိုအသွားပြန်အချိန်မမှန်ဘူးတော့ဆိုလို့ရှိရင်ဒီလူကပစ္စည်းဖို့နီးလာပြီဟုတ်တယ်မလားကြာရှုံးဖို့နီးလာပြီဒါကိုဆိုလို့တယ်သူ့အချိန်သူမပြန်ဘူးပေါ့ဗျာပွဲလန်းတပင်ပျော်ရွှင်မှုအပျော်ပါလိုက်စားတာများခြင်းပြောတာနံပါတ်၄လောင်းကစားကျူးခြင်းလောင်းစားပျော်ပါလောင်းကစားလိုက်စားတာများတာနံပါတ်5မိတ်ဆွေရုံနဲ့ပေါင်းခြင်းနံပါတ်6အလုတ်ပြင်းခြင်းအကြောင်းဘယ်နှမျိုးလဲဒါတော့သူကဘာသွားမြင်တယ်လဲဆိုရင်ဒီ6မျိုးရှိတဲ့ပုံကိုယ်တွေဟာတဲ့ နော်အရက်တောင်မယ်အလဲပတ်ကျူးလွန်မယ်အလဲပတ်များမယ်အချိန်ပြန်အိမ်ပြန်မရောက်ဘူးပေါ့ဗျာပွဲလန်းတပင်အပျော်ပါချိန်မယ်လောင်းကစားမယ်မိတ်ဆွေကောင်းမိတ်ဆွေရုပ်တွေနဲ့မိတ်ဆွေစိုးတွေနဲ့ပေါင်းမယ်အလုပ်ပြမယ်ဒီအကြောင်း6ပါးရှိရင်ထိုပုဂ္ဂိုလ်ဒီသူမရသေးတဲ့စီစဉ်ဥစ္စာကိုလည်းရပါမလားမရဘူးဒီကောင်ဘယ်ရမှာတော့ပြင်းတာကိုအရက်တောက်နေတာကိုဘိန်းရှူနေတာကိုလောင်းကစားလုပ်နေတာကိုမိတ်ဆွေရုပ်တွေနဲ့ပေါင်းတာကိုဘယ်ရမလဲဆိုတော့မရသေးတဲ့စီစဉ်လည်းမရဘူး ရှိပြီးသားစည်းစိမ်တွေလည်းပဲပျက်စီးမယ်ဒါကိုသူမြင်တာကိုပြောတာကိုယ်စီးပွားလုံးမယ်လို့ဆိုပါတော့နော်ဒီကောင်ကြီးกว่าနော်ဒီဟာတွေရှိနေတဲ့တူ तू तू ဒါတွေရတဲ့သားနဲ့ तू မရဘူးရပြီးသားအဖေမေလက်ထက်ကကျန်တဲ့အမွေတွေလည်းကုန်ရောတော်တော့ဒါ तू မြင်တာဆိုတဲ့ခါကျတော့အဲငါဒါလုံးလို့မဖြစ်ဘူးဒီကောင်တွေကဒီဒါဒါရှိလို့စီစဉ်ဥစ္စာတွေပစ္စည်းတွေရတဲ့တာလည်းမရဘူးဆိုရင်နော်ငါဒါရှောင်ရမယ် ဒီလိုမဟုတ်လားကိုကကောင်းကျင်တယ်လေစီးပွားတိုးတက်ကျင်တယ်ဆိုတော့ငါရှောင်ရမယ်နော်ရှောင်ပြီးတော့အဲ့ဒီဟာတွေနဲ့ပြောင်းပြန်လုပ်ရမယ်ပြောင်းပြန်တေတောက်ကြည့်တဲ့နေရာမှာမတောက်နဲ့သူ့အချိန်နဲ့သူပြန်ပွဲလာပြောပါမလိုက်စားနဲ့လောင်းစားတာမလုပ်နဲ့မိတ်ဆွေကောင်းကိုပေါင်းဝိရိယရှိပြည့်စေဟောဒါကဒါမှစီးပွားတက်မှာဒီလိုမဟုတ်လားဒါတော့ကြည်စမ်းဟိုလူတွေဘလောက်ဝိရိယကောင်းတယ်လဲနော် ဟာဒီလူတွေတော်လိုက်တာအရေးသေးစားမတော့စားရိုးရိုးသားသားနဲ့ရှာတော့ကြီးပွားတာပေါ့မပြောဘူးလားဒါတော့အဲ့ဒီလိုကြီးပွားတဲ့ပုံကိုယ်ရဲ့ကိုယ်ဝင်ကာကိုကြီးငါဒီလိုလုပ်ရမယ်ဆုံးဖြတ်တာတဏှာနဲ့ဆုံးဖြတ်တာနော်ကိုကကြီးပွားခြင်းတဲ့အတွက်ဆုပ်ယုပ်ပစ္စည်းတဲ့ပုံကိုယ်တွေကိုရှောင်ဖို့ဆုံးဖြတ်တယ်ဒီကောင်းနေနဲ့ပေါင်းရင်တို့လိုလို့ရင်ပစ္စည်းမယ်တိုးတက်တဲ့ပုံကိုယ်တွေကြီးတိုးတက်တဲ့ပုံကိုယ်တွေလိုလိုက်လုပ်တယ်ဒါမှငါချမ်းသာမယ်တဏှာနဲ့ဆုံးဖြတ်တယ်ဒါကိုတဏှာဝိနည်းစရာလို့ခေါ်တယ်နော်ဒါကြောင့်မလို့ အဲ့ဒီလိုမျိုးဆုံးဖြတ်တာကိုတဏှာနဲ့ဆုံးဖြတ်တဲ့အတွက်ကြီးဝခြင်းဒါရှောင်းဒါကိုဆောင်းလို့ဆိုတာတဏှာနဲ့ဆုံးဖြတ်တယ်တဲ့ဒါကတဏှာဆုံးဖြတ်ချစ်ချမှုနောက်ဒိဋ္ဌိနဲ့ဆုံးဖြတ်ချစ်ချတယ်ဆိုတာကဒီဒိဋ္ဌိဆိုတာကတော့ဦးဇင်းတို့နည်းနည်းလေးလင်းနေပါတယ်ခုနတဏှာထက်ပိုလင်းနေတယ်ပြောရမယ်ဆိုဒီဒိဋ္ဌိဆိုတာကဦးဇင်းတို့ဒီမြတ်စွာဘုရားမပေါ်ခင်တုန်းက ဆိုလို့ရှိရင်ဒီမျက်စိမှာမြင်နိုင်တာဟာမြင်လို့သိတယ်ဆိုတော့မြင်နေတဲ့အသည့်စိက္ခုပ္ပတာရအကြည်ဓာတ်မှာဟာဒါကိုမြင်နိုင်စွမ်းရှိတဲ့အတ္တရှိတယ်မြင်ပြီးရင်သိတဲ့အတ္တလည်းရှိတယ်မြင်ပြီးတော့ရှင်လှတာမလှတာကောင်းတာမကောင်းတာကိုခံစားတဲ့အတ္တလည်းရှိတာပဲဒါတော့သူ့ရဲ့မြင်ခြင်းမြင်တာကိုသိခြင်းခံစားနိုင်ခြင်းဆိုတာဒီဟာကြီးတစ်ခုလုံးဒီ process ကြီးတစ်ခုလုံးမှာအတ္တရှိတယ်ဒီလိုတွေးတာတွေရှိခဲ့ဘူးတယ်အခုလည်းရှိတာပဲ ဘာဖြစ်လဲလဲဆိုလို့ရှိရင်ဦးဇင်းတို့ဗုဒ္ဓဘာသာမှာတော့ဟောအာယုံ6ပါးမျက်စိနာနာလျှာကိုယ်စိတ်ဟုတ်တယ်မဟုတ်လားအဲသူတို့တချို့ကမရှိဘူးပြောတယ်လေ6 sense ဆိုပြီးတော့မှနံပါတ်6ဆိုတာမရှိဘူးလို့ဆိုတဲ့အနေနဲ့သူတို့ကအထူးဆန်းအနေနဲ့သူတို့ကနံပါတ်6အာယုံဆိုပြီးတော့ပြောတာဦးဇင်းတို့ကတတ္တမအာယုံဆတ္တမအာယုံမရှိဘူးလားရှိတဲ့6 sense ကရှိတာပဲမနောဓမ္မအာယုံမရှိဘူးလားလို့ရှိနေတာပဲအကောင်းဆုံးအပြင်းထန်ဆုံးသူကဆိုတော့သူတို့မရှိဘူး6 sense ကသူတို့မရှိဘူးအနေနဲ့ယူထားတာဒါတော့စိတ်မရှိဘူးလို့ပြောတာ ਨੇ အတူတူဖြစ်မနေဘူးလားလို့ဒီထဲမှာတွေးစရာနေ ဒါတော့သူတို့ကဒီအသည့်ဒီဘယ်သူမှရှိလဲရုပ်မှမှီတယ်လို့ယူထားတာဒါကြောင့်မလို့သူတို့ကအမြဲတမ်းစိတ်ဆိုရင်ဗရိမာပဲရှိတယ်လို့ထွက်တာဒါတော့ရုပ်ကသိတယ်လို့ပြောတာ ਨੇ မတူဘူးလားရုပ်ကသိတယ်ဆိုတဲ့ဟာကိုရောက်သွားတာဒါတော့ဗုဒ္ဓဘာသာကရုပ်ကြီးပဲမသိနိုင်ဘူးရုပ်က base ပဲနော်သူ့ပေါ်မှာအမိပြုနန္တရားကအတိပြုသူတို့ဆက်သွယ်မှုတော့ရှိတယ် connection ရှိတယ်အဲ့ဒါပြီးမှအတိတကူဖြစ်တာဒါကြောင့်မလို့သူတို့ကဒီရုပ်ဝတ္ထုဆိုတဲ့ပသာရအကြီးတဲ့တရားတွေမှာလှက်လိုက်ပြီးတော့မှ မျက်စိနားနှာခေါင်းရှားခန္ဓာကိုယ်ပကာယကရဇကာယဒီအကြည်ဓာတ်တွေမှာအသိရှိတယ်သိတာကဘာတူသိအတ္တသိဒါတော့ဒါတော့ထိလို့သိအတ္တသိမြင်လို့သိမျက်လုံးကအတ္တသိဆိုတော့တကယ်လို့ပြည့်စည်သွားရင်ငါတို့အတ္တလေးပြည့်ပြီဒါလိုယူဆတာဒါတော့အဲ့ဒီလိုမျိုးယူဆတွေးတောပြီးတော့ဆုံးဖြတ်တာကိုဒိဋ္ဌိနဲ့ဆုံးဖြတ်ခြင်းဒိဋ္ဌိဝိနည်းဝိနည်းဆရာလို့ခေါ်တယ်ဘာဝိနည်းဆရာ ဒိဋ္ဌိဝိနည်းစရာတဲ့အဲ့ဒါမှတ်ထားနော်နည်းနည်းတော့၄နှစ်တယ်ပေါ့ကြာဘူးပြီးသားတွေပါဒီလောက်မခက်ပါဘူးကောင်းပြီတခါနောက်ထပ်တာဘာလဲဆိုရင်ဒါကိုပဲဘဝတစ်ခုနဲ့တစ်ခုတေလွန်ပြီးလို့ဟိုဘဘဝတစ်ခုကူးပြီဆိုလို့ရှင်လည်းပဲတေပြီးတဲ့အခါမှာနော်ဘာမှမရှိတော့ဘူးလို့ဆုံးဖြတ်တာမျိုးလည်းရှိတယ်ဥစဉ်တော့အာဒီပါယတိတုတ်တာမှာငါကပြောခဲ့ပူးတာနော်ပါယတိတုတ်တာဆိုတာပါယတိမင်းကြီးရဲ့သူဒိဋ္ဌိလေဒါတော့တကယ်လို့ဒါဒီထက်မှာ အခုလိမ့်ပြလို့ခေါ်တဲ့အတ္တလို့ခေါ်တာလေးရှိလို့ရှိရင်သေတဲ့ခါထွက်ရမှာပဲထွက်သွားလိမ့်မယ်ဆိုတဲ့ယုံကြည်ချက်နဲ့သူကသေကာနိလူတယောက်ကိုစင်အိုးထဲပိတ်ပြီးတော့မှနော် အပေါက်ကလေးဖောက်ပြီးတော့အဲ့ဒီကနေအတ္တဘလို့ထွက်မလဲလို့ကြည်တာလိမ့်ပြဘလို့ထွက်မလဲလို့ကြည်တာသူကအဲ့လိုဘာရသည်မင်းကြီးမျိုးစားမင်းကြီးသူတို့အဲ့ဒါလိုအတ္တရှာတာသူတို့ research ကလည်းကြောက်တော့ကြောက်စရာပဲနော်အဲ့ဒါမျိုးတွေတခါတလေကြာရင်ဘလို့ထွက်မလဲဆိုအောက်ကနေမီးဖုတ်ကြည့်တယ်ဘလို့လို့မြတ်ထွက်လာလိမ့်မယ်လဲလို့လူကို နော်ကြိုးမကြတဲ့လူသေးမဲ့တူတူတော့ငါမင်းသူတေသနာလောက်မယ်ဆိုပြီးတော့လောက်တာတွေလေရှိတယ်မလားလို့ရှိတော့ကဒီလိုရှိတယ်ကြိုးမကြမဲ့လူတွေဆိုတော့အဲ့ဒီတော့ထွက်သွားတာမတွေ့ဘူးထွက်သွားတာမတွေ့ရင်သူတို့ထင်ထားတဲ့ခန္ဓာကိုယ်တွေကအတ္တထွက်တာမတွေ့ရင်ဘာမှမဖြစ်တော့ဘူးလို့ဆိုတာနော်ဆိုတော့တတ္တဝါသေးပြီးရင် ပြတ်ပြီဆိုတော့တတ္တဝါနောက်ဘဝမရှိပါဘူးကွာငါသူတေသနာပေါင်းစုံမြောင်မြတ်စွာလောက်ပါပြီပြီ ထွတ်သွားတဲ့အတ္တလိပ်ပြဘာမှမတွေ့တဲ့အတွက်တေရင်ပြတ်တယ်ဗာဒိဋ္ဌိဖြစ်အဲ့ဒီမှာဖြစ်တာကိုယ်ဘာသာကိုဆုံးဖြတ်ချက်ချလိုက်တာဒါတော့ तू မတွေ့တာနဲ့ပဲမမြင်တာနဲ့ပဲဘဝမရှိတော့ဘူးရဲ့လို့ဆုံးဖြတ်ချက်ချတာမှန်သလားမှားသလားဆိုတော့မှားတယ်မှားတဲ့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ပါဠိလိုဒိဋ္ဌိဝိနည်းစရာအဲ့လိုနောက်တစ်ခါကျတော့တချို့ကတွေ့သေးတယ်ဘလို့တွေ့တယ်လဲဆိုတော့လူဝင်စားတွေပါတယ်ပြန်မြင်တာရှိတယ်လေ ဥပမာဇန်တရားတွေအထုတ်ရင်ဇန်တရားကြောင့်မလို့ဟိုဘက်ဘောက်ကူးတာဘာလို့တာမြင်လို့ရတယ်ဇန်တမာဘတ်နဲ့တကိုး80ဘတ်လည်းရနိုင်တယ်ရနိုင်တော့သူတို့မြင်လိုက်တဲ့ဘဝမှာဒီလိုဒီလိုဘဝတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုကူးသွားတဲ့ခါကျတော့အဲ့ဒီအကူးဟာကံကြောင့်ဖြစ်တဲ့ဟာမျိုးမဟုတ်ဘူးကံကြောင့်မဟုတ်ဘူးဒါအတ္တကလေးကအဟောင်းစွန်းအသက်ကိုဝင်သွားတာဒီလိုယူတာဟုတ်တယ်မဟုတ်လားဒါကြောင့်မလို့သူတို့က reincarnation လို့သုံးတာဥစ္စာတော့မသုံးဘူး ဒီစကလုံးကိုပြောရင်လက်မခံနဲ့ reincarnation ဆိုတာဒီဘက်ဒီဘက်ကကိုကထွက်အတ္တလေးကဟိုဘက်ကိုဝင် reincarnate လုပ်တယ်မဟုတ်လားဝင်သွားတာဒါကနေတပြည့် develop ဖြစ်ပြီးတော့လူကြီးလာတာဆိုတော့ဘုရားဘာသာနဲ့မကိုက်ဘူးဘုရားဘာသာကဒီဘက်ကကံအကြောင်းဟိုဘက်ကအကျိုးအကြောင်းကျိုးဆက်ထားတာဒီနည်းနဲ့ဘဝတစ်ခုသွားတာသူတို့ကဒီဘက်ကအတ္တကမသေးဘူးဟိုဘက်ကိုဝင်တဲ့အတွက် reincarnation ဝိဇ္ဇနက reborn ဘာလဲ reborn မတူဘူး ဒါကြောင့်မလို့ reborn reincarnation တခြားစီသူကအဲ့ဒီလိုနည်းနဲ့အတ္တဟိုဘက်ဒီဘက်ကူးတာလေးကိုဒီလိုနည်းနဲ့ကူးတယ်လို့သူကယူဆတယ်ယူဆတဲ့အတွက်ကြောင့်မလို့သူရဲ့မြင်လိုက်တဲ့မနှောနေပဲမြင်မြင်ဇန်နေပဲမြင်မြင်အိဒီပါနေပဲမြင်မြင်ဒီအမြင်ဒီသူကအတ္တမသေးတဲ့အမြင်နဲ့မြင်တဲ့အတွက်တတ္တတာဒိဋ္ဌိဗာဒိဋ္ဌိလဲတတ္တတာဒိဋ္ဌိနဲ့မြင်တာဒါတော့သူတို့ရဲ့ဆုံးဖြတ်ချက်တွေကမှားနေတဲ့အတွက်ဘာဝိနည်းစရာခေါ်လဲဒိဋ္ဌိဝိနည်းစရာတဲ့အဲ့ဒီလိုတွေပေါ်တာ သူကတော့နည်းနည်းလင်းနေတယ်နော်ဒါကြောင့်မလို့ဝိဇ္ဇနောဘဝတစ်ခုကနဲ့တစ်ခုအကူကိုပြောတဲ့နေရာမှာဒီဒိဋ္ဌိကိုမရောက်အောင်ဒိဋ္ဌိဘက်ကိုလည်းမကြအောင်ကိုယ်ဘာသာဘက်ကလည်းရှင်းအောင် ပြောဖို့ဆိုတာဟာပြောတဲ့သူလည်းခက်တယ်ယုံတဲ့သူလည်းနားလည်တာခက်တယ်နော်ဒါတော့မိမိတို့ကအဲ့ဒီဟာကိုရှင်းရှင်းလင်းလင်းသဘောပေါက်ပါမှအဲ့ဒါဟာမိမိတို့ကဒီဒိဋ္ဌိကလွတ်မှာတတ္တရနဲ့လွတ်တာဒါတော့ဘဝမရှိဘူးလို့ယူတဲ့ပုံကိုတော်တော်များများသည်နော် ဒီဘဝဒီတဘဝတစ်ခုပဲရှိတယ်ပြီးရင်ဘဝမရှိတော့ဘူးလို့ယူတဲ့လူတော်တော်များများကဥစ္စေတာဒိဋ္ဌိဖြစ်တယ်ဒါတော့ဗုဒ္ဓဘာသာတို့ဟိန္ဒူတို့ကြတော့ဘဝရှိတယ်လို့ယူတဲ့အတွက်အဲ့ဒီလူတွေကတတ္တရာဒိဋ္ဌိအဖြစ်များတယ်နော်ဗာဒိဋ္ဌိဖြစ်များလဲဦးဇင်းတို့ကဘဝရှိတယ်လို့တော့ယုံထားတယ်သို့တော့ငါဒီဘဝမှာကုသိုလ်လုပ်တယ်နောက်ဘဝအတွက်စားအောင်လုပ်ထားအောင်မှာဟုတ်တယ်မလားနေနောက်အတွက်လှုပ်ထားနေနောက်ဘဝမလှုပ်ဘူးလားနေနောက်အတွက်လှုပ်ထားဆိုတော့ ဟောအခုလုတ်တယ်ငါလုတ်တယ်ဘယ်သူလုတ်လဲနောင်စားဖို့ဘယ်သူစားမှာလဲပါမသွားဘူးလားငါအလိုလိုနေပါသွားတာမသိဘူးကိုကဲဆိုတော့အဲ့ဒါကြီးကဦးဇင်းတို့ကိုတိခွင့်မပေးဘူးပေးရလားမပေးတဲ့အတွက်ဦးဇင်းတို့ဒီအတ်တော်စကလုံးမှန်တော်စကလုံးဖြစ်နေသုံးနေတာလူတိုင်းသုံးဘုန်းကြီးလည်းသုံးတယ်မင်းနောက်ဘွားတွေလှုပ်ထားအောင်မဘောကွာဒီဘွားကြီးပဲဆိုတော့ဘုန်းကြီးတွေလည်းမပြောဘူးလား ပြောတယ်သိလို့ပဲပြောပြောမသိလို့ပဲပြောပြောဦးဇင်းတို့အခြေလက်ခံလဲရတာသူ့ရဲ့အနှက်ခံလဲရတာအပတ်ခံလဲရတာတော့သိကြတယ်ဒါကြောင့်လို့မိမိတို့ပြောတဲ့စကားမှလည်းပဲပြောတဲ့စကားလုံးအနေနဲ့နေ့စဉ်သုံးရှိလို့ပြောပေမဲ့အသိဉာဏ်တော့အဲ့ဒါလေးရှင်းပါစေပြောချင်တာကနော်မိမိတို့သုံးတာဒီလောကသုံးအရာပြဉ္ညာအနေနဲ့နားလည်အောင်သုံးတယ်လို့မှတ်ပါနောက်ဘဝဆိုတာကဒီဘဝလုပ်တဲ့ကုသိုလ်ဒီအကြောင်းအဖြစ်နဲ့နောက်ဘဝအတွက်အကျိုးဖြစ်မယ်ဒါကြောင့်ရဟန္တာမဖြစ်သေးသေးမြတ်ကံရဲ့ချက်လဲမှုကြောင့်ဘဝတစ်ခုမှတစ်ခုသွားတဲ့အခါမှာ ရန်တာမဖြစ်သေးခြင်းနေငရဲမကြဖို့အရေးကြီးတယ်ဒါတော့ဘဝကောင်းရောက်ဖို့အရေးကြီးတယ်ဘဝကောင်းရောက်မှကုသိုလ်ဖြစ်ခွင့်ရမယ်ကုသိုလ်လုပ်ခွင့်ရမယ်ကုသိုလ်လုပ်ခွင့်ရမှထိုကုသိုလ်မှသည်နောက်ကုသိုလ်နောက်ကုသိုလ်မှသည်နောက်ကုသိုလ်ဒီလိုလွတ်အောင်ရုံနိုင်မှာဒါကြောင့်မလို့ဘဝကောင်းရောက်မှကုသိုလ်လုပ်ခွင့်ရမယ်ကုသိုလ်လုပ်ခွင့်ရမှတန်တရားကယုံထွက်လို့ရမယ်အဲ့ဒီမျောလင့်ချက်ကိုပြောအဲ့ဒီရွေခြင်းနဲ့ပြောတယ်လို့ပဲကိုယ့်ဘာသာကိုရှင်းပြစေဟိုဘဝမှာငါ ပင်စင်လေးထုတ်စားသလိုမျိုးစားမယ်ဆိုရင်တော့သွားရောအဲ့ဒါတတ္တမပါသွားဘူးလားပါတယ်မိမိအဲ့ဒါလေးကိုတော့ရှင်းပေးစီနော်ဒါတော့အဲ့ဒီနောက်ဘဝနောက်ဘဝပြောကြတဲ့အခါမှာဦးဇင်းတို့ဗုဒ္ဓဘာသာတွေကတတ္တနဲ့သွားညှိနေတယ်အဲ့တော့အပြောတော့ပါပြခြင်းပါပြစေအမြင်ရှင်းပါစေလို့ပြောတာဒါအဲ့ဒီတော့အဲ့ဒီလိုမျိုးကိုကဆုံးဖြတ်ခြင်းနဲ့ကုသိုလ်တစ်ခုလုပ်ခဲ့မယ်ဆိုရင်တော့ကုသိုလ်တော့လုပ်ပါတယ်ဘာကြီးပါနေလဲတတ္တပါတယ်တဲ့ ဒါကြောင့်အဲ့ဒါလွတ်အောင်လို့ကောင်းပြီနောက်တစ်ခုကမုတာဒေါသရဲ့မုတာရဲ့ဝိသိကိစ္စရဲ့သူကလည်းပဲဒီဒုက္ခဒုက္ခကြောင့်မဖြစ်ပါတယ်တဲ့ဒေါသကြောင့်အိဋ္ဌာယုံဒေါသကြောင့်ဖြစ်ပုံလေးကတော့မိမိလက်ရှိဒုက္ခဝေဒနာချမ်းသာမှုပေါ့ဗျာနော်ကို့မှာချမ်းသာမှုစည်းစိမ်တွေရှိပြီဆိုရင်အဲ့ဒီစည်းစိမ်လေးပြစ်မှာကတော့မစိုးရင်ဘူးလား လူတိုင်းစိုးရင်လည်းဘသူဖြစ်ဖြစ်တတ်တော်မှန်စိုးရင်တာပဲတရားမင်းကြီးတောင်မှဒါသူ့ရဲ့သူ့ရဲ့သေတော့မယ်ဆိုတော့ဟာငါသေရတော့မှာပါလားဒီတရားမင်းစီစဉ်စွန့်ရတော့မှာပါလားဆိုပြီးတော့ကြောက်လို့ဘုရားရှင်ပြေးလာတာမဟုတ်လားဆိုတော့တတ်တော်ရင်စိုးရင်တယ်ဒါကြောင့်အဲ့ဒီစိုးရင်တဲ့အခါမှာဖြစ်တတ်တယ်ပစ္စည်းနေစေဖြစ်ဖြစ်ဆိုလိုတာကလောလောဆယ်ကိုပိုင်ဆိုင်မှုတွေကလည်းပြစ်တဲ့လောက်ကပစ္စည်းနေပြီးနော်ပစ္စည်းပြီးသားတွေလည်းရှိနေတယ်ဒါကြောင့်ကိုရှိတဲ့စီးစိမ်တွေနောင်ခါစိုးရင်မှာပစ္စည်းမှာစိုးရင်ရွေ့တော်လကောင်လောလောဆယ်လည်းပြစ်နေပြီး ဒါတချို့တဝက်ကတွေကလည်းပြည့်စည်ပြီးတော့နောက်မှကုန်ခဲ့ပြီးအဲ့ဒီလိုအရင်မျောတွေးပြီးတော့မှစိတ်ထဲမှာဒေါမနတာတွေမဖြစ်ဘူးလားစိုးရိမ်မှုတောကဒေါမနတာတွေဖြစ်တယ်မြင်လို့တွေးလို့ကြားရင်လည်းဒေါသဒေါမနတာဖြစ်တယ်ဆိုတော့ဒါတော့မိမိချမ်းသာလေးပြည့်စည်မှဆိုလို့မိမိစည်းစိမ်တွေပြည့်စည်မှဆိုလို့ခံစားမှုဒုက္ခလေးပြည့်စည်မှဆိုလို့တောကဒုက္ခမဖြစ်ဘူးလားအဲကြည့်ဒါတောကဆိုတာဒေါမနတာပြောတာ ဒေါမနတဆိုတာဒေါသနဲ့ညီကိုပဲဗျာဘာထူးလဲနော်ဒါကြောင့်မလို့ဒေါသအရင်ခံတယ်ဆိုအဲ့ဒါပြောတာကောင်းပြီဗျာအဲဆင်းရဲလို့ဟိုရင်ဖြစ်တာတော့ပို့ပြီးတော့ထင်ရှားပါတယ်ဆင်းရဲလို့မကြိုက်တာနဲ့တွေ့ရင်ဒေါသဖြစ်တာတော့ပြောစရာမလိုလူတိုင်းမကောင်းတာနဲ့တွေ့ရင်ဒေါသဖြစ်တာကြီးပဲနော်နောက်မူသားအဲကိုချမ်းသာမယ်ဆိုရင်လူတွေလိမ့်တာပဲဟုတ်တယ်မို့လားကုမ္ပဏီတွေသူတို့ပစ္စည်းကိုမကောင်းတာလဲကောင်းတယ်လို့ပြောလိမ့်တာပဲမဟုတ်တာလဲအတူတွေလဲအစ်စ်လို့ပြောလိမ့်တာပဲဟုတ်တယ်မို့လား ဒါတော့ဒီလူတွေဘာကြောင့်လိန်တာလဲချမ်းသာခြင်းလို့ဘာဖြစ်လို့လဲချမ်းသာပြီးတော့ပိုချမ်းသာအောင်လို့လိန်တယ်မချမ်းသာတဲ့ချမ်းသာအောင်လိန်တယ်ဒါတော့ဟုတ်တယ်မဟုတ်လားဒါတော့ဒီချမ်းသာရာရေးကလေးအတွက်လိန်တယ်နော်ဒီချမ်းသာမရမှဆိုလို့လိမ့်တယ်ပြီးတော့မှလည်းပဲမိမိချမ်းသာနော်ဆုံးရှုံးသွားမှဆိုလို့ငါချမ်းသာမဆုံးရှုံးရေးငါရာတူမပြည့်ရေးတွေလည်းလိမ့်တယ်ဟုတ်တယ်မဟုတ်လားဒါတော့ ဒီဟာကိုဒါအမှန်တိုင်းလှုပ်လိုက်ရင်တော့ငါ့ကိုအဖမ်းခံရတော့မယ်ငါဒုက္ခရောက်တော့မယ်ဆိုရင်ဒီဒုက္ခကြောက်လို့လဲလိမ့်တယ်။ဒါကြောင့်ဒုက္ခနဲ့ဒုက္ခအကြောင်းကြောင့်ဘာဖြစ်လာလဲ။မူစားဖြစ်တာကဲကိုချမ်းသာလေးပြောက်မှာစိုးလို့ကိုဆင်းရဲမှာ ရောက်မှာစိုးလို့လိမ့်တယ်။နောက်ဝိသိကိစ္စတဲ့ယုံမဖြစ်တာ။ယုံမဘာကြောင့်ဖြစ်တယ်လဲဒါလည်းသူလည်းပါတာပဲ။ဘလို့လဲဆိုလို့ရှိရင်ငါရထားတဲ့ဒီစည်းစိမ်တွေကနော်မင်းခယောက်ျား ကန္နာယာဓုကြီးကတော့ကြီးသားနော်ဒါပေမဲ့မင်းခါယောက်ျားကန္နာတက်ပင်ဆိုတော့မတော်လို့မြတ်တယောက်ကသွားလှော်လိုက်ရင်ငါဘယ်တော့ပြုတ်ပါမလဲဆိုတော့သူယာဓုတော့ရနေတာပဲအမြင်ကကြည့်တော့ဝင်ကြီးပဲဒါပေမဲ့လည်းမင်းခါယောက်ျားဆိုတော့နော်အခက်မသိရင်မင်းခါယောက်ျားကန္နာတက်ပင်ဆိုတော့သူ့မှာကစိုးရင်တဲ့စိတ်ကဖြစ်မနေဘူးလားဒါတော့ဒီယာဓုအကြီးကြီးကိုလိုချင်တာကထာဝရဒါပေမဲ့မင်းဆိုတဲ့အမျိုးကလည်းမကြိုက်ပြီဆိုရင်အခုဖြုတ်အခုပြက်ပလိုက်တတ်တောင်တတ်လို့ရတယ်ရှေ့ခက်ကဆိုတော့ तू ကြောက်မနေရဘူးလား ဒါတော့ယာဓုကြီးတာဒီအေးချမ်းမှုကိုပေးသလားစိုးရိမ်မှုပေးသလားသိကြတာဗောကြီးလေ6ရလေမဆုံးရှုံးညမှုနော်ဒါတော့အသေးကြတယ်ဒါကြောင့်ဒါကြီးကငါဆုံးတော့မှာလားငါမြဘသူကမြတယောက်ကလှော်နေပြီလဲကော်နေပြီလဲတန်တရားမဖြစ်ဘူးလားဟိုကောင်ကဟိုကောင်နဲ့သွားပေါင်းတယ်ငါမြထိုးမလို့လားလူကြီးသွားပေါင်းတယ်ဒီကောင်ငါနှိပ်ချင်လို့လားတန်တရားမဖြစ်ဘူးလားကိုဟာကလေးမဆုံးရှုံးရေးအတွက်ကြမ်းတဲ့လူအကုန်လုံးတန်တရားဖြစ်တာမဖြစ်ဘူးလားခိုင် ဖြစ်တယ်ဖြစ်တယ်သိကြတယ်ကိုဟာကိုယာရုတာပြောက်မှကိုစည်းစိမ်ဒီကောင်းနေဘလို့မြတ်ကြံလဲလဲသူ့ဘာသာသူရိုးရိုးပြောလဲကိုယ်တန်တရားဖြစ်နေရောအဲ့ဒါကိုချမ်းသာဆုံးမစိုးလို့ဘာဖြစ်လို့လဲဆုံးရှုံးမစိုးလို့ဟောကောင်ကဘာလို့တာလားဟွာလို့တာလားနဲ့ဝိသိကိစ္စမဖြစ်ဘူးလားဖြစ်တယ်တကယ်လို့ကိုကဆုံးရှုံးနေပြီဒုက္ခရောက်နေပြီဒုက္ခထဲမှာဖြစ်ပြီဆိုလို့ရှိရင်လဲငါဘယ်တော့လွတ်မှာလဲလွတ်ပါအောင်မလားမဖြစ်ဘူးလားငါချမ်းသာဘယ်တော့ရမှာလဲရပါအောင်မလားဒီဒီဘောဒီဒီတက်တော့ဒီလိုစူးစမ်းမှုနဲ့ ငါကံတရားကောင်းပါတယ်ဥမလားလို့တန်တရားလည်းမဖြစ်ဘူးလားဒုက္ခသစ်ရှည်လေလေပိုးဖြစ်လေလေပဲကံမဖြစ်ဘူးလားဒါတော့ဒုက္ခရောက်တယ်လို့ဒုက္ခဖြစ်ဖြစ်လို့ဘယ်တော့ချမ်းသာကဘယ်တော့ဒုက္ခကလွတ်ပါမလဲချမ်းသာဘယ်တော့ရပါမလဲလို့တန်တရားဝိသိကိစ္စဖြစ်တယ်လို့ငါချမ်းသာဘယ်တော့များထိပါမလဲရဲ့လို့ချမ်းသာတယ်ပြောလဲမဖြစ်ဘူးလားဖြစ်တာပဲဟောနော်အခုကြည့်လေဟိုတနေ့ကပဲအပဲကစတောက်တင်တက်သွားတယ်ပြီးခဲ့တဲ့နေ့ကပဲကွဲကြလို့ဆိုပြီးတော့ထက်ကြသွားတယ် မမြန်ဘူးလားသူတို့ဘယ်လောက်စိုးရင်ရလဲ very fragile တိတ်ပြီးတော့မှကွဲလဲရှာလဲထိလွယ်တယ်ဆိုတော့သူတို့မစိုးရင်ဘူးလားခင်ဒါကြောင့် logi စည်းစိမ်တော့မြင်သွားတော့လည်းပဲဘယ်တော့ကြမှာလဲမစိုးရင်ရဘူးလားချမ်းသာလေးတစ်ခုတွဲပဲဟိုးအောက်ခြေတိအောင်ကြာသွားတယ်လို့လည်းဘယ်တော့တက်ပါမလဲတန်တရားမဖြစ်ဘူးလားချမ်းသာနဲ့ဒုက္ခနဲ့ဒုက္ခကြောင့်အဲ့ဒါဖြစ်တာပဲတန်တရားဖြစ်တာဟုတ်ပြီလားအဲ့ဒါကြောင့်မလို့ ဒါတန်တရားတွေဟာအဲ့ဒီဒုက္ခဒုက္ခကြောင့်ဖြစ်နေတယ်ဆိုတာလည်းမှတ်ထားပေါ့နောက်တစ်ခုကမိမိတို့ကျင့်စဉ်နဲ့ပတ်သက်လို့လည်းဖြစ်တယ်နော်ဒါလောကုတ္တရာနဲ့ပဲကျင့်စဉ်နဲ့ပတ်သက်လို့ဖြစ်တဲ့အခါကျတော့မိမိကတရားတွေတော့လုပ်ပါတယ်နားပါတယ်ဒါပေမဲ့ကိုယ်မှအသိဉာဏ်ထူရတယ်လို့ကိုကိုကိုတက်လာတယ်လို့မထင်ဘူးတရားတက်လာတယ်လို့မထင်ဘူးတရားတွေနားတယ်သင်္นานနဲ့တက်တယ်ငါစိတ်ကလည်းမပြောင်းပါလားသင်္นานကလည်းလာလိုက်တာနေတိုင်းပဲတခုခုဖြစ်ပြီဆိုရင်မလေးဒေါသလည်းမထိန်နိုင်ဘူးဘလို့ကလည်းဖြစ်နေဆိုဘေးကလည်းငါပြောကုန်ပြီငေါကုန်ပြီဆိုတော့ ငါတရားတွေလည်းနာပါတယ်တရားလည်းအထုတ်ပါတယ်ငါလည်းဘေးကလည်းငါကိုယ်တိုင်လည်းမထိန်နေသလိုဒေါသလည်းကိုမထိန်နေသလိုသူများတွေလည်းပြောကုန်ပြီတရားလောက်တာဘာမှလည်းမထူးပါလားနဲ့ကိုကိုကိုလည်းတန်တရားမရှိပဲဘူးလားဒါတော့သူများပြောမမကပြောလဲလေဟေးတရားတရားဒေါသဒေါသပဲဆိုပြီးတော့ तू အခါပြန်ပြီးတော့ခုံးပေါက်လိုက်သေးတယ်လေတက်တက်စီပဲဆိုပြီးတော့မပြောဘူးလားလို့တန်တရားတွေအဲ့လိုဖြစ်တာလေ ဆိုတဲ့အခါကျတော့ဒီလောက်တဲ့တရားအကျိုးကောင်းပေးလို့လားတန်တိဋ္ဌိကောအကာလီကောလဲဆိုပါတယ်ငါလည်းလောက်တာကြားလာပြီဘာမှလည်းမဖြစ်ပါလားမဖြစ်ဘူးလားဖြစ်တယ်ပြီးတော့နော်ဒီဒါဖြစ်တယ်ဆိုတာကတကယ့်ကိုစာရပေးတဲ့ orange တွေပဲတခါတည်းဒီလောက်တန်မှာနှစ်ကို20 30ကျင်ပြီးလို့ရဟနာမဖြစ်လို့တန်တရားဖြစ်တဲ့ဟာကြီးတွေလည်းမရှိဘူးလားရှိတော့တန်တရားတွေဝင်နေဝင်နေဒါတော့ဝင်လာတဲ့ခါမှာတဲ့မိမိတို့မိမိတို့မြတ်စွာဘုရားဆိုလိုတာကတန်တရားဖြစ်မဲ့အပိုင်းကိုဖြတ်ခိုင်းတာ နံပါတ်1နော် founder ဘယ်သူလဲမြတ်စွာဘုရားနော် founder ဒီမြတ်စွာဘုရားဖြစ်တယ်မြတ်စွာဘုရားကဒီတရားကို တွေးကတော့ကနဲ့ဟောထားတာမဟုတ်ဘူးအတ္တကဝစာတော့ပါဠိလိုရှိတယ်နော်တွေးတော့ကြံစီပြီးတော့ဒီနေ့ခေတ်လိုပဲလူတွေက research လေးလုပ်ပြီးတော့ဒါကိုဟောတာမဟုတ်ဘူးတပ်ပိညုတဉဏ်ရဖို့အတွက်လက်သိဉာဏ်နဲ့ကပါတသိပါရမီဖြည့်ဘုရားအဖြစ်ကိုတည်တည်ချာချာရောက်သစ္စာလေးပါးကိုမြင်ပြီးမှဟောတာတွေးတော့ချက်ပါရဲ့လား မပါဘူးသေးသေးချာချာမြင်ပြီးမှဟောတာဒါတော့အဲ့ဒီလောက်တရားတွေဟာမြတ်စွာဘုရားဟောတဲ့ခါတွေမှာဒီလောက်သေးချာတဲ့နီးနဲ့လေးသိချင်းတဲ့ကဘာတသိန်းကိုလောကထဲမှာ research လုပ်ပြီးဘုရားဖြစ်ကိုတပ်ပိညဉာဏ်ကိုလွတ်လွတ်ကင်းကင်းစင်စင်ကြဲကြဲရောက်ပြီးမှဟောတဲ့တရားအမှားတစ်ခုမှမပါဒါတော့မင်းဒီသာလည်းညံသေးလို့ညံနှုတ်လို့အပြည့်အဝလိုက်နာခြင်းမရှိပဲအားထုတ်တယ်ဆိုလို့ရှိရင်လည်း very shallow နော် အထုတ်ကြည့်တယ်ဆိုလို့ရှိရင်လည်းအမြင်ကားယုံယောဂီတပည့်ကလေးပါယောဂီပစိုးလေးဝတ်ပြီးတော့မှတွားပြီးတော့လာရလာရနဲ့တွားတရားအထုတ်လို့ရှိရင်ဘယ်လိုလုပ်ထိမှာလဲနော်သေးသေးကြီးကြီးငါဒါဒီနေရာရောက်ရင်ပြောင်းလုံးမကွာဆိုလို့ရှိရင်နော်ဟိုဖောင်ဖြစ်တဲ့နီးနေတာလောက်ကြည့်ပါတစ်ဖက်ကိုစွန့်မှသာလျှင်ပြတ်တယ်မစွန့်ရင်မပြတ်ဘူးဒါတော့စွန့်ပြီးပြတ်အောင်ဖြတ်ပြီးလှုပ်လို့ရှိရင်ဒီစုံတစ်ခုထူးကိုထူးရလိမ့်မယ်နော်ဇုံလုံးဆရာတော်ကြီးတင်တယ်ပြောတာမင်းတို့ကမပြတ်လို့မဖြစ်တာပါခွာတဲ့နော် ဒါတော့တခုခုမဖြစ်ရင်ကို့မှာဘာရှိနေလဲမပြတ်တာရှိနေလိမ့်မယ်စဉ်းစားကြည့်လုပ်ငန်းမပြတ်တာလားတန်ရုံးစင်မပြတ်တာလားဆရာခိုင်းတဲ့အပေါ်မှာဒါကိုဖြတ်ပါဆိုတဲ့လိုက်နာချက်ကိုပြတ်အောင်မလိုက်နိုင်တာလားတခုခုရှိလိမ့်မယ် something wrong เนาะဒါကြောင့်မပြတ်လို့မပြတ်မဖြစ်တာတဲ့ပြတ်ရင်ဖြစ်တယ်ဆိုတော့မိမိဟာငါကလှုပ်တဲ့ဟာကတော့တကယ်လုပ်ငန်းစဉ်မိပြီလားလိုက်နာချက်ပြည့်ရဲ့လားလို့သိသိချာချာလိုက်နာ စစ်ဆန်းဆန်းစစ်ကြည့်ပါ မြတ်စွာဘုရားသည်တည်တည်ချာချာဟောထားတာဖြစ်တဲ့အတွက်သူ့ဘက်ကတော့မားနေစရာအကြောင်းမရှိဘူးမာကျင်မရင်ငါဘက်ကပဲညံနှုတ်နိုင်လည်းဖြစ်နိုင်တယ်အကျင့်လိုတိုင်းလည်းဖြစ်နိုင်တယ်ဒါကြောင့်မလို့ဒါဟာနော်ငါတည်တည်ချာချာနံပါတ်1သီလတက်ကသမာဓိကပညာတက်ကအစတင်ငါစမယ်ဆိုပြီးသီလကစပါဘာစမလဲကိုချင်းသီလပြည့်စုံမှသာလျှင်ယုံမှမှုကင်းတယ်ဘာဘာပြည့်မှဘာကင်းယုံမှမှုကင်းမယ်ပြီးတော့ တန်တရားကင်းမယ်သီလစင်ကြယ်ရင်ရဲရင်သွားတယ်သီလစင်ကြယ်တဲ့အတွက်သီလဝိတ္တုဖြစ်မယ်သီလစင်ကြယ်မှစိတ်တဝိတ္တုဖြစ်မယ်စိတ်တဝိတ္တုဖြစ်မှဒိဋ္ဌိဝိတ္တုဖြစ်မယ်နော်သီလမှသည်တမာတိတမာတိမှဒိဋ္ဌိဒိဋ္ဌိစင်ကြယ်ပြီဆိုရင်ဒိဋ္ဌိရဲ့ဆန်ကျင်ဘက်ကအမြင်မှန်အမြင်မှန်ရပြီဖြစ်တဲ့အတွက်ကြောင့်အဲ့ဒီကနေတစင်ချင်းတစင်ချင်းတက်တဲ့ခါကျတော့ယုံမှမှုတွေကင်းမယ်ယုံမှမှုကင်းပြီးတော့မှအမျက်ဆုံးဖြစ်တဲ့ တန်တရားတွေပြောက်ပြီးစင်ကြယ်မှုအဆင့်နောက်ဆုံးအဆင့်ဒီရောက်ပြီးတကယ်ဘဝတန်တရားထွက်ကြောင်းဝိသုဒ္ဓိအဆက်ကိုရောက်ပါလိမ့်မယ်တကယ်တန်တရားတကယ်ကိုမှတန်တရားကထွက်ကြောင်းကိလေသာကလွတ်ကြောင်းကိုဝိသုဒ္ဓိတကယ်လွတ်မြောက်ကြောင်းကိလေသာကစင်ကြယ်ကြောင်းအတိညာဏ်လို့ခေါ်တယ်အဲ့လိုစင်ကြယ်ပြီဆိုတော့ဒီဘက်မှာညှိချိတ်တွဲတာစရာတဏှာတခုမှမရှိတဲ့အတွက်မြားအိမ်ကထွက်သွားတယ်မြားသည် သူ့ရဲ့အိမ်ကိုတော်၎င်းသူ့ကိုပြစ်ထက်လိုက်တဲ့ကျိုးကိုတော်၎င်းမြားကျိုးနဲ့မြားအိမ်မြားတံကကတ်နေတာရှိသေးရဲ့လားမရှိတော့မရှိတော့ဘဝပုံမှာတော်၎င်းဘဝကနေပြီးတော့မရှိမဖြစ်သုံးရမယ့်အာယုံ၅ပါးကာမဂုဏ်တရားတွေအပေါ်မှာတော်၎င်းဘယ်ပုံမှာမှမကိန်းတော့ဘူးဘဝပုံမှာတွေ့တာခြင်းဘဝရှိရင်သုံးရမယ့်ကာမဂုဏ်ပစ္စည်းတွေပုံမှာတွေ့တာခြင်းတခုကမှမရှိဘဲနဲ့မြားအိမ်နဲ့မြားကျိုးဒီနှစ်ခုလုံးကိုလုံးလုံးဝလွတ်လွတ်ကြီးစွန့်ပြီးတော့မြားသည်ရှေ့ကို ရှုပ်ခနဲ့ထွက်သွားတယ်လို့မျိုးလောကတွေကနေလွတ်ထွက်သွားတာဘာမှနောက်ကိုပြန်လက်ကြည့်ခြင်းမရှိဘဲနဲ့လောကုတ္တရာနယ်ပယ်တဲ့ကိုရောက်တာကိုဝိမု ക്തി လို့ခေါ်တာဗါတယ်လေဝိသုဒ္ဓိမှသည်ဝိမု ക്തി သို့နော် purification to liberation ဗါတယ်လေဝိမု ക്തി ဆိုတာလွတ်မြောက်တာဝိသုဒ္ဓိဆိုတာကစင်ကြယ်တာဝိသုဒ္ဓိမှသည်ဝိမု ക്തി သို့ မှတ်ထားဘာမှသည်ဘယ်မှဘယ်သို့ဝိမု ക്തി သို့စင်ကြယ်သောဉာဏ်ရှိမှလွတ်မြောက်ခြင်းကိုရောက်မယ်ဒါကြောင့်စင်ကြယ်အောင်မိမိတို့ဒီလာကိုလည်းဖြစ်နိုင်ပါစေစင်ကြယ်သောတမာတိလည်းရနိုင်ပါစေနောက်ဆုံးစင်ကြယ်တဲ့အသိဉာဏ်များနဲ့တန်တရားကထွက်ကြောင်းဖြစ်တဲ့နိဗ္ဗာန်ကိုမိမိတို့လေ့လာစည်းဝါးအားထုတ်တဲ့အသိဉာဏ်ပညာများနဲ့မြားအိမ်ကထွက်သွားတဲ့မြားလိုလွတ်လွတ်ကြီးလွတ်မြောက်ထွက်မြောက်နိုင်ကြပါစေကုန်သတည်း ခိုင်းဒါဆိုတော့အချိန်လေးနည်းနည်းကြော်သွားတော့အမြကိုလည်းချအောင်နော်အချိန်ကပြည့်သွားပြီဤသို့ပြုရာမြတ်ဘုံညကြောင်ချမ်းမြအေးကြည်ဘိမဲ့မြည်သည်ရွှေပြည်ထုံချောင်းလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝကျင်လေရလဲ ဒုက္ခဝေဒံယမအပေါင်းမကောင်းဟုသည်မြမတွေ့ရပဲတဗ္ဗအိဆာမင်္ဂလာကိုရွယ်ကာတာတိုင်းရစေသောယနေ့ယခု ပြုပြုသည်မြရပါကကိုမိဘဆရာမျိုးတကားနှင့် ကိုမဆောင်ချက်ကိုဆောင်နကအရင်စာ၍ ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတုရကြပါစေဘေင့ဝေသည်မြာထွေတာတုခေါ်စေသောအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြ အမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာ